ကဘုန်းကြီးဟောဖို့တရားကတော့သာမောဇယကလေးထဲမှာပါတဲ့အတိုင်းသင်္ဂုတ္တမိကမှာမြတ်စွာဘုရားဟောကြားထားတဲ့အရိယာဝါဒတရားတော်ပဲဖြစ်ပါတယ်။ဘုန်းကြီးတို့ကတရားဟောလို့ရှိရင်မြတ်စွာဘုရားဟောကြားတော်မူတဲ့ပုဂ္ဂိုလ်တို့ရောဖြစ်ဖြစ်ရှင်ရှင်ဖြစ်ဖြစ်တခုကိုပလင်္ကာအနေနဲ့ရှင်းဥစွာမူတယ်ပြီးဟောလေးရှိပါတယ်။အဲဒီလိုသုတ်ပါဠိရင်းကိုမြင်မတဲ့ မြတ်စွာဘုရားဟောကြားထားတဲ့အနည်းတို့ပဲလောက်တော့ယူပြီးတော့အလွတ်တက်တဲ့ဟောရင်လည်းဖြစ်တော့ဖြစ်နိုင်ပါလေ။ဒါပေမဲ့လည်းမြတ်စွာဘုရားကိုယ်တိုင်ဟောထားခဲ့တဲ့ပုဗ္ဗာလိယင်းကိုပြင်ခံပြီးဟောလိုက်ရတာကပိုပြီးတော့လေးလေးနက်နက်ရှိတယ်လို့ဘုန်းကြီးတို့သိထဲမှာယူဆထားပါတယ်။မြတ်စွာဘုရားဟောကြားထားတဲ့တရားတော်တွေကိုသုတ္တ သုတ်လို့ခေါ်ပါတယ်သုတ်တသုတ်ဆိုတဲ့ပါဠိစကားမှာအ ਨੇ ရိပဲအမျိုးမျိုးရှိပါတယ်အဲဒီအမျိုးမျိုးတွေမှာအထူးစိတ်ဝင်စားစရာကောင်းတဲ့အ ਨੇ ရိပဲကလေးကအ ਨੇ ရိပဲကလေးတစ်ခုကတော့ပါလဲလို့ဆိုရင်သုတ်တဆိုတာငင်းကျိုးပါပဲငင်းချတဲ့ကျိုးပေါ့လက်သမားဆရာများဟာ သစ်သားကိုပြုကျင်တော့မယ်ခုတ်တော့ယူတော့မယ်ခွဲစိတ်တော့မယ်လို့ဆိုရင်ဒီဥစွာမြင်လေးချရတယ်အဲ့ဒါကတော့သင်ကြပါတယ်အများပဲမြင်မှုနေကြမှာပါအဲ့ဒီလိုမြင်ကြောင်းလေးချပြီးတော့အဲ့ဒီမြင်ကြောင်းလေးအတိုင်းခုတ်ရယူရတယ်ခွဲစိတ်ပြုကျင်ရတယ်သမားဆရာဟာငါကြွားကျင်နေတာပဲမြင်ချဖို့မလိုပါဘူးဆိုပြီးတော့ မြမနဲ့ရန်စားပြီးခုတ်လိုက်ရွေလိုက်ဖက်စိလိုက်လို့ရှိရင်မလိုတဲ့နေရာတွေရောက်ပြီးတော့ပြည့်စည်လဲသွားတတ်တယ်။ငင်းချပြီးရွေလိုက်ခုတ်လိုက်ခွဲစိတ်ပြုတင်လိုက်ရင်တော့အပြည့်အစည်းမရှိပဲကိုယ်လိုရှိတဲ့အတိုင်းအချိုးတကျဖြစ်နိုင်ပါတယ်။ဒါကြောင့်လက်သမားဆရာတွေရှင်းဥစွာငင်းချပြီးတော့အဲ့ဒီမြင်းလေးတိုင်းလိုက်ပြီး ya ya hayaj li aleidb သီလကိုဘယ်လိုကျင့်ရမလဲဆိုတာမြတ်စွာဘုရားကဉာဏ်လေးချထားခဲ့တယ်။အဲဒီဉာဏ်လေးတိုင်းမဲ့လိုက်ပြီးသီလကိုကျင့်ရတယ်။သီလကိုကိုယ့်ဟာကိုယ်တမျိုးတမီထွင်ပြီးတော့မကျင့်ရဘူး။မြတ်စွာဘုရားက၅ပါးသီလကိုသမှုမှကျင့်ဆောင်ခြင်း၊ခုံမှုမှကျင့်ဆောင်ခြင်းစသည်ဖြင့်ဟောထားခဲ့တယ်။အဲဒီ၅ပါးသီလကို အဲဒီမြတ်စွာဘုရားဟောတော်မူခဲ့တဲ့အတိုင်းပဲကျင့်ရတယ်အဲဒီ၅ပါးတည်းကနှုတ်ပဲပြီးတော့၄ပါးသီလ၃ပါးသီလစသည်ဖြင့်ဖြစ်စေမလိုတာတွေကိုထည့်သွင်းပြီးတော့၆ပါးသီလ9ပါးသီလစသည်ဖြင့်ဖြစ်စေဒီလိုအသေးစမ်းထွင်ပြီးတော့မကျင့်ရဘူးပြီးတော့သမာဓိဘာဝနာကိုဘယ်လိုပွားများရမလဲဆိုတာကိုလည်းမြတ်စွာဘုရားကဉာဏ်ကြောင့်လေးချထားခဲ့တယ် အဲဒီညောင်းလေးအတိုင်းပဲသမာဓိဘာဝနာကိုပွားများရတယ်သမာဓိကမ္မထာကအမျိုးပေါင်း40ရှိတယ်အဲဒီတိုင်းမဟုတ်ပါပဲနဲ့ကမ္မထာ50 60 90စသည်ဖြင့်ဒီလိုမဟုတ်တာတွေတမျိုးတမျိုးအသေးအစမ်းမထွင်ရဘူးပြီးတော့ပညာဘာဝနာကိုဘယ်လိုပွားစီရမလဲဆိုတာကိုလည်းညဇာဘုရားကညဉ့်ညောင်းလေးချထားခဲ့တယ်အဲဒီပညာဘာဝနာညဉ့်ညောင်းတွေကတော့ အများကြီးပါပဲခန္ဓာ၅ပါးနဲ့လည်းမြင်းကြောင်းတွေချထားကြတာရှိတယ်အာယရဏနဲ့လည်းချထားကြတာရှိတယ်ဓာတ်နဲ့လည်းချထားကြတာရှိတယ်သစ္စာနဲ့လည်းချထားကြတာရှိတယ်ပရိစ္ဆသမုပ္ပါနဲ့လည်းချထားကြတာရှိတယ်နာယုံနဲ့လည်းချထားကြတာရှိတယ်အများကြီးပါပဲအဲဒီမြင်းတွေကပဲမြင်းတွေပဲဖြစ်ဖြစ် တခုခုနဲ့ညီညွတ်အောင်လာပြီးတော့ကျင့်ရတယ်ဒီလိုမြင်းကြောင်းနဲ့အလားတူတဲ့အတွက်မြတ်စွာဘုရားဟောထားတဲ့တရားဒေသနာတော်တွေကိုသုဒ္ဓသုတ်လို့ခေါ်ပါတယ်တဲ့ဒါကြောင့်ဘုန်းကြီးတို့ကတရားဟောတော့မယ်ဆိုလို့ရှိရင်သုဒ္ဓသုတ်ဆိုတဲ့မြင်းကြောင်းလေးကိုရှင်းဥစွာချရတယ်တချို့ကသာရေးတဲ့အခါမှာမြင်းကြောင်းမရှိပဲရင်းရင်လည်း ချောင်းအောင်ရင်းနိုင်တယ်လို့ကိုယ့်လက်ကိုယုံကြည်ပြီးတော့ရင်းလို့ရေးကြတယ်အဲဒီလိုရေးတာဟာချောင်းတန်သလောက်တော့ချောင်းနိုင်ပါတယ်ဒါပေမဲ့ရင်းချပြီးရေးတာတော့မသေးကြဘူးသိလည်းမချရဘူးဒါကြောင့်ဘုန်းကြီးတို့ကတော့ဒီအားမြင်ကြောင်းချတဲ့အလေးအထားပြုလုပ်ထားပါတယ်ဒီကနေ့ညတရားဝဲမှာဟောဖို့ချမယ်တရားမြင်လေးကတော့အရိယာဝါသတုတ်တရားတော်တဲ့ ဒီမြည်ကတော့သံမုဇ္ဇာရဲ့ကလေးတွေဝေထားလို့သောသောတွေကပြည်ပြီးသားဖြစ်နေကြပါတယ်။နောက်လည်းမမေ့အောင်အဲ့ဒီသံမုဇ္ဇာရဲ့ကိုရိုးသေးသေးသိမ့်ထားကြရမယ်။အိမ်ရောက်တဲ့အခါကျတော့မယုံမသိနဲ့အကျိုးကြညှပြီးတော့မထားရဘူး။အဲ့ဒီသံမုဒ္ဒေဟာပိဋကစာတွေတရားတော်တွေပဲ။ညစာပြဟောထားတဲ့တရားတော်တွေကိုလွယ်လွယ်နဲ့ဆောင်မှတ်ထားရအောင်လို့ဘုန်းကြီးကအချင်းချင်းပြီးတော့ ပုတ်ပြထားတာပဲဒါကြောင့်ရိုးသေးသေးသိမ့်ထားကြရမယ်နောက်လိုရှိတဲ့အခါထုတ်ပြီးကြည့်ရင်အခုဘုန်းကြီးဟောထားတဲ့တရားတွေဟာပြန်ပြီးတော့ပေါ်လာမယ်အဲဒီမြတ်စွာဘုရားဟောထားတဲ့အရိယဝါဒတရားမြင်ကြောင်းလေးတွေကိုဘုန်းကြီးကရှင်းဥစွာပါဠိလိုပဲရိုးပြီးမြင်ချလိုက်မယ်အဲဒါကိုမြတ်စွာဘုရားကဒီတိုင်းပဲဟောခဲ့တယ်လို့နှလုံးသွင်းပြီး urubirinatanya taa ymeiteerwaa yie riya awebandị ụwa awebanị wa ya wa ime ri wada erihiaraịtanya b i erihi waarori taba febra oweri ရေကျင်ဆယ်ပါးသောအရိယာတို့ဤစံနေတရားတို့ကိုအရိယာအရိယာသခင်အရှင်မြတ်တို့သည်အာဝသိန်သူဟာဒီခါကာလကလည်းမြှဝဲနေထိုင်ခဲ့ကြသတင်းသုံးဗန်နေခဲ့ကြလေကုန်ပြီအာဝတန်ဒီဝါယခုပစ္စုပန်ကာလ၌လည်းသံနေစေဖြစ်ကုန်၏အာဝသိတန်ဒီဝါနောက်ခါကာလ၌လည်း

ပုဂ္ဂိုလ်ရည်အတွက်အချင်းသာဖော်ပြရပါတယ်ဘယ်လိုပုဂ္ဂိုလ်ပဲလို့အထင်ရှားညွှန်ပြဖို့ကတော့ခင်းပါတယ်။ဘာကြောင့်လဲဆိုတော့မဲ့ပုဂ္ဂိုလ်ရဲ့အသက်တန်းအချိန်ကာလကစိတ်ကလေးတစ်ချိန်မျှရှိလို့ပါပဲ။ဝိပဿနာရှုနေတဲ့သူဟာဝိပဿနာရည်တံပြည့်စုံတဲ့အခါကျတော့အရိယာမဲ့ဖြင့်နိဗ္ဗာန်ကို တွေ့မြင်သွားတယ်။ အဲဒီတွေ့မြင်တဲ့အချိန်ကဘယ်လောက်ကြာသလဲလို့ဆိုရင်စိတ်ကလေးတစ်ချိန်ညတာရှိတယ်။တစ်မိနစ်လည်းမကြာဘူး။မိနစ်ဝယ်လည်းမကြာဘူး။တစ်စက္ကန့်တောင်ကြာဖို့ရမရှိဘူး။အဲဒီလိုတခဏလေးပဲဘာမှမကြာဘူး။အဲဒီစိတ်တစ်ချက်မြတ်တခဏလေးအတွင်းနိဗ္ဗာန်ကိုမြင်စေခိုက်တံကလေးများပဲ။အဲဒီအခိုက်တံကလေးမှာအဲဒီပုဂ္ဂိုလ်ကို မဲ့ပုဂ္ဂိုလ်လို့ခေါ်တယ်။အဲဒီအရိယာမဲ့ဖြင့်နိဗ္ဗာန်ကိုမြင်ပြီးတဲ့အခြားမဲ့မှာပဲမဲ့နဲ့လားတူအရိယာဖို့စိတ်တရားဖြစ်ပေါ်လာတယ်။အဲဒီဖို့စိတ်ဖြစ်ပေါ်လာတဲ့အချိန်ကစားပြီးတော့ဖို့ပုဂ္ဂိုလ်လို့ခေါ်ရတယ်။ဒီတော့အကျဉ်းချုပ်ပြောရမယ်ဆိုလို့ရှိရင်အရိယာပုဂ္ဂိုလ်ဟာဖို့ပုဂ္ဂိုလ်၄ပါးပဲသင်ရှားညွှန်ပြနိုင်ပါတယ်။ သင်ကြားလဲတွေ့နိုင်ပါတယ်အဲ့ဒါကိုအခုတရားနာပရိသတ်တွေလည်းအများအားဖြင့်ဒီဒီသားတွေပဲဖြစ်နေပါလိမ့်မယ်သို့တော်လည်းဒေသနာအစဉ်ကရောက်လာတော့ဒီဒီသားတွေကိုလည်းဘုန်းကြီးတို့ကရှင်းလင်းပြီးဟောပြရတာပဲဒီဒီသားတွေပဲဆိုပြီးတော့မဟောပဲခြံထားခဲ့ရင်အဲ့ဒါတွေကဟာပြီးတော့လိုးနေတာတည်းဒါကြောင့်ဒီဒီသားတွေကိုလည်းနည်းနည်းတော့ပြောသွားသေးတာပဲ။ ဒီစီတုံးကအရိယာပုဂ္ဂိုလ်တွေဟာဘယ်မှာနေကြသလဲဆိုရင်အရိယာဝါဒလို့ခေါ်တဲ့အရိယာတို့၏စံနေအိမ်မှာနေကြတယ်ဥပမာအခုလူကြောင့်ပုဂ္ဂိုလ်တွေဟာဘယ်မှာနေကြသလဲဆိုရင်ကိုယ်အိမ်မှာကိုယ်နေကြတာပေါ့ရှင်ယဟန်တွေကဘယ်မှာနေကြသလဲဆိုရင်ကိုယ်เจ้าမှာကိုယ်နေကြတာပေါ့အဲ့ဒါလိုပါပဲ အရိယာပုဂ္ဂိုလ်တွေဟာဘယ်မှာနေကြသလဲဆိုရင်အရိယာတို့ရဲ့စံနေမှာနေကြတယ်ဒီတုန်းကအရိယာတွေလည်းအရိယာတို့ရဲ့စံနေမှာနေကြတယ်ဘောရောမြတ်စွာဘုရားမပွင့်မီဈေးကပွင့်တော်မူခဲ့တဲ့ကာသဗမြတ်စွာဘုရားလက်ထက်ကကာသောမြတ်စွာဘုရားနဲ့တကွတတိသားအပေါင်းတွေအများကြီးရှိပါတယ်အဲဒီအရိယာတွေလည်းအရိယာဝါသားလို့ခေါ်တဲ့အရိယာတို့ဤသံနေရာ

အရိယာပုဂ္ဂိုလ်တွေဟာလည်းဘယ်မှာသတင်းသုံးနေထိုင်ကြသလဲဆိုလို့ရှိရင်ဒီအရိယာဝါဒတရားတွေမှာပဲသတင်းသုံးနေထိုင်ကြရပါတယ်။နေကြတုံးနေကြစေပေါ့။ဘောရမမြတ်စွာဘုရားသာသနာတော်ကအခုလည်းတည်နေစေ။နောင်လည်းတည်သွားအောင်မှာပဲဖြစ်တဲ့အတွက်အခုဘုရားလက်ထက်ကအရိယာတွေကတော့ဒီအရိယာတရားတွေမှာနေတုံးနေစေလို့ဆိုရတယ်။

အဲ့ဒီတရားတွေက10ပါးရှိတယ်အဲ့ဒါတွေကိုအခုလိုထုတ်ပေါ်ပြီးတော့ဟောထားပါတယ်တမေဒတာဣဒာဘိကဝေဘိက္ခုသင်္စင်္ဂဝိပဟိနောဟောတိသလင်္ဂသမန္နာရတောဧကာရခောသတုရာပတေနောမန္နုနာပစ္စေကပစ္စောသမဝယတထေသနော အနာဝီလသင်္ကဘောသတ္တရာကာယသင်္ခါရော သူမုဒ္ဒစိတ်တော်သူမုဒ္ဒပင်ညောဒါကအရိယာဝါဒတရား10ပါးရဲ့ခေါင်းစဉ်ပါဠိပဲတော်တော်ကြာမှဗမာလိုခေါင်းစဉ်ကလေးလည်းထုတ်ပြမယ်အခုတော့ပါဠိခေါင်းစဉ်ကလေးကိုပဲညဇာပြဟောတော်မူတဲ့မူရင်းအတိုင်းမြင်းကလေးချပြပါတယ်အလွန်လည်းကောင်းပါတယ် ပါဠိကိုနားလည်ရင်ဒီပါဠိတန်လေးတွေကိုနာကြရတာကိုကအင်မတန်ကောင်းတယ်။ဘုန်းကြီးရဲ့ဒီယောဂီတွေကပါဠိလည်းတော်တန်တတ်တဲ့အချို့ယောဂီတွေမှာဘုန်းကြီးတို့ကပါဠိရိုးပြီးဟောလိုက်ရင်သူတို့ကိုယ်ထဲမှာကျိုးကျိုးချင်းချင်းနဲ့ပီတိတွေဖြစ်ဖြစ်သွားကြပါတယ်တဲ့။ကိုယ်တော်ကဘုရားကိုယ်တော်တိုင်ဟောတဲ့ပါဠိတန်ကိုများကြားလိုက်ရရင် ပီတိတွေဘယ်လောက်များဖြစ်ကြမလဲမသိဘူးအဲဒီလိုပါဠိတန်လေးကိုကြားနာလိုက်ရတာနဲ့သူတို့မှာကျိုးပြင်းဖြစ်တာကဘာသဘောတော်လို့သူတို့ကမင်းများလျှောက်ထားကြပါတယ်အဲဒါကိုဓမ္မပီတိလို့ခေါ်ပါတယ်ဒီပီတိကပါဠိတရားသံကိုကြားရုံနဲ့လည်းဖြစ်တတ်ပါတယ်အ ਨੇ ရိဘယ်ကိုကြားရတော့မိမိတို့မှာဖြစ်ပုံနဲ့တိုက်ဆိုင်ပြီး သဘောကျသွားလို့လည်းပဲဒီပီတိကဖြစ်တတ်ပါတယ်ပါဠိကိုမသိတဲ့သူတွေမှာတော့ပါဠိကခက်ပါတယ်ပါဠိကိုလည်းမသိဘယ်လိုအနေအိဗယ်ကိုသုံးမှလည်းမသိနဲ့တော်တော်ကြာတော့တဖြည်းဖြည်းနဲ့ငိုက်ငယ်ပြီးတော့သွားလာကြပါသေးတယ်ဒါကြောင့်အနေအိဗယ်ပါသိရအောင်အခုညမှာပြန်ပြမယ်ဒါသာဆေဝါသောရိယဝါသာတရားတို့သည် ကတမေဘေဒီတော်နိမှုကဘိက္ခဝေယဟန်တို့ဣရဤသာသနာတော်၌ဘိက္ခုယဟန်သည်ဘိက္ခုသံဃာဘေကိုရှုမြင်သောပုဂ္ဂိုလ်သည်ဘိက္ခုကိလေသာကိုဖျက်ဆီးတတ်သောပုဂ္ဂိုလ်သည်ဘိက္ခုယဟန်ဆိုတာဗုဒ္ဓံဒေသနာတော်ယဘိက္ခုယဟန်လည်းရှိတယ်ဝိနည်းယဘိက္ခုယဟန်လည်းရှိတယ်ဗုဒ္ဓံဒေသနာယကတော့ သမ္မာရိပယအိဋ္ဌတိတိဘိက္ခုလို့ဆိုတဲ့အတိုင်းသံဃာလေးကိုရှုမြင်တဲ့ပုဂ္ဂိုလ်ဟာဘိက္ခုပါပဲဒါကြောင့်သာရများမှာပฏิပါဏကောဟိဒေဝဝါဟောတုမနုသောဝါဘိက္ခုတိပင်ချာကိစ္စတိလို့မိတ်ဆိုထားပါလေဒေဝဝါဟောတုနတ်ပဲဖြစ်စေမနုသောဝါလူပဲဖြစ်စေ ပฏิပါဏကောတရားကိုကျင့်သောသူသည်ဘိက္ခုတိသင်္ချံယဟန်ဟုသောရည်တွေ့ခြင်းသောကိစ္စတိရောက်ပါတယ်တဲ့နတ်ပဲဖြစ်စေလူပဲဖြစ်စေသံဃာလေးကိုမြုံမြင်ပြီးတော့သံဃာကလွန်မြောက်ရအောင်လို့တရားကျင့်သုံးနေရင်အဲ့ဒီပုဂ္ဂိုလ်ဟာဘိက္ခုမြည်ပါတယ်တဲ့တနည်းအားဖြင့်တော့ကိလေသာဘိနေတိတိဘိက္ခုတဲ့ကိလေသာတွေကိုဖြည့်ဆည်းရရင်

သီလကိုစောင့်ထိန်ကျင့်သုံးနေလင်သီလနဲ့ဆိုင်တဲ့ဝိတေကမကိလေသာတွေကိုဖျက်ဆီးနေပြီလေဝိတေကမကိလေသာဆိုတာတမှုခိုးမှုလိမ်မှုစသောအကျင့်ပြတ်မှုတွေကိုကျူးလွန်တဲ့လောဘဒေါသစသောကိလေသာအကျမ်းတွေပါပဲသီလကိုကျင့်နေရင်အဲ့ဒီအကျမ်းဆုံးကိလေသာတွေကိုဖျက်ဆီးနေပြီမြည်တယ်သမာဓိဘာဝနာအကျင့်ကိုကျင့်နေရင် သမာဓိနဲ့ဆိုင်တဲ့ပရိယုဋ္ဌာကိလေသာတွေကိုဖြည့်ဆည်းနေပြီနေတယ်ပရိယုဋ္ဌာကိလေသာဆိုတာစိတ်ကူးကြံစီပြီးဖြစ်နေတဲ့လောဘဒေါသစာသောကိလေသာတွေပါပဲသမာဓိကိုပွားများနေရင်အဲ့ဒီအလတ်စားပရိယုဋ္ဌာကိလေသာတွေကိုဖြည့်ဆည်းနေပြီနေတယ်ဝိပဿနာပညာကိုပွားများနေရင်တော့ပညာနဲ့ဆိုင်တဲ့အနုတ္တိယကိလေသာတွေကိုဖြည့်ဆည်းနေပြီနေတယ်အနုတ္တိယကိလေသာဆိုတာ အကြောင်းညို့တိုင်းအခွင့်ရာတိုင်းဖြစ်ပေါ်လာနိုင်တဲ့လောဘဒေါသစသောကိလေသာတွေပါပဲဝိပဿနာရှိနေရင်စိတ်တိုင်းစိတ်တိုင်းရှုမှတ်ချက်တိုင်းမှာအဲဒီအနုပြကိလေသာတွေကိုဖျက်ဆီးနေပြီမြည်တယ်ဥပမာဘဲကုံများနဲ့စစ်သားကိုခုတ်ခုတ်ပြီးတော့ယူနေရင်အချက်တိုင်းအချက်တိုင်းမလိုတဲ့စစ်သားပါကလေးတွေဖက်ကနေဖက်ကနေကွာကွာကြနေတယ်လို့ပါပဲ။

ကိလေသာကိလေသာတို့ကိုဗိနေတိဖြစ်စီတာဤဣတိထို့ကြောင့်ဘိက္ခုဘိက္ခုမိပါတယ်ယဟမိပါတယ်တဲ့ဒါကတော့သုတ်တန်ယဟန်တဲ့ဝိနည်းဘိက္ခုဝိနည်းယဟန်ကတော့ဝိနည်းတော်နဲ့ညီသင်္ကန်းဝတ်ပြီးကောင်းကောင်းကျင့်နေတဲ့အရှင်မြတ်တွေပါပဲအဲဒီဝိနည်းယဟန်တွေကတော့မြတ်စွာဘုရားလက်ထက်ကဆိုရင်မြတ်စွာဘုရားကိုယ်တော်တိုင် အိဘိကုခေါ်ပြီးရဟန်းပြုပေးထားတာတွေလည်းရှိတယ်။အခြားနည်းနဲ့ရဟန်းပြုပေးထားတာတွေလည်းရှိတယ်။အများဆုံးကတော့ဘင်္ဂါတော်ကသမဝါနဲ့ရုပ်ဖတ်ပြီးရဟန်းပြုပေးထားတာတွေကပဲများပါတယ်။အခုရှိနေကြတဲ့ရဟန်းတော်တွေဟာအဲဒီကမဝါရဟန်းတွေကြီးရပါပဲ။ဒီတော့မှာတော့သုတ္တံဘိက္ခုကိုရည်ရွယ်ပါတယ်။ဒီသုတ္တံဘိက္ခုကတော့ကမဝါနဲ့ရဟန်းပြုထားသည်ဖြစ်စေပြုမထားသည်ဖြစ်စေ

အင်္ဂါ၅ပါးကိုပယ်ရာဟာအရိယာဝါဒတခုအရိယာတို့၏နေရင်တခုတဲ့ဒါကတော့ကောင်းစဉ်မှုအတူကျုပ်ပဲရှိသေးတယ်။နောက်ကျေဟောတဲ့အခါကျတော့သဘောပေါက်နားလည်ကြပါလိမ့်မယ်။လောကမှာလူတွေဟာဘေးရန်လုံခြုံအောင်အိမ်တွေဆောက်ပြီးတော့နေထိုင်ကြတယ်။တန်နိုင်တဲ့လူတွေကအိမ်ကြီးအိမ်ကောင်းတွေဆောက်ကြတယ်။မတန်နိုင်တဲ့လူတွေကတော့တော်ရင်သိရုံပဲဆောက်ကြတယ်။မိုးလေးမှလုံပါသေးတော့ လေလေးမှကာဝယ်ပါစေတော့လို့ရည်ရွယ်ပြီးတော့ဇနီးလေးဖက်ကလေးတွေနဲ့ဝကကလေးတွေနဲ့တော်သလိုမိုးကာပြီးတော့အတော်သင့်အိမ်ကလေးတွေဆောက်ကြတယ်တချို့အိမ်တွေများမိုးလေတောင်ကောင်းကောင်းမလုံးရှားကြဘူးတာနိုင်တဲ့လူတွေကတော့လုံလုံချုံချုံအိမ်ကြီးအိမ်ကောင်းတွေကိုသေသားနဲ့လည်းဆောက်ကြတယ်။ပုံရင်ကလေးနဲ့လည်းဆောက်ကြတယ်။ကောင်းတဲ့ကောင်းဆောက်နေကြပါတယ်။အဲဒီလို အင်းကြီးဆောက်ပြီးနေထိုင်ကြတာဘာအတွက်တုံးဆိုတော့ဘေးရန်အန္တရာယ်လုံခြုံအောင်လို့ပါပဲအင်းရှိပဲနဲ့ကျွင်းမြန်မာနေရင်နေပူတဲ့ခါလဲပူပြီးဒုက္ခရောက်မယ်မိုးရွာတဲ့ခါလဲမိုးဆိုပြီးဒုက္ခရောက်မယ်ဒီတိုက်တဲ့ခါလဲလေထိပြီးဒုက္ခရောက်မယ်အဲဒါကြောင့်မကြမ်းမာနာဖြပြီးသေးသေးလေးဒုက္ခရောက်သွားနိုင်ပါတယ်ဒါရင်လည်းမကသေးပါဘူးရှင်မဲ့တွေလည်းကြိုင်နိုင်တယ် မိုးကင်းစသည်လည်းကိုင်းနိုင်တယ်လူသောသူသောတွေကမလိုမုန်းနေတဲ့လူတွေကလာပြီးတော့ရိုက်နဲ့နှိမ့်ဆက်နိုင်တယ်။ဘာပြမယ်ဆိုရင်လည်းပဲအကာအကွယ်မရှိတော့ဘာပြဖို့ရလွဲနေတာပေါ့။အဖြစ်ဆုံးအဖြစ်သုံးတယောက်ကငယ်ဖြစ်ဖြစ်ဒုဖြစ်ဖြစ်အရန်ပြစ်လိုက်ရင်အဲဒီအကာအကွယ်မရှိတဲ့ ဝိညာဉ်နဲ့နေတဲ့လူကိုမတော်တဆရှိမှပြီးတော့ဒုက္ခရောက်သွားစေနိုင်ပါတယ်။ဒါကြောင့်ဒီဘေးအန္တရာယ်တွေလုံခြုံအောင်လို့အိမ်တွေဆောက်ပြီးတော့နေထိုင်ကြရတာပဲ။ဗာမယာမှာလည်းဒီလိုပါပဲ။အရိယဝါဒဆိုတဲ့ဘေးရန်လုံခြုံတဲ့အိမ်မရှိရင်တွေ့နိုင်တဲ့ဘေးရန်တွေကအများကြီးရှိပါတယ်။ခန္ဓာငါပြောခဲ့တဲ့ဘေးရန်တွေလည်းကြီးပါတယ်။ခန္ဓာငါပြောခဲ့တဲ့နေပူရာမိုးရာတာ ရှင်မဲကြိုက်တာဂဲမာနာဆိုတာတွေကဘာမှမပြောပါတော့သေးပါဘူးရွေကြိုက်တယ်ရံသူတွေကလာပြီးတော့ရိုင်းနဲ့ပတ်ဖြတ်တယ်ဆိုတာတွေလဲဗန္တရာသေးတွေနဲ့စာကြည့်ရင်ဘာမှမကြည့်ကြသေးဘူးလို့ဆိုရမယ်ဘာကြောင့်လဲဆိုရင်အဲ့ဒီလောကဘေးတွေဆိုတာကတော့အခုတော့ဘဝတည်းကဒုက္ခပေးနိုင်တယ်နောက်ဘဝတွေမှာလာပြီးဒုက္ခမပေးနိုင်ဘူး။သံဃာဘေးတွေဆိုတာကတော့ သတ္တမြာလုံးလျှောက်ပြီးတော့ဒုက္ခပေးသွားနိုင်ပါတယ်။မြမတာလည်းကြီးကျယ်ပါတယ်။ဘယ်လောက်ကြီးကျယ်တယ်ဆိုရင်အပေလေးပါးကိုလည်းကြသွားနိုင်ပါတယ်။ပေလေးပါးတွေကငရေကြရောက်ပြီးတော့အနှစ်သိမ်းပေါင်းများစွာ၊ပန်းပေါင်းများစွာ၊ဂရေပေါင်းများစွာဒုက္ခရောက်သွားနိုင်တယ်။ဒိဋ္ဌာဖြစ်ပြီးတော့လည်းဒီလိုပဲအနှစ်သိမ်းပန်းဂရေပေါင်းများစွာဒုက္ခရောက်သွားနိုင်တယ်။ဒိဋ္ဌံဖြစ်ပြီးတော့လည်းဒီလိုပဲဒုက္ခတွေအများကြီးရောက်သွားနိုင်တယ်။ လူဘဝမှာဆိုပါအောင်တော့အောက်တန်းကြတဲ့ဘဝဆင်းရဲတဲ့ဘဝတွေမှာဖြစ်နေတယ်ဆိုရင်ရှားမိရလို့သူတို့ဘာနှိမ့်ဆက်ခံရလို့စသည်ဖြင့်ဒုက္ခတွေအများကြီးရောက်သွားနိုင်တယ်။ကြောချမ်းသာတဲ့ဘဝမှာဖြစ်ပြန်တော့လေဘဝတိုင်းဘဝတိုင်းအိုရနာရသေရစသည်ဖြင့်ဆင်းရဲဒုက္ခတွေအများကြီးရောက်သွားနိုင်နေတာပဲ။ဒါတွေဟာသံဃာဘေးတွေပါပဲ။အရိယဝါဒဆိုတဲ့ အရိယာနေအိမ်နဲ့မနေနိုင်တဲ့သူတွေဟာဒီတန်တရားဘေးတွေနဲ့ထပ်တလဲလဲတွေ့နေကြရတယ်။အရိယာဝါဒတရားတွေကိုပွားများပြီးတော့အရိယာနေအိမ်မှာနေကြတဲ့ဘုရားရဟနာပုဂ္ဂိုလ်တွေမှာဒီဘေးတွေကလွတ်မြောက်ကုန်ကြပြီ။ဒါကြောင့်အဲဒီတန်တရားဘေးတွေမှာလုံုံတဲ့အရိယာဝါဒအရိယာတို့ဤနေကြီးတွေကိုစောက်ပြီးတော့စိတ်ကြလက်ချက်နေကြရအောင်လို့

နံပါတ်1အရိယာဝါဒအရိယာတို့နေမယ်လို့ဆိုလိုတယ်။အင်္ဂါ၅ပါးတေဘုံကတော့အကျေဟောတဲ့အခါသင်ကြပါလိမ့်မယ်။အခုတော့အင်္ဂါ၅ပါးဆိုတာဘာတွေပါလိမ့်ဘယ်လိုပြရမှာပါလိမ့်မလဲလို့တွေးထားမြင်ကြရမယ်။အဲဒီလိုတွေးမြင်ရအောင်လို့ပဲမြတ်စွာဘုရားကဒီကောင်းစဉ်ကလေးတွေကိုပေးထားတာ။ပြီးတော့ဒုတိယအရိယာဝါဒ

တိုင်တို့ထုပ်ရောက်တိုင်ညာတို့အမိုးတို့အခင်းတို့အကာတို့တကားပေါက်ဒီရင်ပေါက်စသည်တို့ဖြင့်အများကြီးပါပဲဘုဒ္ဓိုင်ဆိုရင်အုံမြင့်ခြေကလည်းအိမ်အစိပိုင်းပဲပြီးတော့အကံစီတို့ဓာမီပွင့်တို့စသည်ဖြင့်လည်းအများကြီးပဲရှိပါတယ်အဲဒီလူနေအိမ်မှာအစိပိုင်းနေအများကြီးရှိသလိုပဲ အရိယာဝါဒအရိယာတို့ဤနေမှာလဲအစိတ်တိုင်းအင်္ဂါ6ခုရှိတယ်အဲဒီအင်္ဂါ6ခုနဲ့ပြည့်စုံရမယ်တဲ့နံပါတ်3အရိယာဝါဒတရားကတော့ဧကာရေခောတခုသောအဆောင်ရှောက်ရှိသည်ဟောတိဖြစ်၏အဆောင်ရှောက်တခုလည်းရှိရမယ်တဲ့အခုလောကပစ္စည်းဥစ္စာရှိတဲ့အထေတန်းယာရုဌာဏတရားရှိတဲ့လူတွေရဲ့ အိမ်မှာအဆောင်လျှောက်ထားရတယ်လို့ပေါ့အဲ့ဒါဘာကြောင့်ထားရတယ်လဲဆိုလို့ရှိရင်ဘေးရလုံညုံအောင်လို့ထားရတာပါပဲအရိယဝါဒနေကလည်းအဲ့ဒါလိုပါပဲကိလေသာဘေးကနေလုံညုံအောင်လို့အဆောင်လျှောက်တစ်ခုရှိရပါတယ်ဒါလို့ဆိုရင်ဆောင်းမုတ်ကလေးတစ်ခုစုံသွားပြီ ငါအင်ပဲလေးဂုံ6ထွေသုံးစေးဆောင်တပါတဲ့ဒီလိုဆောင်ပုဒ်ကလေးပေးထားတာကပါဠိမတတ်တဲ့ပုဂ္ဂိုလ်တွေအတွက်အလွယ်တကူနဲ့မှတ်သားနိုင်အောင်လို့ကောင်းစဉ်လေးပေးထားရပါတယ်အဲ့ဒါကိုဆိုကြရမယ်ငါအင်ပဲလေးဂုံ6ထွေသုံးစေးဆောင်တပါဆိုတော့ငါအင်ပဲလေး ၅ပါးကိုပယ်ရမယ်ဆိုတာကအရိယာဝါဒအရိယာတို့၏နေတခု ဂုံ6ပါးနဲ့ပြည့်စုံရမယ်ဆိုတာကအရိယာဝါဒအရိယာတို့ဤနေရင်တခုအဆောင်လျှောက်တစ်ပါးနဲ့ပြည့်စုံရမယ်ဆိုတာကအရိယာဝါဒအရိယာတို့ဤနေရင်တခုအလုံးပေါင်းခေါင်းစဉ်လေးသုံးခုတော့ပြီးသွားပြီနာမလေးအရိယာဝါဒတရားကတော့သတုရာပသေနော၄ပါးသောမိယာရှိသည်ဟောတိဖြစ်၏မိယာ၄ခုလည်းရှိရမယ်တဲ့ဒါကလည်း အရိယဝါဒတစ်ခုပဲပြီးတော့နာမငါအရိယဝါဒကတော့ပဏုံနာပစ္စေကပစ္စောအသီးသီးသောသစ္စာဝါဒကိုပယ်ကြည့်ပြီးဟောတိဖြစ်၏လောကမှာမာရာယူဝါဒတွေဆိုတာအများကြီးရှိတယ်ကိုယ်ယူနဲ့ကိုယ်ကိုယ်ဟာမှမှန်တယ်လို့ကြီးယူဆပြောဆိုနေကြပါတယ်တကယ်သဘာဝဓမ္မနဲ့ချိန်ထိုးကြည့်လိုက်ရင်တော့ မာနာတွေလည်းမဟုတ်ပါဘူးအမှားတွေကြီးပဲအဲဒီလိုမိစ္ဆာယူဝါဒတွေဟာသူ့ဟာနဲ့သူမှန်တယ်လို့ယူဆပြောဆိုနေကြတဲ့အတွက်အဲဒါတွေကိုပစ္စေကပစ္စသီတပစ္စာတွေလို့ဆိုထားပါတယ်ဒါလည်းအရိယဝါဒတစ်ခုပဲဒါကြောင့်ခေါင်းစဉ်ဆောင်ဖို့မှာလေးရမိကပယ်ရှင်းရာသစ္စာသီတများလို့ဆိုထားတယ် အဲ့ဒါကိုခုဆိုကြရမယ်လေးရမိကပယ်ရှင်းရာသစ္စာသီးတာများဆိုလေးရမိကပယ်ရှင်းရာသစ္စာသီးတာများလေးရမိကပယ်ရှင်းရာသစ္စာသီးတာများလေးရမိကပယ်ရှင်း နံပါတ်6အရိယဝါဒတရားကတော့သမာဝယသထေတနောဇာမိမှုအလုံးစုံကိုအကုန်ပဲစွန်ပြီးသည်ဟောတိဖြစ်၏ဒီပုဂ္ဂိုလ်ကတော့ပါဠိကိုကအတော်ခက်တယ်တန်တဘုတ်အဝယတဘုတ်ပဋ္ဌတဘုတ်ဧတနာတဘုတ်ဒီလေးဘုတ်ကိုပေါင်းစပ်ထားတယ်တန်ဆိုတာကကောင်းစွာတဲ့ အဝေယဆိုတာကလူလေသေးမရှိအပြည့်စုံအကုန်အစင်တဲ့ပဋ္ဌဆိုတာကစွန့်ပယ်ပြီးပြီတဲ့ဒေသနာဆိုတာကရှာမိခြင်းတဲ့ပေါင်းလိုက်တော့သမဝေယပဋ္ဌေသနောရှာမိမှုအလုံးစုံကိုအကုန်ပယ်စုံပြီးဖြစ်ပါတယ်တဲ့ရှာမိနေရသေးတယ်ဆိုရင်မပြည့်စုံသေးလို့ပဲရှာမိမှုတွေကိုအကုန်စွန့်ပြီးပြီ မကြာတော့ဘူးလို့ဆိုရင်လူတွေရင်းမရှိအစစရာရာအကုန်လုံးပြည့်စုံနေလို့ပေါ့ဒါကြောင့်ဒီရိယာဝါဒနေငါလဲအမှန်တန်ကောင်းပါလေနာမခွန်ရိယာဝါဒတရားကတော့အနာဝိလာသင်္ကဘောမနောက်ကျတော့အကြံစီရှိပြီးဟောတိဖြစ်၏ဒီကုကြံစီမှုတွေဟာလဲနောက်ကျခြင်းမရှိပဲအခါခါသိမ့်ပါရှင်းကြည်လင်းပြီးသင်ကျဲနေရမယ်တဲ့ ဒီရိယဝါဒနေရင်လည်းအမှန်ကောင်းပါတယ်နာမရှိအရိယဝါဒတရားကတော့ပတ္တာရာကာယသင်္ခါရောငြိမ်းသောကာယသင်္ခါရရှိသည်ဟောတိဖြစ်၏ကာယသင်္ခါရဆိုတာဒီနေရာမှာသတ္တဝင်တဲ့ကိုခေါ်တယ်ဒါကြောင့်သတ္တဝင်တဲ့ချုပ်ငြိမ်းတဲ့သရုဒ္ဓဇာနဲ့လည်းပြည့်စုံအောင်အားထုတ်ရမယ်လို့ဆိုလိုပါတယ်ဒါကတော့ပြည့်စုံရင်သာပြီးကောင်းလို့ညွန်ပြထားတာပါပဲဆိုရင်ကတော့ ကိလေသာကုန်ခံပြီးယန္တာဖြစ်ဖို့ကလိုရင်းပါပဲ။ဘာကြောင့်လဲဆိုတော့အချို့ယန္တာပုဂ္ဂိုလ်တွေမှာဒီသရုပ်ဇံကိုမရပေမဲ့အရိယာကိစ္စပြီးနေတာတွေအများကြီးပဲရှိနေပါတယ်။ကဲဆောင်းမုတ်ကလေးတစ်ခုကိုဆိုကြအောင်ဆိုရှားမိကင်းစင်ကြံကြည်လင်းထွက်ဝင်ငြိမ့်စေသာဆိုရှားမိကင်းစင်ကြံကြည်လင်း edhụgoo na mba dese riyaabdya rịgharo သူဝိမု ക്ത စိတ်တော်ကောင်းစွာလိုသောစိတ်ရှိသည်သူဝိမု ക്ത ပင်ညောကောင်းစွာလိုသောပညာရှိသည်ဝါကောင်းစွာလိုသည်ဟုသည်သောပညာရှိသည်ဟောတိဖြစ်၏စိတ်ကလည်းကိလေသာရှင်သခင်တွေရဲ့လက်ထဲမှလွန်မြောက်ရမယ်အဲဒီလိုလွန်မြောက်တာကိုသိရဲ့ဉာဏ်ပညာနဲ့လည်းပြည့်စုံရမယ်တဲ့ဒီရိယဝါဒတရားနှစ်ပါးကတော့တစ်ဆက်တည်း တွဲရစ်ပါပဲစိတ်ကကောင်းစွာလွတ်မြောက်သွားရင်အဲဒီလွတ်သွားတာကိုဆင်ញင်တိပြည့်တဲ့ပညာကလည်းတပါးတည်းဖြစ်တော်တာပါပဲသမ္မုတ်ကစိတ်ကောင်းစွာလွတ်ပညာလွတ်မချွတ်ကုန်စေပါတဲ့အဲဒါကိုဆိုကြရမယ်စိတ်ကောင်းစွာလွတ်ပညာလွတ်မချွတ်ကုန်စေပါဆိုစိတ်ကောင်းစွာလွတ်ပညာလွတ် မဆုဘူးပြေပါသိကောင်းပါလို့ဤညာလို့မဆုဘူးပြေပါသိကောင်းပါလို့ဤညာလို့မဆုဘူးပြေပါအရိယဝါဒတရား10ပါးခေါင်းစဉ်ကတော့သုံးသွားပြီအဲဒီ10ပါးသောတရားတော်တွေကိုဘယ်သူကဟောခဲ့သလဲဆိုရင် ပါမန်ပုဂ္ဂိုလ်ဟောထားတာမဟုတ်ပါဘူးမြတ်စွာဘုရားသခင်ကိုယ်တော်တိုင်ဟောထားခဲ့တဲ့တရားတော်တွေပါဒါကြောင့်ဏိကုံညုတ်ဆောင်ဘုကအရိယာဝါသဟောဖို့ပြဗုဒ္ဓမြတ်ဖရာတဲ့အဲ့ဒါကိုဆိုကြရမယ်အရိယာဝါသဟောဖို့ပြဗုဒ္ဓမြတ်ဖရာဆိုအရိယာဝါ ရာဝါဒတရားတော်ခေါင်းစဉ်ကတော့အလုံးစုံသွားပြီအသေးစိတ်အကျယ်ဟောဖို့ပဲလိုတော့တယ်အဘောလည်းဒေသနာခေါင်းစဉ်ရဆိုရင်တော့ငါရင်ပဲလေလို့ဆိုတဲ့အတိုင်းအင်္ဂါ၅ပါးပဲဘုံကစပြီးဟောဖို့ပါပဲဒါပေမဲ့ပฏิပတ်ဒိကမကြည်စဉ်အရာအချင်းဆိုရင်တော့နံပါတ်3အရိယာဝါဒတရားကစပြီးဟောမှပါပြီးနားလည်လွယ်ပါတယ်ဒါကြောင့် ဘုန်းကြီးကငါရင်ပဲလေဂုံ6ထွေစုံစည်းဆောင်တစ်ပါးဆိုတဲ့သောင်းမှုထဲကအဆောင်တစ်ပါးနဲ့ပြည့်စုံပုံကစားပြီးတော့ဟောရမယ်။တထင်စဘိကဝေဘိက္ခုဧကာရခောဟောတိဘိကဝေယံတို့ဘိက္ခုယာမိဘိက္ခုသံဃာဘေကိုရှိမြင်သော ပုဂ္ဂိုလ်သည်ဘိက္ခုကိလေသာကိုဖြစ်စည်းရသောပုဂ္ဂိုလ်သည်ကထင်စာပဲပုံပဲနည်းဖြင့်ဧကာရခော တခုသောစောင့်ရှောက်ရှိသည်ဟောသည်ဖြစ်ပါသနည်းအစောင့်ရှောက်တခုရှိရမယ်ဆိုတာဘယ်လိုပါလဲတဲ့လောကမှာအထက်တန်းစားလူတွေရဲ့အိမ်တွေမှာအစောင့်ရှောက်တော်ဝန်ရှိတာလို့အရိယာတို့စာနေအိမ်မှာလည်းအစောင့်ရှောက်တခုရှိရမယ်ဆိုတာကိုကောင်းစဉ်တုန်းကပြောခဲ့ပြီအဲဒီအစောင့်ရှောက်ကဘယ်လိုဟာလဲ ဘယ်လိုပြည့်စုံရမှာလဲလို့မေးခွန်းထုတ်ပြပါတယ်ဒီမေးမျိုးကတော့ရှင်းရှင်းပြမယ်လို့မေးတာပါပဲအဲ့ဒါကိုဒီလိုရှင်းရှင်းပြတော်မူပါတယ်ဤရာဘိက္ခွေဘိက္ခုတတရခေနစေတသာသမဏတော်ဟောတိဘိက္ခွေယံတို့ဤရာဤသာသနာတော်၌ဘိက္ခုယံသည်ဘိက္ခုသံဃာဘိက္ခုရှုမြင်သောပုဂ္ဂိုလ်သည် ဘိက္ခုကိလေသာကိုဖြည့်ဆည်းရသောပုဂ္ဂိုလ်သည်တတရကေနာအမှားရမှုတတိအဆောင်လျှောက်ရှိသောသေတသာစိတ်နှင့်တမနာရတော်ပြည့်စုံသည်ဟောတိဖြစ်၏အရိယဝါဒအရိယရဲ့စာနေအိမ်မှာပြည့်စုံရမယ့်အဆောင်လျှောက်ကအမှားရမှုတတိတရားပါပဲအဲဒီအမှားရမှုတတိအဆောင်လျှောက်နဲ့ပြည့်စုံရမယ်လို့ဆိုလိုပါတယ် ဘယ်လိုပြည့်စုံရမှာလဲလို့ဆိုတော့စိတ်တိုင်းစိတ်တိုင်းမှာအမှားရမှုတက်ကြပါပြီးပြည့်စုံရမယ်လို့ဆိုလိုပါတယ်ဒါကြောင့်တတရေကိနာမှားရမှုတတိဆောင်ရရှိသောစေတသာစိတ်နှင့်ပြည့်စုံရမယ်လို့ဆိုထားပါတယ်ဒီလိုစိတ်တိုင်းစိတ်တိုင်းမှာအမှားရမှုတတိဆောင်လျှောက်ငြိရန်ပါပြီးပြည့်စုံတာကဘယ်လိုပုဂ္ဂိုလ်မှလဲဆိုလို့ရှိရင် ယဟနာပုဂ္ဂိုလ်မှာမှကောင်းကောင်းပြည့်စုံပါတယ်ယဟနာပုဂ္ဂိုလ်ပုဂ္ဂိုလ်များမှာကာယကံကိုမူရာကိုပြုတိုင်းဝစီကံတို့မူရာကိုပြောဆိုတိုင်းမနောကံစိတ်သက်သက်ဖြင့်ကြံစီတိုင်းအမှားရတဲ့တတိလေးကအမြဲတမ်းပါနေတယ်တတိမရပဲအမှားမရပဲနဲ့လွတ်ကနေရောင်မာပြီးပြုမိတာလည်းမရှိဘူးလွတ်ကနေရောင်မာပြီးမတော်တာတွေကိုပြောမိတာလည်းမရှိဘူး အမှန်မရဘဲနဲ့မေ့ပြီးတော့တော်ရောက်တန်းရောက်နဲ့မတော်တာတွေလျှောက်ပြီးကြားနေနေတာရဲ့လို့လည်းမရှိဘူးတတိဆောင်းလျှောက်ကလေးကနောက်ကဒဲကြမကွာလိုက်ပြီးအမှားရနေပါတယ်တဲ့ဒါကြောင့်ညာနာပုဂ္ဂိုလ်ကိုဒီလိုချီးကျူးပြောဆိုရပါတယ်ဒါလိုလဲဆိုရင်သရတောသဝါနေစဉ်မှာရောဒိဋ္ဌာတောသရနေစဉ်မှာရောဗုဒ္ဓသာသအိတ်နေစဉ်မှာရောသာဂရသာသနိုးနေစဉ်မှာရော

အဲဒီလိုဖြစ်ပုံကိုလည်းမရည်ရွယ်ပါဘူးဒီနေရာမှာကိုယ်မူရာပြူတိုင်းနှုတ်ကပြောဆိုတိုင်းစိတ်ကကြံစီတိုင်းဉာဏပုဂ္ဂိုလ်မှာအမှတ်ရတဲ့တတိကလေးကအမြဲတမ်းထင်နေတယ်အမြဲတမ်းဖြစ်နေတယ်ဆိုတာကိုအထူးသတိပြုကြရမယ်ဒီတတိဟာဉာဏဖြစ်ခါမှကောင်းငင်ကကြလာသလိုဒီုံနဲ့ကောင်းလာတာမဟုတ်ဘူးရှိရဲက လေ့လာအားထုတ်လာလို့သင်တိုင်းကောင်းလာတာဘယ်လိုလဲဆိုတော့ဉာဏ်နာမဖြစ်မီအနာဂံဖြစ်ကြတဲ့ကအားထုတ်လာခဲ့ရတယ်အနာဂံမှာလည်းဒီတတိဟာဘုံကောင်းနေပါပြီအဲ့ဒါလဲသရဂံဘွားကအားထုတ်လာခဲ့လို့ကောင်းနေတာသရဂံမှာလည်းဒီတတိကအတော်ကောင်းနေပြီအဲ့ဒါလဲသောတာပန်ဘွားကအားထုတ်လာခဲ့လို့ကောင်းနေတာပါပဲသောတာပန်မှာလည်းဒီတတိဟာဘုသူဇင်နာစာကြည့်ရင်အများကြီးကောင်းနေပါပြီဒါကြောင့် သောတာပန်မှာအပယ်လားကြောင့်မကောင်းမှုအကုသိုလ်တွေမဖြစ်ဘဲကင်းနေတာသောတာပန်မှာကာမဂုဏ်အာယုန်တွေကိုတာယာတာဆွဲတဲ့ကာမရာဂဆိုတာလည်းရှိပါသေးတယ်။ရာဂရာဒေါသဆိုတာလည်းရှိပါသေးတယ်။မောဟတို့မာနတို့ဆိုတာလည်းရှိပါသေးတယ်။ဒါပေမဲ့လို့သူတစ်ပါးရဲ့အသက်ကိုတတ်နိုင်လောက်အောင်တော့အကုသိုလ်ကပြင်းပြင်းထန်ထန်တက်တက်တန်တန်မဖြစ်တော့ဘူး။လောဘဒေါသတွေဖြစ်ပေါ်လာပေမဲ့လို့ သူတော်ဘာကိုတတ်နိုင်လောက်အောင်အထီတော့မပြင်းထန်တော့ဘူးအကုသိုလ်ဒီဂရီဟာလျော့သွားပြီအဲ့ဒါဘာကြောင့်တော့လို့ဆိုရင်တတိကကောင်းနေလို့တတိကနောက်ကလာပြီးထိနေလို့ပါပဲဒီလိုဖြစ်ပုံကိုရားထုတ်ထားတဲ့ပုဂ္ဂိုလ်တွေကိုယ်တိုင်ပဲတွေ့ရပါတယ်အာမတုဝသေးတဲ့ပုဂ္ဂိုလ်တွေကတော့ဒါကိုမှားဆပြီးကြည်ကြပေါ့လေမယုံမကြည်နဲ့တော့မရှိကြနဲ့ဟုတ်ကောင်းပါရဲ့လို့ ဒီလိုတော့ယုံကြည်ထားမှဖြစ်မှာ။ဘာကြောင့်လဲဆိုရင်သောတာပန်ဘယ်ကြောက်စီရတဲ့အကုသိုလ်ကိုမပြုတော့ဘူး။သရဝအသက်ကိုလည်းမတတ်တော့ဘူးဆိုတာကိုမြတ်စွာဘုရားကိုကဟောထားတာ။ဘုန်းကြီးတို့လည်းတရားအထုတ်ကြည့်ထားလို့အဲဒီအတိုင်းမှန်ကန်တယ်ဆိုတာကိုသိတယ်လို့တော့သိရပါတယ်။ဒါကြောင့်ကိုယ်တိုင်တွေ့သိခြင်းတရားကိုတကယ်တမ်းအထုတ်ကြည့်ပါ။ ဗိုင်မဲနေနဲ့အထုံးမိတဲ့အခါမှာဒီသဘောကို ကိုယ်တိုင်ပဲတွေ့ရပါလိမ့်မယ်။ဘယ်လိုသဘောလဲဆိုရင်တတိဆောင်ကြောက်လေးကနောက်ကတိုက်ကြလိုက်နေတဲ့သဘောပါပဲ။လိုက်လာပုံကတော့လူချင်းစရာနိတ္တတမဲ့စရာအာယုန်တွေနဲ့တွေ့ရင်နိတ္တတမဲ့တဲ့လောဘဟာရုပ်တည်းဆိုတော့ဖြစ်ပေါ်လာတာလာတာသေးတာပါပဲ။ဒီဆိုစရာနဲ့တွေ့ရင်ဒေါသဟာလည်းဖြစ်ပေါ်လာတာသေးတာပါပဲ။ လုံးလုံးကျင်းလာမှမဟုတ်သေးတာကိုဖြစ်တော့ဖြစ်သေးတာပါပဲဒါပေမဲ့အဲ့ဒီလောဘဒေါသတွေဟာတော်တော်ပြင်းထန်လာပြီဆိုမှဖြင့်အဆောင်လျှောက်တတိလေးကနောက်ကလိုက်လာပြီအဲ့ဒီလိုတတိကလိုက်ပြီးအုပ်လိုက်တော့လောဘဒေါသတွေဟာအရှိန်ရောပြီးကြော့ကြသွားတယ်။ဘာမှပုထုဇဉ်ပုဂ္ဂိုလ်များမှလို့ပြင်းပြင်းထန်ထန်မဖြစ်ရတော့ဘူး။ဒါကြောင့်လောဘဒေါသတွေဟာ မကင်းသေးလို့ဖြစ်ပေမဲ့သူတော်ဘာအသက်ကိုတတ်နိုင်လောက်အောင်တော့မဖြစ်ဘူးသူတော်ဘာဥစ္စာကိုခိုးနိုင်လောက်အောင်လည်းမဖြစ်ဘူးသူတော်ဘာအကျိုးမဲ့လိန်နိုင်လောက်အောင်လည်းမဖြစ်ဘူးဒါကြောင့်ဟောတာဘာဟာအပယ်ကြစေရတဲ့အကုသိုလ်ကိုမပြုဘူးအပယ်လေးပါးလည်းမကြနိုင်ဘူးလို့မြတ်စွာဘုရားကဟောထားတာတဲ့နိုင်ငံရောစာရေးဆရာကြီးတယောက်ကတော့သောတာပန်ဂုဏ်တွေပြအောင်အယံကာယော လျှောက်ရေးထားတာကိုတွေ့ရဘူးရဲ့အခုတရားနာနေတဲ့ပုဂ္ဂိုလ်တွေတဲကလည်းတချို့ကအဲ့ဒီဆရာကြီးရဲ့ဆောင်းပါးတွေကိုဘာဘူးကောင်းဘာဘူးကြပါလိမ့်မယ်သူကဇာရေးကောင်းတယ်လို့မှန်တက်ပြီးတော့ကြောင်ရင်းမြောက်ရင်းနဲ့သူနဲ့မတန်တာတွေကိုလည်းလျှောက်ရင်းနေတယ်ဘယ်ဒီရေးတယ်ဆိုတော့သောတာပန်ဟာလူတယောက်ကိုတတ်နိုင်နေတယ်ဆိုတာအထိသူကရေးတယ်သောတာပန်ဂုဏ်ကြီးကြသွားလိုက်တာမပြောပါနဲ့တော့ တကယ်လည်းရေးမှရေးပါပြီ။ဘုန်းကြီးတို့အနေနဲ့ဖြင့်အဲဒီလိုရေးတာကိုအဟောလို့ကိုမဆုံးဘူး။သူကဗမာလိုဗမာလိုသာရေးတာမဟုတ်သေးဘူး။အင်္ဂလိပ်လိုမဂ္ဂဇင်းဆောင်ထဲမှာလည်းရေးထည့်လိုက်သေးတယ်။အဲဒါကမှပါပြီးယူဆိုးသွားတာပဲ။နိုင်ငံခြားပုဂ္ဂိုလ်တွေကဗမာပြည်ကိုအထင်မြင်သိကုန်တော့မှာပါပဲလို့ဘုန်းကြီးတို့ကစိုးရိမ်မိပါတယ်။အဲဒီဆောင်မကိုအင်္ဂလိပ်လိုမဂ္ဂဇင်းနဲ့ ထည့်ပေးတဲ့အရိဓာတွေလည်းတာဝန်မကင်းဘူးသမာဓိရဲ့ဂုဏ်ကျက်တည်းသာသနာရဲ့ဂုဏ်ကျက်တည်းကိုရုပ်လျော့ခြိပါစေနိုင်တဲ့ဒီလိုဆောင်းပါးမျိုးကိုဘာကြောင့်ထည့်ကြတယ်လဲမပြောရပါဘူးအမှန်ကတော့ဒီလိုဆောင်းပါးမျိုးကိုရေးတဲ့လူကသူဟာသူသဘောကျလို့ရေးပေမဲ့လို့အရိဓာတွေကတော့စာဆောင်နဲ့ထည့်သွင်းပြီးကဘာကိုမပြသင့်ပါဘူးယခုနေ့ခါမှာဗမာပြည် ပရိယတိသာသနာတော်ဘက်ကဆိုရင်သံဃာနာတင်သည်အထိအထက်တန်းကြဆုံးဆောင်ရွက်နေတယ်ပရိပါတိဘက်ကလည်းမဲရောက်ဖို့ရောက်ကမ္မထမ်းဘာဝနာတွေကိုကိုယ်တွေ့ဖြစ်အောင်အထင်ရှားညွှန်ကြားပြသနေတယ်ဒါကြောင့်အနောက်ရောရှိရောတကဘာလုံးတကဘာလုံးမှာနိုင်ငံသားတွေကဘုရားဘာသာတရားကိုအားထုတ်လို့တဲ့ပုဂ္ဂိုလ်တွေဟာမြန်မာပြည်ကိုပဲဥတည်ပြီးတော့ လာရောက်ပြီးလိလာအထုတ်နေကြတယ်တချို့တလေကတော့အစပထမကဒီဟိုနဲ့အိန္ဒိယလောက်သာပြီးလို့ဒီဟိုနဲ့အိန္ဒိယကိုပဲသွားရောက်စုံစမ်းကြတယ်အဲဒီလိုစုံစမ်းတော့အိန္ဒိယမှာဆိုရင်ဘုရားဘာသာတရားနဲ့စားပြီးဘာမှအကူအညီမရကြပါဘူးဒီဟိုမှာလည်းအာထုတ်နည်းကိုကြာကြာနာနာပြနိုင်တာကို မတွေ့ကြရဘူးဒါနဲ့အဲဒီအိန္ဒိယဒီဟိုတို့ကညွန်ကြားချက်အတိုင်းနောက်ဆုံးကြတော့ ဘုန်းကြီးတို့ဗမာပြည်ကိုပဲရောက်လာကြတယ်ဒီလိုရောက်လာပြီးတရားထုတ်ကြတော့လဲသူတို့စိတ်ထဲမှာဝမ်းမြောက်ဝမ်းသာနဲ့အားရကြည်နာသွားကြပါတယ်အဲဒီလိုပုဂ္ဂိုလ်တွေဟာဘုန်းကြီးတို့သာသနာ့ရိပ်သာဌာနတခုတည်းကကိုတော်တော်များပါပြီဒီလိုဗမာပြည်ကဘုရားသာသနာတော်နဲ့စပြီးဖက်ဖက်ကရှင်းဆောင်နေတဲ့ခေတ်ကာလအချိန်ကြီးမှာဘုရားပြောခဲ့တဲ့စာရေးဆရာကြီးက သောတာပန်ဟာလူကိုတန်းနိုင်တယ်ဆိုတဲ့သူ့ယူဆကိုတဘာဖြန့်ပြီးပြလိုက်တယ်တကယ်ကိုအံစရာပါပဲသူကဒီလိုရေးလိုက်တာနဲ့သောတာပန်နေလဲဈေးကြကုန်တော့တာပါပဲဘာကြောင့်လဲဆိုတော့အိန္ဒိယတိုင်းသားဟိန္ဒူတွေကအဟိန္တာဆိုတဲ့တရားကိုအင်မတန်လေးမြတ်ပြီးကြပါတယ်အဟိန္တာတရားဆိုတာအသက်ရှိတဲ့တရားကိုမနှင်းစေရမသားရဘူးဆိုတဲ့တရားပါပဲ။ သူတော်ကောင်းဆိုရင်သူတော်ဘာကိုမညှင်းဆဲမတတ်ဖြတ်ရဘူးလို့ဟိန္ဒူဘာသာဝင်တွေက ယူဆထားကြပါတယ်။ဘယ်ထိအောင်လဲဆိုရင်သိမ့်ရှင်နေတဲ့မြတ်ပင်သစ်ပင်များအထိမညှင်းဆဲမတတ်ဖြတ်ကောင်းဘူးလို့သူတို့ကယူဆထားကြပါတယ်။သူတို့ယူမှာသိမ့်ရှင်နေတဲ့မြတ်ပင်သစ်ပင်တွေကိုလည်းဧကိန်တရိယတွေ့ထိနိုင်တဲ့ဣန္ဒြေတစ်ပါးရှိတဲ့တ attva ရဲ့လို့ယူဆထားကြပါတယ်။ဒါကြောင့် သူတို့နဲ့မဆန်းကျင်ရအောင်လို့မြတ်စွာဘုရားကရဟန်းတော်များအားမြေသစ်ပင်ကုန်ဖြည့်ဆည်းရဘူးလို့ဒီလိုသိက္ခာဘုတ်ကိုပြညတ်ထားကြရပါတယ်ဒီလိုမညှင်းဆဲရတဲ့အဟိကတရားကိုအမတန်လေးမြပြုနေတဲ့လောကကြီးထဲမှာဘုရားဘာသာကတရားအထုတ်လို့သောတာပန်အဆင့်ရောက်ပြီးအထက်တန်းစားပုဂ္ဂိုလ်ကတောင်လူဝသားနိုင်သေးတယ်ဆိုရင်ကောင်းကြပါတော့မလား တကယ်ဆိုတော့တာလည်းမတတ်နိုင်ပါဘူး။တတ်နိုင်နေတယ်ဆိုရင်အဲ့ဒီလူဟာသောတာပန်မဟုတ်သေးလို့ပေါ့။ဒါလည်းမကသေးပါဘူး။သောတာပန်ဖြစ်ဆိုရင် သူတစ်ပါးဥစ္စာကိုလည်းမခွနိုင်တော့ဘူး။သူတစ်ပါးဤသားများကိုလည်းမပြမနိုင်တော့ဘူး။သူတစ်ပါးကျိုးမဲ့ဖြစ်အောင်လည်းလိမ်ကြီးမပြောတော့ဘူး။မူရစေရတဲ့ဒေယီအရက်စသည်ကိုလည်းမတော့စားတော့ဘူး။ဒါကြောင့်မြတ်စွာဘုရားကသောတာပန်ပုဂ္ဂိုလ်ကို သီလေသူပရိပူရကာရီသီလတော်၌အကျွမ်းမဲ့အပြည့်အစုံကျင့်တဲ့ပုဂ္ဂိုလ်ဖြစ်ကြောင်းကိုဟောကြားပြီးထားခဲ့ပါတယ်။အဲဒီတော့ကိုယ်လည်းကိုယ်နိုင်နေတယ်၊ဘာသာများကိုလည်းပြင်းမနိုင်နေတယ်၊လိမ့်လည်းလိမ့်နိုင်နေတယ်၊ဒီရက်ကိုလည်းသောက်စားနိုင်နေရဆိုရင်တော့အဲဒီလူဟာဟောတာပါမဟုတ်ဘူးဆိုတာတတိချတာမှတ်ထားကြပြီတော့ဘုရားပြောခဲ့တဲ့ဇာယိဆရာကြီးကတော့ သောတာပန်ဟာသေရဲ့သောသသီတိငါးပါးသီလကိုကျူးလွန်နိုင်နေတယ်လို့သူဆောင်းပါးထဲမှာဖော်ပြထားပါတယ်။ဘာကြောင့်ဒီလိုဆိုနိုင်တယ်လဲဆိုတော့သူကလူရဲ့စိတ်ဓာတ်တဘာဝကိုလေ့လာလာခဲ့တာကြာပါပြီတဲ့။အဲဒီလိုလေ့လာပြီးဖြစ်တဲ့အတွက်သူကဒီလိုရဲရဲရင်ဆိုနိုင်ပါတယ်တဲ့။ဒါလည်းအာဝဇ္ဇရာပဲ။သူလေ့လာတယ်ဆိုတာဟာဘယ်သူရဲ့စိတ်ကိုလေ့လာတာလဲ။ သူစိတ်ကိုလေးလာတာဖြစ်မှာပေါ့သူကသူ့ကိုယ်ကိုသူသောတာပန်လို့ယူဆတာတူပါတယ်ပြီးတော့သူကအရက်ကိုလည်းကြိုက်တတ်တယ်လို့သတင်းကြားရတယ်ဒါကြောင့်သူစိတ်နဲ့နိုင်ပြီးဆုံးဖြတ်လိုက်ရတူပါတယ်ဒါလည်းအာဝဇရာပါပဲကိုယ်နဲ့နိုင်မရိုင်းဘူးဆိုတော့ဗမာစကားပုံဟာအစဉ်တန်းတူတဲ့သူချင်းချင်းသာသုံးဆွဲရမယ်စကားဖြစ်ပါတယ်အစဉ်တန်းမတူရမှာကိုယ်နဲ့နိုင်ရင်အလွန်ပင်ရိုင်းတတ်ပါတယ် စဉ်းစားကြည့်ပါကဏ္ဍသင်္ချာကိုမတင်မှုတဲ့လူတယောက်ကကဏ္ဍသင်္ချာရာမှာပါရဂူရောက်တမ်းမြောင်နေတဲ့လူကိုကဏ္ဍသင်္ချာနဲ့စပ်ပြီးငါလိုပဲလို့ကိုယ်နဲ့နှိုင်းရင်အများကြီးလွဲမှားမယ်အများကြီးရိုင်းမယ်ဆိုတာကို သိနိုင်ပါတယ်အဲဒါလိုပါပဲပုရုဇဉ်ပုဂ္ဂိုလ်ကကိုယ်စိတ်နဲ့နှိုင်းပြီးသောတာပန်ကိုဆုံးဖြတ်ရင်အမတန်ရိုင်းပြီးအမတန်ပဲလွဲမှားရပါတယ် မှန်မှာတော့သောတာပန်အဖြစ်တကယ်ဖြစ်နေတဲ့ပုဂ္ဂိုလ်မှာခုနကပြောခဲ့တိုင်းခုနကပြောခဲ့တဲ့ဂတိကလေးကအတော်ကိုကောင်းနေပြီ။ဒါကြောင့်ယုတ်တည်းလောဘဖြစ်လာတယ်ဆိုရင်အဲ့ဒီတတိကလေးကသူ့လိုလိုဖြစ်ပေါ်လာပြီးတော့ထိမ့်ထားလိုက်တယ်။ဒီလိုတတိကအုပ်ထိမ့်လိုက်တဲ့အတွက်အဲလောဘဟာအရှင်ပြတ်သွားတယ်။အကြီးကျယ်ဖြစ်ရတော့ဒေါသဖြစ်လာရင်လည်းတတိက ဤသူပဲအုပ်ထိန်ထားတယ်မောဟတို့မာနာတို့ဖြစ်လာရင်လည်းတတိကလိုက်ပြီးအုပ်ထိန်တာပဲဒါကြောင့်အကုသိုလ်တရားတွေဟာအလွန်ကဲအကြီးကျယ်မဖြစ်ပွားရတော့ဘူးဒီလားသိခါဘုတ်တွေကိုကျွနိုင်လောက်ကျွလွန်နိုင်လောက်အောင်ပြင်းပြင်းထန်ထန်မဖြစ်ရတော့ဘူးဒါကြောင့်သောတာပန်မှာပယ်လားကြောင့်အကုသိုလ်တွေလည်းငြိမ့်တယ်ပယ်လေးပါးမှလည်းလွတ်တယ်လို့ယုံကြည်စိတ်ကြရတာဒါတွေဟာ တတိလေးကောင်းနေခြင်းရဲ့အကျိုးတွေပါပဲသောတာပန်မှာဒီပတိလေးဒီလိုကောင်းနေတာကလည်းကလျာဏပုရုဇဉ်ဖြစ်တဲ့ဝိပဿနာရှုစဉ်ကဒီပတိလေးကိုမပြမစဲလေ့လာပွားများလာခဲ့လို့ပါပဲဒီတော့ဒီပတိလေးကောင်းအောင်အစပြုခဲ့ရတာဟာပုရုဇဉ်ဖြစ်ကစခဲ့ရတယ်ဆိုတာသင်ကြားပါတယ်အဲဒီတော့က ဓွား၆ပါးကပေါ်တိုင်းပေါ်တိုင်းယုံနာတွေကိုအမှတ်ရနေတဲ့တတိလေးဟာတတိပဌာန်တရားပေါ့တတိပဌာန်တရားဟာမနာကောင်းပါလေပေါ်လာမြတ်ကိုမူရစိတ်မူရတွေကိုအမှတ်ရနေုံလေးပဲဒီလိုအမှတ်ရနေတယ်ဆိုရင်သိတဲ့သိလိုက်တာတွေကိုအကုန်လုံးတောင်းစိတ်ပြီးအကုန်လုံးပြီးတော့တာပဲဘယ်နေရာမှာမှမကြမ်းဘူးသိနေရကြတာပဲအာထုပ်ကိုရလွယ်လဲလွယ်တယ် ဘုန်းကြီးတို့ကလည်းအဲ့ဒီသတိပဋ္ဌာန်ဤတိုင်းရှုမှတ်ပုံကိုလွယ်လွယ်လေးပဲဟောနေပါတယ်။ဘာကြောင့်တော့လို့ဆိုတော့ရုပ်တွေနာမ်တွေစိတ်တွေစေတသိက်တွေဓာတ်တွေကလတ်တွေဒီလိုအားတွေကိုအသေးစိတ်ပြီးရှုဖို့ဆင်ခြင်မဟောရင်ဘုဒ္ဓမရှိတဲ့လူတွေမှာဘယ်ဆင်ခြင်သာရှုတာလိမ့်မှာတော့အဲ့ဒီလိုတွေးတော့ဆင်ခြင်နေရင်လဲကိုယ်ပိုင်ဘာဝနာညာဆိုတာဘာမှထူးခြားခြားဖြစ်မှာမဟုတ်ဘူး။ ဒါကြောင့်ဘုန်းကြီးတို့ကလွယ်လွယ်ပဲဟောပါတယ်မြတ်စွာဘုရားကလည်းလွယ်လွယ်ပဲဟောခဲ့ပါတယ်ဘယ်လိုလဲဆိုတော့ကိစ္ဆန္တောဝါကိစ္ဆာမိတိပဇာနာတိတဲ့ဒါမြတ်စွာဘုရားကိုယ်တော်တိုင်ဟောထားတဲ့သတိဌာနသုတ်ပါဠိပါပဲဒီပါဠိရဲ့နဲ့ကတော့ကိစ္ဆန္တောဝါသွားသည်ရှိတော်လဲကိစ္ဆာမိတိသွားသည်ဟု၍ပဇာနာတိတိ၏ သွားသည်ရှိသောသွားသည်ဟုသိ၏သွားလင်သွားသည်ဟုသိပါတဲ့ဒီလိုလိုလေလေးဟောထားပါတယ်သွားသည်ရှိသောအတွင်းမှာရုပ်တွေနာမ်တွေဓာတ်တွေကလတ်တွေကိုခွဲခြားသိချာပြီးပြီးလို့ဒီလိုခက်ခက်ခက်ခက်မဟောခဲ့ပါဘူးလူတိုင်းလူတိုင်းအားထုတ်နိုင်အောင်မြတ်စွာဘုရားကသွားလင်သွားသည်ဟုသိ၏လို့ဒီလိုလိုလေလေးပဲဟောခဲ့ပါတယ် သစ္စာမိဣတိသွားသည်ဟူ၍သဇာနာတိပြီလို့ဟောရမှာသစ္စာမိဆိုတဲ့ဥပ္ပါတယ်နော်အဲဒီပုဂ္ဂိုလ်အထူးအထူးသတိပြုဖို့အရေးကြီးပါတယ်ပါဠိမှာသစ္စာမိလို့ဆိုရင်မိမိကိုယ်နဲ့ဆိုင်ပါတယ်ငါသွားဤလို့ညမပြန်ရပါတယ်သစ္စာသိလို့ဆိုရင်အပြန်အလှန်ပြောဆိုတဲ့ပုဂ္ဂိုလ်နဲ့ဆိုင်ပါတယ်သင်သွားဤလို့ပြန်ရပါတယ်ကစ္စတိလို့ဆိုရင်

ဒုမယောဂတဲ့ကိစ္စတိသင်သည်သွားဤလို့ပြန်ရတယ်အဆုံးမှာမိမိကနဲ့ဆိုရင်အမယောဂတဲ့ကိစ္ဆာမိငါသည်သွားဤလို့ပြန်ရတယ်ဒီလိုအနေပြန်ရတယ်ဆိုတာကိုအခုဒီတန်လင်းမင်းရောက်စာတင်လိုက်ကကိုတော်တွေအကုန်လုံးသိကြပါတယ်တရားကိုသိနေတဲ့ရှင်ငယ်သူငယ်လေးတွေလည်းအချက်ပိုင်းကိုရောက်ရင်သိကြတော့တာပါပဲအခု ဒီသတိဌာနသုံးပါးဟောထားတာကမိမိဘနဲ့ကိစ္ဆာမိနော်တိမိဘနဲ့ကိစ္စတိမဟုတ်ဘူးဒါတော့ဒီကိစ္ဆာမိကိုမြန်မာပြန်ရင်ငါသွားကြီးလို့ပဲပြန်ရတယ်သူသွားကြီးလို့လည်းမပြန်ရဘူးယုံနာသွားကြီးလို့လည်းမပြန်ရဘူးဒါကြောင့်လေဒီဆရာတော်ဘုရားကြီးကအနာတ္တဒိဋ္ဌိကျမ်းအစနာမှာအရိယာဘုရှုပုံကိုဒီလိုပြထားတယ် သွားခြင်းအရိယဘုံ၌ခြေလန်းတိုင်းခြေလန်းတိုင်းငါသွားဤငါသွားဤဟုခြေ၌တည်သောစိတ်ကိုဖြစ်စေ၍သွားရမည်ခြေတလန်းမြအမှတ်တမဲ့မလှမ်းမိစေနဲ့စသည်ဖြင့်ညွှန်ပြထားပါတယ်အဲဒါကိုမကြာမီတစ်နှစ်ကျော်လောက်ကထွက်လာတဲ့ကျမ်းစာအုပ်ကြီးတစ်ခုကပယ်ထားတယ်စာအုပ်ကြီးကစာမျက်နှာ480လောက်ရှိပါတယ်

သေရရောက်ပါတယ်။မြတ်စွာဘုရားကိစ္ဆာမိလို့ဟောတဲ့အတွက်ဂရိဆရာတော်ဘုရားကြီးကငါသွားဤလို့သရာနိယအတိအကျဘာသာပြန်ထားတာပဲ။ကိစ္ဆာမိပုဂ္ဂိုလ်ငါသွားဤလို့ပြန်တာမှားတယ်လို့ဘယ်စာရပုဂ္ဂိုလ်ကမှမဆိုနိုင်ပါဘူး။ဒါတော့ငါသွားဤဆိုတဲ့မြန်ငါပြန်ကိုမသိဘူးလို့ပယ်လိုက်ရင်ကိစ္ဆာမိလို့ဟောတဲ့ဘုရားကိုလည်းပယ်ရရောက်ပါတယ်။ ဒီရှင်းလင်းချက်ကိုထည့်သွင်းပြီးပြောရတာကလည်းတခြားကြောင့်မဟုတ်ပါဘူးအဲဒီလိုပေရကျမ်းစာအုပ်ကြီးကဒီတန်လင်မျိုးကထွက်တဲ့စာအုပ်ကြီးဖြစ်တဲ့အတွက်ဘုန်းကြီးကယခုဟောဟောပြမယ်ရိုးရိုးကလေးလွယ်လွယ်ကလေးဘုရားဟောထားတဲ့ပฏิပဌာနီးမှာတန်မြာကင်းစေလိုတဲ့အတွက်ပဲဖြစ်ပါတယ်ငါဆိုတာက၃မျိုးရှိတယ်အတ္တကောင်နေအချင်းဒိဋ္ဌိနဲ့ဆွဲလမ်းတဲ့ငါကတစ်မျိုး

ဒါကြောင့်ဘုန်းကြီးတို့ကလည်းဒီလောကဝါဒစကားတွေနဲ့သွားရင်သွားတိုင်းသွားတိုင်းခြေလမ်းတိုင်းသွားတယ်သွားတယ်စသည်ဖြင့်ကျွမှတ်ဖို့ညွန်ပြနေပါတယ်ဒီလိုလောကဝါဒတွေနဲ့ကျွနေပင်မယ်လို့တကယ်သမာဓိညာရင့်တာလာတဲ့ခါကျတော့ဒီမြောဟာရတွေအကုန်ပြောင်းပြီးတော့ခဏမစဲမပြတ်ဖြစ်ပြနေတဲ့ပရမတဘောကလေးမျှတင်ပဲပြီးနေပါတယ် သွားတဲ့အခါမှာဆိုရင်သွားခြင်းတဲ့စိတ်ကလေးနဲ့တောင်းရင်းလှုပ်ရှားတဲ့ရုပ်ကလေးတွေအဆင့်ဆင့်မျှတည်ယူခြင်းမပြတ်ဖြစ်ပြနေတာကိုတွေ့ရသိရပါတယ်။ဘုံသာနာအကောင်ထေရရဲ့လို့ဘာမှမတွေ့ရတော့ဘူး။သဘောတရားတွေသဘောတရားကလေးတွေကြီးသူ့ဟာသူဖြစ်ပြနေတာကိုတွေ့ရပါတယ်။တွေ့ရတာမှရှိရတဲ့ယုံနာအာယုန်တွေမဟုတ်သေးဘူး။ ရှုသိနေတဲ့စိတ်ကလေးပါကိုသိပြီးရင်ပျောက်သွားရင်သိပြီးရင်ပျောက်သွားရင်နဲ့ကိုယ်တိုင်တွေ့ပြီးသိရပါတယ်အဲ့ဒါမယုံရင်အာရုံကြည့်ပေါ့ဘုန်းကြီးတို့ညင်ကြတဲ့အတိုင်းတကယ်အာရုံကြည့်ရင်ကိုယ်တိုင်တွေ့မယ်ဆိုတာကိုတော့ဘုန်းကြီးတို့ကရဲရဲကြီးတောင်းခံပါတယ်ဒါပေမဲ့အာမထုရသေးလို့မယုံတဲ့သူတွေကိုတော့ဘုန်းကြီးတို့ကအပြစ်မတင်ပါဘူးဘာကြောင့်လဲဆိုတော့ သူကမှကိုယ်လည်းမတွေ့သေးတဲ့ဟာကိုမတွေ့တော့မယုံမဲလဲရှိနေမှာပေါ့ဝင်ဝင်လင်းလင်းပြောရမယ်ဆိုရင်ဘုန်းကြီးတို့ကိုယ်တိုင်လည်းအစတုန်းကမယုံရပါဘူးပထုံမြို့မှာမင်းကွန်းစီတော်ဆရာတော်ဆရာကြီးကဒီသတိပဋ္ဌာန်ကမ္မထာဟောကြားညွှန်ပြနေတယ်ဆိုတာကိုဘုန်းကြီးအဲရှစ်ဝါရ1293ခုနှစ်တုန်းကပေါ့လေအဲဒီတုန်းကကြားသိရပါတယ်အဲဒီတုန်းက

သဘာဝဓမ္မအမိလည်းမပါဘူးနေသာဒုက္ခအနတ္တဆိုတာတွေလည်းမပါဘူးတော်တော်ဆန်းတာပဲလို့ဝေဖန်ပြီးတော့မယုံကြည်ပဲရှိနေကြပါတယ်ဒါပေမဲ့နောက်ထပ်လဲစဉ်းစားဆင်ခြင်မိကြပါတယ်ရာသာထုတ်ပုံကတော့သူ့ဟာဆန်းတော့ဆန်းတာပဲဒါပေမဲ့ဒီမင်းဝန်စီတော်ဆရာတော်ဘုရားကြီးဟာစာရပေတာပဲသူကိုယ်တိုင်ကြာကြာနာနာအထုတ်ပြီးမှဟောတာဆိုတော့ ဟုတ်ကျင်လည်းဟုတ်ပေလိမ့်မယ်အဲဒီတော့သန့်ကြည့်ပြီးဆုံးဖြတ်မှတော်လိမ့်မယ်လို့အကြံရလာခဲ့ပါတယ်ဒါနဲ့ဘုန်းကြီးကအစမ်းသဘောနဲ့အဲဒီနေဝင်စီရင်ဆရာတော်ဆရာကြီးဓမ္မကရောက်ပြီးအထုတ်ခဲ့ပါတယ်အဲဒီလိုအထုတ်ကြည့်တဲ့အခါမှာလဲအရက်20အရက်20ကျော်တလားလောက်အတွင်းမှာတော့ဘုန်းကြီးကတရားအကြောင်းသဘောပေါက်သေးပါဘူးဘယ်သဘောပေါက်မှလဲကောင်းကောင်းမှအားမထုတ်သေးတဲ့ဟာကို အခုဘုန်းကြီးများထာမလာပြီးအားထုတ်ကြတဲ့တရားဓမ္မတွေဟာတချို့ကဘာမှဘုဒ္ဓမရှိကြကြပါဘူးဒါပေမဲ့သူတို့မှာအားထုတ်လို့၄၅6ရက်လောက်ဆိုရင်သမာဓိဉာဏ်တွေအတော်တက်ကုန်ပြီယုံနာသဘောတွေအဖြစ်ပြအနိစ္စဒုက္ခအနတ္တသဘောတွေကိုသူတို့တော်တော်သိကုန်ပြီဘုန်းကြီးမှာဖြင့်အဲဒီအာထုခါသတုန်းကဒီလို၄၅6ရက်မပြောနဲ့တော့ ဇလားတော့ကြာတာတော့ဘာမှညာကမတည့်သေးဘူးပုံညတာပဲရှိသေးဘာကြောင့်လို့ဆိုရင်ကောင်းကောင်းမယုံလို့ကောင်းကောင်းအာမထုလို့ပါပဲမယုံတာကယုံမှားမှုဝိသေသနိဝရဏပဲသူကဝိပဿနာဉာဏ်ပညာဖြစ်နိုင်အောင်မဲ့ဖို့ကိုမရောက်နိုင်အောင်တားမြစ်တတ်ပါတယ်အဲ့ဒါကိုပယ်ချနိုင်ဖို့ရာအလွန်အရေးကြီးပါတယ်ဘုန်းကြီးမှာတော့အဲ့ဒီတော့ ယုံမှမှုကိုကောင်းထင်နေလို့ရှောက်ပြီးတွေးတော့နေခဲ့ပါတယ်။သွားတယ်၊ကိုယ်ရယ်ဆန်းတယ်ဒီလိုမှတ်နေရတာတွေဟာပညာတွေပဲ။အထယ်ရပညာတွေကိုရှုနေတာပဲ။ပရမဂုံမြောက်သေးပါဘူး။ဒါတွေကိုမှတ်ဖို့ဆရာတော်ကြီးကပေးထားတာအခြေခံအနေနဲ့ပေးထားတာဖြစ်မှာပဲ။နောက်ကြတော့မှရုပ်တွေနာမ်တွေအသေးစိတ်ခွဲပြအောင်မှနဲ့တူရဲစသည်ဖြင့် ညောတွေးစဉ်းစားနေခဲ့ပါတယ်။ဘောင်ကုန်လည်းအာမထုတ်ခဲ့ပါဘူး။ဒါကြောင့်ရင်းနဲ့ဆယ်ကျော်လားလောက်ကြာပေမဲ့လို့ဘာမှသူချေချမ်းဖြစ်ခဲ့ပါဘူး။နောက်ကြမှအာထုတ်ရင်အာထုတ်ရင်နဲ့အလိုလိုသဘောပေါက်လာပါတယ်။ဟွန်းသွားတယ်၊ကိုေးတယ်၊ဆန့်တယ်စသည်ဖြင့်ဘုံမူရစိတ်မူရတွေကိုဖြစ်တိုင်းဖြစ်တိုင်းလိုက်မှနေတာဟာအစအခြေခံနေမဟုတ်ဘူး။အစလည်းဟုတ်တယ်၊အလယ်လည်းဟုတ်တယ်၊အဆုံးတိလည်းဟုတ်တယ်။ သိစရာတွေအလုံးကုန်နေပြီဘာမှမကြံတော့ဘူးဒါကြောင့်မြတ်စွာဘုရားကဒီတတိထံကိုဧကာယနာမေကတခုတည်းသောလမ်းအကြောင်းတည်းသောလမ်းလို့ဟောထားပြီးတာပဲလို့သဘောပေါက်လာပါတယ်အဘဂသမှာတော့ဟွာတယ်ကြွတယ်လှမ်းတယ်ချတယ်ကိုယ်ရဆန့်တယ်စသည်ဖြင့်ဒီလိုအကျမ်းစာအတိုင်းသာရှုမှတ်နေရပါတယ်နောက်တမာရဉာဏ် ညွန့်လာတော့သွား၆ပါးကပေါ်တိုင်းပေါ်တိုင်းသောညွန့်လာနေကိုအကုန်လုံးပြီးလာပါတယ်စိတ်ကလေးတွေများတစ်ခုပြီးတစ်ခုဂုံဂုံကြောက်တော့သွားလိုက်တာမရင်းကြီးလေးတွေတစည်းတစည်းကြကြသွားသလိုပဲသင်္ချာချာပြီးရပါတယ်အာယုံတစ်ခုကပေါ်လာလိုက်အဲ့ဒါကိုပြီးတဲ့စိတ်ကလေးကပေါ်လာလိုက်အဲ့ဒါကိုရှင်းမှပြီးပြီးတဲ့စိတ်ကလေးကပေါ်လာလိုက်နဲ့ ရှင်းစဉ်နောက်ဆင့်ပေါ်ပေါ်ပြီးကြောက်ကြောက်သွားတာလေးတွေကိုအဆင့်ဆင့်တွေ့ပြီးနေရတယ်ခြေကအာယုံပြောက်သွားနောက်ကအပီကလေးပြောက်သွားနောက်ကအဲရှေ့ကအာယုံပြောက်သွားနောက်ကအပီကလေးပြောက်သွားနဲ့ပြောက်ပြောက်သွားတာလေးတွေကိုတချို့က20 20တွေ့နေရတယ်တချို့ကတော့ သုံးလေးဆင့်တောင်သိရပါသေးတယ်အဲဒီလိုကြီးအဆင့်ဆင့်ကြောက်သွားတာကို မပြတ်တွေ့နေရတယ်ဒီတော့ငြဲတယ်လို့လည်းဆွဲလန်းကြမရှိတော့ဘူးချမ်းသာတယ်ကောင်းတယ်လို့လည်းဆွဲလန်းကြမရှိတော့ဘူးအတ္တရောငါကောင်လို့လည်းဆွဲလန်းကြမရှိတော့ဘူးဒါမြတ်စွာဘုရားဟောတော်မူတဲ့တတိပဌာန်လမ်းပဲတကယ်ကိုကောင်းတဲ့လမ်းပါပဲအဲ့ဒါကိုတချို့လူတွေက ကိုယ်တိုင်နဲ့ကြာကြာနာနာအားထုတ်မကြည့်ပဲနဲ့တောင်ကြောင်းကြောင်းပြောနေပြောကြတယ်အဲ့ဒါကတော့ခက်တာပါပဲဟိုပုဂ္ဂိုလ်ပြောသလိုလိုဒီပုဂ္ဂိုလ်ပြောသလိုလိုနဲ့သူဟာဒေဇရာပြည့်ကြည့်လိုက်တော့မြတ်စွာဘုရားကိုဆွဆွဲရရောက်နေပါတယ်သတိဓာတ်တုတ်တရားတော်ကိုပုခါရရောက်နေပါတယ်ဘုန်းကြီးတို့ကရန်ကုန်မရောက်ဘူး1300ပြည့်နှစ်လောက်ကတည်းကစားပြီး ဒီဒီသုဒ္ဓမီလန်ကိုဟောကြားညွှန်ပြနေပါတယ်။ဉာဏ်ကိုသာသနာ့ဤသာရောက်တော့လဲဒီတိုင်းနဲ့ဆက်လက်ပြီးတော့ဟောကြားညွှန်ပြနေပါတယ်။ဘယ်သူကဘယ်လိုပြောပြောဘုန်းကြီးတို့ကတော့လက်တွေ့ဖြစ်နေတော့မတုံ့လောက်ပါဘူး။သူများပြောတာတွေကလည်းဘူးဆိုင်ပါဘူး။စမ်းမိလို့ပြောအောင်မယ်။ဘုန်းကြီးတို့ရန်ကုန်ရောက်စလောက်ကလေးကလူတယောက်ကတရင်္ဂါဆောင်ကနေပြီး ဘုန်းကြီးတို့ကမ္မထံကိုအပြစ်တင်ပြီးတော့ရင်းနေတယ်ဘယ်လိုသဘောနဲ့ရင်းနေတယ်လို့မသိပါဘူးဘုန်းကြီးတို့ကမ္မထံကိုတိုက်ဖြည့်ရေးလုပ်နေတာနဲ့ဒူပါရဲ့ဒါပေမဲ့ဘုန်းကြီးတို့ကပြန်လဲဖြည့်ချင်းချင်းခြေပါချင်းဆိုတာကိုတခါမှမလုပ်ခဲ့ပါဘူးကိုလန်းတာကိုသွားနေခဲ့ပါတယ်အဲဒီသတင်းစာကဆောင်းပါးကိုကြိုက်တဲ့လူတွေအဲဒီဆောင်းပါးရှင်ထာမှာတတိခံပြီးကျင့်ကြလိမ့်မယ် ဘုန်းကြီးတို့ဟောတာကြိုက်တဲ့လူတွေဘုန်းကြီးတို့ထာမာလာကြမှာပဲလို့ဒီလိုယောနိတော်မူကာရနဲ့နှလုံးသွင်းပြီးရိုးရိုးပဲဟောပြလာခဲ့ပါတယ်။နောက်တဲမကြခင်ပဲအဲ့ဒီသတင်းစာဟာမထွက်လာတော့ဘူး။ဘာကြောင့်မထုတ်နိုင်လဲဆိုတာကိုတော့မသိရပါဘူး။ဒါပေမဲ့တရားအထုတ်မဲ့ပုဂ္ဂိုလ်တွေအတွက်ကတော့ဘေးရန်အန္တရာယ်တစ်ခုကျင်းသွားတယ်လို့ပဲယူဆမိပါတယ်။ဒါပေမဲ့ အဲဒီသံဃာရေးတဲ့လူကတော့မလျှော်ဘူးဘုန်းကြီးတို့ကမ္မထာကိုပုတ်ဖတ်ပြီးတော့ကမ္မထာတရားစာအုပ်တွေရေးထုတ်နေကြတယ်အခုတည်းကသူကတော့ရေးနေတော့မှာပဲဒါပေမဲ့လို့ဘုန်းကြီးတို့ကတော့သူ့ကိုမြင့်ယူပဲထားပါတယ်သူစာအုပ်ကြိုက်တဲ့သူရှိရင်သူ့စီသွားပေါ့သာသနာတော်ကမြတ်စွာဘုရားသာသနာတော်ပဲဘယ်သူပြုပြုတိုးတက်ကြီးပွားရင်ဝမ်းသာဖို့ကြီးပါပဲ အခုနေခါမှာဘုံနိုင်ငံဒီနိုင်ငံဒီကမ္ဘာလုံးကယုံကြည်နေလောက်အောင်အဘိညာဉ်တကူတွေပါပြပြီးဟောပြောနိုင်တဲ့ပုဂ္ဂိုလ်သူတဦးတယောက်လောက်ပေါ်လာရင်သာပြီးတော့ဝမ်းသာဖို့ပါပဲအားလုံးကဝိုင်းပြီးထောက်ခံအားပေးကြဖို့ပါပဲဒါပေမဲ့လို့ကိုယ်တိုင်ကဘာမှအားထုတ်ကြည့်ကြမှုမရှိပါပဲနဲ့ကြာကြာနာနာအားထုတ်ပြီးဟောပြောနေရမှာ ဝင်ပြီးဆရာလောက်တာကတော့တော်တော်ကိုနေရာမကြတာပါပဲဘုန်းကြီးတို့ကတော့သာသနာ့ရေးတာကိုရောက်လာလို့ရှိရင်ဘုန်းကြီးတို့သွားနေကြလားအတိုင်းဓဝါ၆ပါးကသင်္ချာပေါ်လာသည်များကိုရှုမှတ်ခိုင်းတော့တာပါပဲအဲဒီလိုဓဝါ၆ပါးကပေါ်လာသည်များတွေကိုအကုန်လုံးစဉ်းစားအောင်လာရင်ဒီမရှိနိုင်သေးခင်တော့ကိုယ်မူရာကျမ်းစာတွေကစပြီးရှုမှတ်ခိုင်းပါတယ် အထူးအားဖြင့်တော့ဝါမိတ်ကလှုပ်ရှားနေတဲ့ဝါယောယုကစပြီးရှုမှတ်ခိုင်းပါတယ်ဝါမိတ်ကဖောင်းတယ်လာတာပင်ကြသွားတာကိုဖောင်းတယ်ပင်တယ်လို့စိတ်ကြည့်လေးနဲ့ရှုမှတ်ဖို့ညွှန်ကြားပါတယ်။ဘာကြောင့်ဒီလိုရှိရတယ်ဆိုတာကိုတော့နောက်ပိုင်းကြမှာကျမ်းဂန်နဲ့ရှင်းပြမယ်။ဒီလိုမှတာကလည်းဖောင်းတာနဲ့ပင်တာဒါလေးနှစ်ခုတည်းလည်းမဟုတ်ပါဘူး။ ကြားထဲမှာဖြစ်ပေါ်လာတဲ့သိကုကြစီမှုတွေကိုလည်းဒီတိုင်းဖြစ်တိုင်းရှုမှတ်ရသေးတယ်။ပြီးတော့ဝေဒနာတွေလည်းဖြစ်တိုင်းဖြစ်တိုင်းရှုမှတ်ရသေးတယ်။ပြီးတော့တခြားကုန်မူရာတွေလည်းဖြစ်တိုင်းဖြစ်တိုင်းရှုမှတ်ရသေးတယ်။ဒီတိုင်းရိုးရိုးသေးသေးရှုမှတ်သွားတဲ့ပုဂ္ဂိုလ်တွေမှာတော်တော်ကြာတော့မြင်တိုင်းကြားတိုင်းနားတိုင်းစသည်တိုင်းတွေ့ထိတိုင်းကိုယ်တိုင်းစားတိုင်းလှုပ်ရှားတိုင်းဒီကုသနာကြာစီတိုင်း ဘာကြောင့်ပါပေါ်လာတဲ့ယုံနာတွေကိုအကုန်လုံးရှုနိုင်ပြီးအကုန်လုံးသိလာကြပါတယ်ပြီးတော့တတာရဲခေနအမှတ်ရမှုသတိစောင့်ရှောက်ရှိသောစေတသာစိတ်နှင့်သမာနာရတော့ပြည့်စုံတယ်ဆိုတဲ့ဒီရိယဝါဒတရားတော်နဲ့အံကြားကြိုက်ညီသွားပါတယ်တချို့ကဒီလိုလဲကြံကြံပေးကြသေးတယ်။ရာထုံးမဲ့ပုဂ္ဂိုလ်တွေကိုကျုပ်တော်ဘောနာတော်တွေ နေသဒုက္ခအနတ္တသဘောတွေအသေးစိတ်အကျယ်သင်္နာသိထားရင်ပူပြီးထင်လို့မြင်လို့မယ်လို့အကြဉာဏ်ပေးကြတယ်အဲ့ဒါကသူတို့ထင်ကြပါပဲသင်္နာပေးထားလို့ထင်မြင်တာတွေကပညာရည်ပဲကိုယ်တိုင်တွေ့ကြည့်ပြီးတဲ့ပညာရည်မဟုတ်ဘူးစိတ်နဲ့ညှို့ပြီးယူတော့မဟုတ်တာတွေကိုလည်းဟုတ်ထင်လာရတယ်ဒါကြောင့် အဲဒီလိုစိတ်ညစ်ပြီးယူတာတွေဟာမကောင်းပါဘူးဗုဒ္ဓသာသနာကိုမယုံကြည်တဲ့လူတွေကကမ္မထာဘာဝနာအလုပ်ကိုအထင်မြင်သိနေကြတာလည်းရှိပါတယ်အဲဒီဗုဒ္ဓဘာသာမယုံကြည်တဲ့ပုဂ္ဂိုလ်တွေကဘယ်လိုပြောနေကြသလဲဆိုတော့ဗုဒ္ဓဘာသာဝင်တွေဟာမိစ္ဆာဒုက္ခအနာတ္တလို့ထင်မှာပေါ့သောသောတွေကသူတို့ဆရာကသင်ကြားထားတဲ့အတိုင်းစိတ်နဲ့ညှို့ပြီးတော့ယူနေကြတာပဲ စင်ညိုရင်စင်ညိုတဲ့အတိုင်းထင်မှာပေါ့လို့သူတို့ကပြောရကြပါတယ်အဲဒီလိုပြောကြတာဟာဘုန်းကြီးတို့တပည့်ယောဂီတွေနဲ့တော့မဆိုင်ပါဘူး။ဘာကြောင့်လဲဆိုတော့ဘုန်းကြီးတို့ကယုံနာအကြောင်းအနိစ္စဒုက္ခအနတ္တအကြောင်းကိုသာမညလောက်သာဟောပြထားပါတယ်။ယုံလိုနှလုံးသွင်းရမယ်၊နာလိုနှလုံးသွင်းရမယ်၊မောမရောရလိုနှလုံးသွင်းရမယ်၊အနိစ္စလိုနှလုံးသွင်းရမယ်၊ဒုက္ခအနတ္တလိုနှလုံးသွင်းရမယ်၊ဖြစ်တယ်ပြက်တယ်လိုနှလုံးသွင်းရမယ်စသည်ဖြင့် ဓမင်စိတ်ညုတ်ပြီးရှုဖို့ညွှန်ကြားမထားပါဘူးတရားပေါ်လာတဲ့ညကိုသူပေါ်လာတဲ့အတိုင်းပဲရှုဖို့သာညွှန်ကြားထားပါတယ်အဲဒီလိုပေါ်လာတဲ့ညကိုရှုရုံညရိုးရိုးကလေးရှုမှနေရုံနဲ့ရုပ်ကတရားနာမ်ကတရားကွဲပြားပြီးပြီလာပုံကိုအာထုတ်တဲ့ယောဂီပုဂ္ဂိုလ်တွေကသူ့လိုလိုပဲပြောလာကြပါတယ်ပေါ်လာတဲ့ညအာယုန်တွေရောမှတ်ပြီးတဲ့စိတ်တွေရော မှားရင်မှားရင်ကြောက်ကြောက်သွားပုံကိုလည်းတွေ့ပြီးနေကြကြောင်းသူ့လိုလိုပဲပြောလာကြပါတယ်အဲဒီလိုကိုယ်တိုင်တွေ့ပြီးပြီးမှညာဖြစ်ဖြစ်တာဒီတော့ဘုန်းကြီးတို့ကဒေသနာတော်နဲ့ညီးပြီးတော့ဒီလိုသိတာကရုပ်ကိုပိုင်းခြားသိတာဒီလိုသိတာကနာမ်ကိုပိုင်းခြားသိတာဒီလိုသိတာကအဖြစ်အပျက်ကိုသိတာဒီလိုသိတာကအနိစ္စကိုသိတာစသည်ဖြင့်အမြင်တပြီးဟောပြပေးပါတယ် ဒါကြောင့်ဘုန်းကြီးတို့တတိယောဂီရမှာတော့စိတ်ညွတ်ယူလို့ထင်တာမဟုတ်ပါဘူးတကယ်ဟုတ်မှန်တဲ့အတိုင်းကိုယ်တိုင်တွေ့ပြီးသိကြတာသာဖြစ်ပါတယ်သိရတာမှယူရိုရိတ်တိဝိုးရောဝါရမဟုတ်ပါဘူးလက်နဲ့ကင်ကြည့်ပြီးသိရတယ်ထင်ရှားရှားကြီးကိုသိကြပါတယ်ကျူစရာအာယုံလေးပေါ်လာပြီးပျောက်သွားတာကိုလည်းသိတယ်အဲဒီသိရစိတ်ကလေးပျောက်သွားတာကိုလည်းသိတယ် နောက်အာယုံတစ်ခုပေါ်ပြီးကြောက်သွားတာကိုလည်းသိတယ်အဲ့ဒီအတိကလေးကြောက်သွားတာကိုလည်းသိတယ်ဒီနည်းဖြင့်အာယုံရောအတိရောရှင်းစင်နောက်ဖြင့်အတွဲလိုက်အတွဲလိုက်ကြောက်ကြောက်သွားတာကိုကြည့်တွေ့နေရတယ်ကိုယ်ကောင်းလက်ခြေပုံသဏ္ဍာန်အထေရဆိုရင်ဘာမှမတွေ့ရတော့ဘူးဒီနဲ့ကြောက်ကြောက်သွားတာကိုကြည့်တွေ့နေရတယ်ဒါကြောင့်ယောဂီကဘာမှမတွေ့ရတော့ဘူး ကုံကြောက်သွားတာကိုကြီးတွေ့နေရတယ်လို့ပြောပါတယ်ဒီတော့မှဘုန်းကြီးတို့ကအဲ့ဒါကိုဒေသနာတော်ရသင်္ကညာခေါ်တယ်လို့ပြောရတယ်ဘုန်းကြီးတို့ကဒီလိုသိရမယ်ဒီလိုမြင်ရမယ်လို့စောစောကလမ်းကြောင်းပြီးညွှန်ကြားမထားပါဘူးသူ့လိုလိုယူလေးရှုမှတ်နေရုံနဲ့ဒီလိုအသူရေကအလိုလိုဖြစ်ပေါ်လာပါတယ်ဒီလိုအသိဉာဏ်နဲ့ပြည့်စုံနေတဲ့ပုဂ္ဂိုလ်တွေဟာ အခုရိယနာပရိသတ်ထဲမှာလည်းတော်တော်များများပါပါတယ်ဒါတတိကောင်းလို့ညာကောင်းလာပုံပါပဲသင်္ဃာရုပ္ပခာညာကြတော့ဒါတဲ့အများကြီးကောင်းပါသေးတယ်အဲ့ဒါကောင်းမွန်ကိုတော့ဂုံ6ထွေကျယ်ရောက်မှရှင်းလင်းပြရမယ်ဒီလိုပုရုဇဉ်ချင်းနဲ့ဥပဒနာရှုစဉ်ကလေးကအမှားရတဲ့တတိကကောင်းလာခဲ့တဲ့အတွက်သောတာပန်ဖြစ်တော့ ပိုပြီးကောင်းလာပါတယ်ဘောဓဘာငဥပဒနာရှုပြီးလေ့လာပြန်တဲ့အတွက်သဂရာကံကြတော့ပိုပြီးကောင်းလာပြန်ပါတယ်တို့တူအနာကံကြတော့ပိုပြီးကောင်းလာပြန်ပါတယ်ညာနာကြတော့ဒီတတိဟာအပြည့်စုံကောင်းသွားပါတယ်ဒါကိုမှအမှတ်တမဲ့မေ့သွားတာရဲ့လို့မရှိတော့ဘူးအကုန်လုံးတတိထင်ပြီးအမှတ်ရနေပါတယ်ဒါကြောင့်ဤသာဤသာသနာတော်၌ဒိက္ခုယဟန်သည်ဒီကုသံမြာလေးကိုရှုမြင်၍ ဝိပဿနာရှုနေသောပုဂ္ဂိုလ်သည်ဘိက္ခုရှုမှတ်၍ကိလေသာကိုဖြည့်စည်ရသောပုဂ္ဂိုလ်သည်တတရခေနာအမှတ်ရမှုတတိအဆောင်ရောက်ရှိသောဒေတာသာစိတ်နှင့်သမာနာရတော်ပြည့်စုံသည်ဟောတိဖြစ်၏လို့ဒီရိယဘာသာတရားတော်ကပြဆိုထားတာတဲ့အိမ်မှာအဆောင်ရောက်တော်ဝန်ရှိနေသလိုပဲစိတ်တဲ့စိတ်တဲ့မှာလည်းတတိအဆောင်ရောက်ကလေးအမြဲတမ်းပါရှိနေပါတယ်တဲ့ ဒါကအရေးကြီးပါတယ်ယူတွေကိုစစ်စစ်ကြည့်ကြပါတဏှာရည်တွင်းမှာစိတ်ပေါင်းဘလောက်များသတိအစာလျှောက်ပါတယ်လေဒီနေ့လုံးမှာအမတ်တတိဘလောက်ပါတယ်လေလို့စစ်စစ်ကြည့်ကြပါအဆောင်လျှောက်ဗလာနာတိဖြစ်နေရင်လဲအဆောင်လေးထားပေးကြပေါ့အဆောင်တတိကနည်းနေရင်လဲများများထားပေးကြပေါ့ဒီအဆောင်လျှောက်တတိ မရှိဘဲနဲ့တော့အရိယာမဖြစ်နိုင်ဘူးသောတာပန်လည်းမဖြစ်နိုင်ဘူးသရဂာနာကလည်းမဖြစ်နိုင်ဘူးဉာဏ်နာဖြစ်ဖို့ဆိုတာတော့ဝိပါသေးတယ်ဒါကြောင့်ဆောင်းဘုကจิตတိုင်းမှရှုတတိပြုစောင့်မှုအစဉ်ထားလို့ဆိုထားတယ်ကဲဒါကိုဆိုကြရမယ်จิตတိုင်းမှရှုတတိပြုစောင့်မှုအစဉ်ထားဆိုจิตတိုင်းမှရှုတတိ

မြင်တိုင်းကြားတိုင်းနားတိုင်းစသည်တိုင်းတွေ့ထီတိုင်းသွားတိုင်းလာတိုင်းကိုယ်တိုင်းစားတိုင်းလှုပ်ရှားတိုင်းပြုမြင်တိုင်းကြံတိုင်းတွေ့တိုင်းစိတ်ကူးစဉ်းစားတိုင်းညောင်းတိုင်းကူတိုင်းနာကျင်တိုင်းစိတ်ပြက်တိုင်းဝမ်းသာတိုင်းအကုန်လုံးမှတ်နေဖို့ပါပဲဒီလိုမှတ်ရနေရင်သတိဆောင်ရှောက်ကလေးနဲ့ပြည့်စုံနေတယ်လို့ဆိုရပါတယ်အဲဒီလို ဒီတိုင်းဒီတိုင်းကိုရှုမှလို့မှတ်တတိကမှတ်တတိကကောင်းသလောက်စိတ်တည်ကြည်မှုတမာရီကလည်းကောင်းလာပါပဲအဲဒီတတိတမာရီတွေကောင်းသလောက်အသိဉာဏ်တွေကလည်းကောင်းလာပါပဲဒါတရားထုတ်တဲ့သူတွေကိုယ်တိုင်တွေ့ရတဲ့သဘောတရားတွေပါပဲနောက်ဆုံးကြတော့သိစရာဆိုရင်ဘာမှမကြံတော့ဘူးစိတ်တိုင်းစိတ်တိုင်းအကုန်လုံးပြီးသွားပါလိမ့်မယ်အဲဒါအစမ်းလျှောက်တစ်ပါးနဲ့ပြည့်စုံတယ်ဆိုတဲ့ အရိယာဝါဒတစ်ခုအရိယာတို့၏စံနေအိမ်တစ်ခုပါပဲအဲဒီအရိယာနေအိမ်နဲ့လုံလုံချုံချုံပြင်းပြင်းတဲတဲနေနိုင်အောင်ကြိုးစားကြရမယ်ဒုဒ္ဓရမတွေတပံများလုံးကအိမ်မဲ့ရာမဲ့နဲ့နေလာလို့အပယ်ဆင်းရဲတွေနဲ့တွေ့လာတာလည်းများလာပြီ။ဗာမယာဆင်းရဲတွေနဲ့တွေ့လာတာလည်းများလာပြီ။မြတ်စွာဘုရားသာသနာနဲ့တွေ့ကြုံနေတဲ့အခုဘဝမှာတော့ သေးရန်ကင်းတဲ့အရိယာနေအိမ်ကြီးနဲ့နေနိုင်အောင်ကြိုးစားပြီးဒီအရိယာဝါဒနေအိမ်ကိုဆောက်ကြရမယ်ဒီနေရာမှာမေးစရာရှိပါတယ်တတိတော်တို့ကအရိယာမှာမဟုတ်သေးပဲနဲ့အရိယာနေအိမ်မှာနေခွင့်ရပါမလားလို့မေးစရာရှိပါတယ်ဒါကတော့ဥပမာနဲ့ပြောရင်ရှင်းသွားပါလိမ့်မယ်အခုလောကမှာကိုယ်မဟုတ်တဲ့အိမ်ကြီးအိမ်ကောင်းတွေဟိုတယ်ကြီးတွေဆိုတာရှိကြပါတယ်အဲ့ဒါတွေဟာကိုယ်ကိုယ်မဟုတ်ပေမဲ့ ထိုက်တန်တဲ့အခါပေးရင်ရက်ပိုင်းလပိုင်းနဲ့အဖြစ်ဖြစ်နှစ်ပိုင်းနဲ့အဖြစ်ဖြစ်နေခွင့်ရပါတယ်အရိယဝါဒဆိုတဲ့အရိယာတို့နေရင်ကလည်းထိုက်တန်တဲ့အခါပေးနိုင်ရင်နေခွင့်ရပါတယ်ဘယ်လိုအခါတွေပေးရမှာလဲဆိုရင်ယုံကြည်မှုတရားဆိုတဲ့အခါပေးရမယ်လိုလားမှုသန္တာဆိုတဲ့အခါလည်းပေးရမယ်အာထုံမှုဝိရိယဆိုတဲ့အခါလည်းပေးရမယ်ဒီထဲမှာ ယုံကြည်မှုတရားတရားဆိုတာအလွန်ပဲအရေးကြီးပါတယ်ဘယ်လိုမဆိုအကျိုးရှိမယ်လို့ယုံကြည်မှပဲလုပ်နိုင်ပါတယ်မယုံကြည်ရင်တော့မလုပ်နိုင်ပါဘူးဖြစ်တိုင်းမှရှုသတိပြုဆိုတဲ့ဒီရိယာဝါဒလောက်ကလည်းရှုမှရင်ဝိပဿနာကုသိုလ်ဖြစ်တယ်အကျိုးရှိရဲဆိုတာကိုယုံကြည်မှပဲအားထုတ်နိုင်ပါတယ်ယုံကြည်ုံနဲ့လည်းမပြီးသေးပါဘူးဝိပဿနာမဲ့ဖို့နိဗ္ဗာန်ဆိုတဲ့တရားတွေကို လူကျင်တဲ့စိတ်ဆန္ဒကလည်းထိုးထိုးတန်တန်ရှိဖို့လိုပါသေးတယ်ပြီးတော့မဆုံးမနစ်မပြင်းမကြီးအားထုတ်နိုင်တဲ့လုံလဝိရိယကလည်းထိုးထိုးတန်တန်ရှိဖို့လိုပါသေးတယ်သရာသနာဝိရိယဆိုတဲ့အထတွေပြီးနိုင်ရင်တော့အရိယဝါဒနေကြီးမှာနေခွင့်ရပါတယ်ယုံလဲယုံတယ်လိုလဲလိုတယ်ရင်လည်းမပြင်းဘူးဆိုရင်အကျဉ်းခွင့်ရတိုင်းရှိမှနေုံပါပဲသွားတယ်သွားတယ် ကျွေးတယ်ဆန့်တယ်မြင်တယ်ကြားတယ်စသည်ဖြင့်တစ်ချက်မှရင်အရိယဝါဒနေရင်ကိုတစ်ခါရောက်သွားတာပါပဲဆယ်ချက်မှရင်ဆယ်ခါရောက်တယ်အကျက်တရားမှရင်ခါတရားရောက်တယ်ဓမ္မနိခါမှနေရင်အရိယဝါဒနေရင်မှဓမ္မနိနေရတယ်ဓမ္မနိဆယ်မိနစ်မှရင်ဆယ်မိနစ်နေရတယ်ပိုက်ဆံတရားတစ်ချက်မှမကုန်ရဘူးသိနေရကြတာပဲဘုန်းကြီးတို့က ငွေကြေးမကုန်ပဲနဲ့အင်းကြီးအိမ်ကောင်းနဲ့နေရတဲ့မိကိုညွန်ပြနေပါတယ်အဲ့ဒါအိမ်ကောင်းနဲ့လုံလုံချုံချုံသိကြလဲကြနေကြရရင်အရိယာဝါဒနေအိမ်ကိုဆောက်ကြရုံပဲအာတန်တော်ရတစ်ချောက်လုံးကနေလာခဲ့သလိုပဲမလုံခြုံတဲ့တာမန်ကုသိုလ်အိမ်ဤစုပ်ကလေးတွေနဲ့ပဲနေပါတော့မယ်အိမ်နဲ့ရမယ်ပဲနေပါတော့မယ်ဆိုရင်တော့ တရားဓမ္မတို့သဘောပါပဲမရှုမှပဲနေနေတိုင်းနေကြရုံပါပဲရှုမှပြီးအရိယဝါဒနေမှာနေတော့ဘယ်လိုအကျိုးရပါသလဲလို့ဆိုတော့အောက်ထဆုံးအားဖြင့်အပင်ရဲကလွတ်တဲ့အကျိုးကိုရပါတယ်အဲ့ဒါဟာအကြာကြီးအားထုတ်မှမဟုတ်ပါဘူးတခဏလောက်အားထုတ်တာနဲ့လည်းရနိုင်ပါတယ်မြတ်စွာဘုရားလက်တော်ကာလတုန်းကရာဇုံမြို့မှာ တမ္ပဓာတိကဆိုတဲ့သူရဘူကြီးရှိတယ်။အဲဒါကြိုလဲကြားဘူးကြပါလိမ့်မယ်။ရာဇုံမြို့မှာတရားရုံးကသင်္မေတေရန်ကြလာတဲ့ခိုးသူတွေကိုအဲဒီတမ္ပဓာတိကကပတ်ရတယ်။မြို့ရဲ့အရာလင်းနေမှာကဖမ်းလာတဲ့904လီခိုးသားဓမြပေါင်း2000ကိုအဲဒီတမ္ပဓာတိကပဲပတ်ရတယ်။အဲဒီကနောက်လဲနေစဉ်နေတိုင်းသူ့မှာပတ်နေရတာဟာ တရား၅ယောက်စသည်ဖြင့်ပြတ်တယ်လို့မရှိလာဘူးတဲ့အဲဒီလိုကြီးသူသားရာတို့နဲ့အလုံးလုံးလာလိုက်တာ55နှစ်တောင်ကြာသွားတယ်55နှစ်ရှိတော့မတန်ဆွမ်းတဲ့အတွက်အဲဒီသူသားဘူကြီးရာတို့ကနှုတ်ထွက်လိုက်ရတယ်အဲဒီလိုရာတို့ကနှုတ်ထွက်တဲ့အခါမှာရာတို့ရှိစဉ်တုန်းကအခွင့်မရတာတွေကိုသုံးဆောင်ဖို့အသောတလင်စီမံတယ်အဲ့ဒါကဘာတွေတုံးဆိုရင်သူသားရာတို့နဲ့ နင်းမှုထားနေတဲ့လူဟာအသစ်ဆက်ဆက်အဝတ်ကိုမိုးရဘူးတဲ့သောဘာအသင်းနဲ့ကြိုထားတဲ့နွမ်းတို့ရာခုနွမ်းတို့ဆံပြုတ်ကိုလည်းမတော့ရဘူးတဲ့ညာလေးပန်းကိုလည်းမပန်ရဘူးတဲ့ငသာလည်းမလိမ့်ရဘူးတဲ့ဒီလေးမျိုးကိုမသုံးရဘူးလို့အဲ့ဒီတုန်းကအာနာပိုင်မင်းတွေကဥပဒေလုပ်ထားတဲ့သူသားလောက်ကအမတန်ယူရင်းကြမ်းတဲ့အတွက်အကောင်းမြတ်တွေနဲ့မတန်ဘူးလို့ယူဆပြီးတားမြစ်ထားတူပါတယ်။ အခုကာလလူတွေနဲ့အခုကာလလူတွေအမြင်နဲ့ဆိုရင်တော့ရည်စရာဖြစ်နေမှာပါပဲအဲဒီလိုတားမြစ်ထားတာတွေကိုဓမ္မတာတိကကသုံးဆောင်နေနေတာကြာလိုက်အခုမှပဲခွင့်ရတော့တယ်အားရအောင်သုံးဆောင်လိုက်မယ်ဆိုတဲ့အနေမျိုးနဲ့ပြီးမှပါတယ်လူဆိုတာမလို့ရဘူးဆိုတာကို သိပြီးလို့ရှင်းတတ်တယ်မသာဘူးဆိုရင်သိစားရှင်းတတ်တယ်သိကောင်းနေမယ်လို့လည်းထင်တတ်တယ် ဒါကြောင့်ဓမ္မရတိကဟာနွမ်းတို့ရာဟုကိုသူများတောက်နေတာညာတိုင်းသူက သိတော့ရှင်နေတယ်အဝိသလဲဝိကျင်တယ်ညာလေးကလည်းပန်းကျင်တယ်နှသားလည်းလိမ့်ကျင်တယ်ဒါတွေကသူ့စိတ်ထဲကတာနာနေတာကြာလာပြီဒါကြောင့်သူကဒီရာဟုကနှုတ်ထွက်ရတဲ့နေ့မှာပဲသူ့အိမ်ရှင်မကိုနွမ်းတို့ရာဟုအကျိုးခိုင်းခဲ့ပြီးတော့အဝိသပန်းတရားများနေတယ်ကရေစိတ်သွားပြီးရေချိုးတယ်ပြီးတော့ဝိသတွေကိုဟုတ်ပြီး နသာကိုလည်းလိမ့်ပန်းကိုလည်းပန်းပြီးအိမ်ပြန်လာခဲ့တယ်အိမ်ရောက်တော့အသင့်ပြင်ထားတဲ့နွားလုံးရာဟုကိုတောက်တော့မလို့ပြင်းစင်းနေပါတယ်တဲ့အဲဒီလိုပြင်းစင်းနေတော့မှရှင်သာရိပုတ္တရာမထေရကြီးကအဘိညာဉ်နဲ့ဆင်ញင်ကြည့်လိုက်တော့ဓမ္မဒါရိကကြီးကိုဒီလိုမြင်တော်မူပါတယ်ဩဓမ္မဒါရိကကြီးဟာမြေပေါင်းများစွာကသုံးဆောင်ခွင့်မရခဲ့တဲ့နွားလုံးရာဟုကို သုံးဆောင်မယ်လို့ပြင်းစင်းနေပါဘောအဲ့ဒါကိုသုံးဆောင်ပြီးရင်အခုနည်းနည်းချင်းမကြမ်းမှာပဲသူ့သူ့မှာသေချာတော့မယ်ဒီကြံတော့လေသူ့မှာအာကိုးစရာသူ့ဘကောင်းမှုကဘာမှမရှိကြဘူး55နှစ်ပါလုံးသူပြုထားတဲ့မကောင်းမှုအာကုသိုလ်တွေကတော့ပြည့်လို့ပဲဒီအာကုသိုလ်တွေကသူ့ကိုပုံမှန်အမျိုးမျိုးနဲ့ဝရံဖမ်းဖို့အသိရှိနေတယ်သေပြီးတဲ့ကြိုင်နဲ့ အပေပင်ရဲ့တခါလေးကြကြတော့မယ်သနာစရာကောင်းလိုက်ပါပြီးတော့တယ်ဒါကြောင့်ဒီကံနေတဲ့တတ္တဝါကိုငရဲကလွတ်အောင်ငါသွားပြီးကဲတယ်ဦးမှာပဲလို့ဒီလိုဆင်ញင်ပြီးတော့ရင်သာရိပုတ္တရာမထေရကြီးကဓမ္မဓာရိကရဲ့အနည်းကိုရုပ်တရက်ကြွပြီးဆွမ်းရတော်မူပါတယ်ဒီနေရာမှာသရာတရားမရှိတဲ့သူဆိုရင်တော့ကုသိုလ်မရပဲအကုသိုလ်တွေတောင်ဖြစ်ဖို့ရှိနေပါသေးတယ် ဓမ္မဂါရိကမှာနှစ်ပေါင်းများစွာကတောက်ခွင့်များလို့အမတန်တောက်ရှင်နေတဲ့နွားတို့ရခုကို အာမနာပါမနာလာပြီးအလှခံရမလားလို့လည်းကဲ့ရဲ့ပြီးတော့အကုသိုလ်တွေရှင်းနိုင်ပါတယ်ဒါပေမဲ့ဓမ္မဒါရိကကတော့သရာတရားကောင်းရှာပါတယ်အရှင်သာရိပုတ္တရာမထေရကြီးကိုမြင်ရတော့သူ့မှာဝမ်းမြောက်ဝမ်းသာနဲ့သရာတရားတွေဖြစ်တယ်ဖြစ်ပုံကတော့ရှင်သာရိပုတ္တရာမထေရကြီးအခု ကြွလာတာအင်မတန်နေရာကြတာပဲရခင်ကဇင်မာရိပုတ္တရာမထေရကြီးကိုတွေ့ရင်လူကြတာအသိမရှိဘူးလူကြတာအသိရှိတဲ့ခါမှလည်းမတွေ့ရဘူးဒီတခါတော့လူကြကလည်းရှိတယ်ဇင်မာရိပုတ္တရာကလည်းကြွလာတယ်တဲနေရာကြတာပဲလို့ဆင်ခြင်ပြီးတော့ဇင်မာရိပုတ္တရာကိုယူသေးစွာပင်းပြီးနွားနွေရာကုကိုဆက်ကပ်ပါတယ်တဲ့တရားတရားအမှန်အရေးကြီးပါတယ်တရားတရားမရှိရင်လက်မရှိတာနဲ့တူတယ် လက်မရှိရင်သုံးကြတဲ့ပစ္စည်းဘိုးဘိုးတန်တဲ့ပစ္စည်းကိုတွေ့ရမယ်လို့ကောက်မြင်နိုင်ဘူးအဲ့ဒါလိုပဲသရာတရားမရှိတဲ့သူမှာတရားတရားတန်ခါယရဏသုံးပါးနဲ့တွေ့နေရပေမဲ့လို့ကုသိုလ်ကောင်းမှုမဖြစ်ဘူးဘုံမတော်ရင်အကုသိုလ်တွေဖြစ်တတ်သေးတယ်လက်ရှိတဲ့လူမှာအဖိုးရံပစ္စည်းတွေ့ရင်ကောက်ယူနိုင်တယ်လို့ပဲသရာတရားရှိတဲ့သူမှာအဲဖရာတရားတန်ဃာတို့နဲ့တွေ့ရတဲ့အခါတပံတရားလုံးသုံးရင်မကုန်နိုင်တဲ့ ကုသိုလ်ဥစ္စာတွေကိုစူးစီးမှုနိုင်တယ်အခုဓမ္မရာရိယာကြီးမှာလဲသရတရားဆိုတဲ့လက်ကသာမန်ဆင်းရဲရှိနေတဲ့အတွက်ဇလာရိဘုရားမထေရကြီးကိုပင်းပြီးအမတန်ပေါက်ချင်နေတဲ့နွားနုရာကုကိုလူကိုယ်တိုင်မတော့သေးပဲသူရန်ဆက်ကလိုက်ပါတယ်တဲ့ဇလာရိဘုရားရာကုကိုဖုံးမဲနေပါတယ်ဓမ္မရာရိယာကလည်းအနိပါကယူရစွာတိုင်းပြီးရခပေးနေပါတယ်ဒီလိုရခပေးနေရင်သူ့မှာ ရာဟုကိုတောက်ရှင်တဲ့စိတ်တွေအလွန်ပဲဖြစ်နေပါကြတဲ့ဖြစ်လဲဖြစ်ပင်မှာပဲအောက်လာခဲ့ရတာကနှစ်ပေါင်း90အနှစ်ပေါင်း90ကျော်တောင်ရှိနေကြကိုအဲ့ဒါကိုရှင်သာရိပုတ္တရာသိတော်မူတာနဲ့ဓမ္မရာရိကကိုလည်းဒီနေရာမှာပါပြီးရာဟုတောက်ဖို့ခွင့်ပြုလိုက်ပါတယ်ဒီလိုခွင့်ပြုတာကလည်းတခြားကြောင့်မဟုတ်ပါဘူးရာဟုတောက်ခြင်းတဲ့စိတ်တွေပြင်းထန်နေရင်တရားကိုကောင်းကောင်းနာနိုင်မှာမဟုတ်ဘူး ဒါကြောင့်သူ့ကိုယာကုတောက်ကိုသင်ပြုလဲရပါတယ်ယာကုတောက်ပြီးတဲ့အခါရှင်သာရိပုတ္တရာဤအနီးရိုသေးစွာထိုင်းနေပါတယ်အဲဒီတော့ရှင်သာရိပုတ္တရာကနိမောရဏတရားကိုဟောကြားတော်မူပါတယ်တရားတော်ဆိုတာအမှန်သိမ့်ွေပါတယ်ပထမအစမှာသိလူမှုနဲ့စာပြီးဒါနကထာကိုဟောရပါတယ်ပြီးတော့သီလကထာကိုဟောရပါတယ် သီလဆိုတာသူတော်ဘာအသက်ကိုမတတ်ရဘူးသူတော်ဘာဥစ္စာကိုမခိုးရဘူးသူတော်ဘာဤသားမယောက်မပြင်းမရဘူးသူတော်ဘာအကျိုးမဲ့ဖြစ်အောင်မလိမ်ရဘူးမူရင်မိုင်မဲစီရတဲ့ဒေကြီးအရက်ကိုမတော့ရဘူးစသည်ဖြင့်ကိုယ်နဲ့နှုတ်ကိုစောင့်စည်းရတဲ့ကုကျင့်တရားပါပဲအဲဒီသီလကိုကျุလို့ရင်ဘယ်ငရဲလဲကြရတဲ့လူဖြစ်တဲ့အခါမှာလည်းအသက်တိုခြင်းအနာများခြင်းဉာဏ်များခြင်းပစ္စည်းဥစ္စာ

ဝိပဿနာမဲ့ဖို့နဲ့စတဲ့မေဃကထာကိုဟောရပါတယ်ဝိပဿနာဆိုတော့လောဘဒေါသစိတ်ကူးလေးမျှဖြစ်ခွင့်မရအောင်မပြတ်ရှိနေပုံကိုဟောရတာကိုဒီတော့ရှင်သာရိပုတ္တရာဟောတဲ့တရားတွေကလွန်သိမ်မွေ့နေတယ်အဲဒီလိုသိမ်မွေ့တဲ့တရားတွေကိုနာရတော့ဓမ္မရာရိကမှာရှိကသူပြုခဲ့တဲ့မကောင်းမှုအကုသိုလ်အကြောင်းတွေကပြန်ပေါ်လာတယ်အဲဒါတွေကိုစဉ်းစားပြီးတော့စိတ်ပူပန်နေကြတယ်ဩငါမှာ မကောင်းမှုတွေများလိုက်ပါပြီဒီလောက်မကောင်းမှုများနေတဲ့ငါဟာဒီလောက်သိမ်မွေးတဲ့တရားနဲ့တော့မတန်ပါဘူးစသည်ဖြင့်စဉ်းစားပြီးတော့စိတ်ပြန့်လွင့်ပူပန်းနေကြတဲ့အဲ့ဒါကိုစင်္သာရိပုတ္တရာပြီးတော်မူတဲ့အတွက်စိတ်အေးချမ်းသာနဲ့တရားနာနိုင်အောင်မင်းညာတော်မူပါတယ်ဒါကဓမ္မသာရိကသင်ဟာငါဟောတဲ့တရားကိုစူးစက်တဲ့မနာနိုင်ဘူးထင်တယ် ဘယ်လိုဖြစ်နေသလဲလို့မေးပါတယ်အရှင်ဘုရားအရှင်ဘုရားဟောတဲ့တရားကတော့သိကောင်းတာပါပဲဘုရားဒါပေမဲ့လို့တတိတော်မှာမကောင်းမှုအကုသိုလ်တွေကအလွန်များနေပါတယ်အဲ့ဒါတွေကိုတွေးတော့ဆင်ញင်မိတာနဲ့စိတ်ကပူလောင်ပြီးကြံ့နေပါတယ်ဘုရားလို့ဓမ္မဒါရိကလျှောက်တယ်ဒီတော့အရှင်သာရိပုတ္တရာကဓမ္မဒါရိကမှာစိတ်ပူမှု ငြိမ့်စေရန်ရည်ပဲပြီးတော့ပရိယေနဲ့မိဂုံးများထုတ်ပါတယ်ဓမ္မရာတိကသင်အဲ့ဒီမကောင်းမှုတွေကိုပြုတာသင်ကိုယ်တိုင်ကပြုကျင်လို့ပြုတာလားသို့မဟုတ်သူတော်ဘာကစေခိုင်းလို့မလွဲမဆောင်တာတဲ့အတွက်ပြုရတာလားလို့ပရိယေနဲ့ထပြီးတော့မင်းများပါတယ်ဒီနေရာမှာသူသိချေရစဉ်းစားကြနော်ဓမ္မရာတိကရဲ့မကောင်းမှုတွေမဟုတ်ဘူးလို့ရှင်သာရိပုတ္တရာကမဆိုပါဘူး ဓမ္မရာဘီကစိတ်တရားသက်သာရပြီးတော့တရားနာနိုင်အောင်လို့နှင်မကောင်းမှုတွေဟုတ်ပါမလားလို့ပြည်ရနဲ့မေးတာကဖြစ်တယ်အမှန်ကတော့မကောင်းမှုဆိုတာကိုယ်တိုင်းကိုယ်သဘောအတိုင်းပဲပြုလုပ်သူဖြစ်စေသူများကခိုင်းလို့ပဲပြုလုပ်သူဖြစ်စေပြုလုပ်တဲ့သူမှာအကုသိုလ်ကတော့ဖြစ်တာကြီးပါပဲစိတ်ထက်သာရင်အပြည့်ကြီးတယ်စိတ်မထက်သာရင်အပြည့်ငယ်တယ်ဒါတော့သာချမ်းသာပါတယ်ဒါပေမဲ့ဓမ္မရာတိကမှာတော့ ဘုသူတာကမရှိကြတဲ့အတွက်อืมဒီမကောင်းမှုတွေဟာငါကလှုပ်ရှင်လို့လုပ်ရတာမဟုတ်ဘူးဘယ်နည်းနဲ့ခိုင်းလို့လုပ်ရတာဒီတော့ဒီမကောင်းမှုတွေဟာငါလည်းမဆိုင်ဘူးဘင်းင်းရဲ့မကောင်းမှုတွေကြီးပဲလို့သူကတခါတည်းဆုံးဖြတ်ချက်ချလိုက်ပါတယ်ဒါကြောင့်သူ့မှာစိတ်ပူမှာပူပါမှုတွေငြိမ့်အေးပြီးတော့ရှင်သာရိပုတ္တရာဟောတော်မူတဲ့တရားကိုသူးဆက်ဆက်နားနိုင်သွားပါတယ်အဲ့ဒါကိုအကြောင်းပြုပြီးတော့ ဘုန်းကြီးတို့ရှင်ကဒကာကြီးတယောက်ကကလုံးစကားတစ်ခုကိုပြောတယ်ဟေးလူဟာအသိဉာဏ်ပညာရှိရင်လည်းနေရာတကာကောင်းတာမဟုတ်ဘူးအသိဉာဏ်မရှိတာထူတာနားတာလည်းနည်းနည်းတော့ကောင်းတာရှိသေးတယ်လို့သူကပြောတော့တခြားလူတွေကဘယ်လိုဟာလဲဗျဘယ်လိုဟာလဲလို့ဝိုင်းပြီးတော့မေးကြတယ်ဒါတော့သူကကြည့်ရတာကွာဓမ္မဒါရိကကြီးဟာဘုသူဒ္ဓ အသိဉာဏ်နဲ့ပြည့်စုံနေရင်သူ့ရဲ့ပူပါမှုဟာညှိမှာမဟုတ်ဘူးဘင်းင်းများကခိုင်းလို့လောရရင်သင်အကုသိုလ်ဟုတ်ပါမလားလို့ရှင်သာရိပုတ္တရာကပြိယယ်နဲ့မေးတာကိုသူကဘုသူရအသိဉာဏ်မရှိတဲ့အတွက်ထူးထူးထူးလူမှုဘင်းင်းများရဲ့အကုသိုလ်ကြီးပဲလို့တတိကျဆုံးဖြတ်ပြီးတော့စိတ်ပူပါမှုညှိရသွားတာကွာဒါကြောင့်ထူတာလည်းနည်းနည်းတော့ကောင်းတယ်လို့ပြောတဲ့ အဲဒီကကြီးကပြောပါတယ်အဲတော်တော်စัจ java ပူဝေပြောရတဲ့ဒကာကြီးပါပဲဒါပေမဲ့တို့ဒကာတွေကဓမ္မဓာရိကကိုအားကြပြီးတော့အပညာနဲ့အောင်တော့ခိုးမနေကြနဲ့အပညာနဲ့ပြည့်စုံတဲ့ပြည့်စုံအောင်တရားကိုနာရတယ်တရားစာများကိုလည်းကြည့်ရှုလေ့လာရတယ်ဘုသူရရှိတဲ့သူတွေကိုမင်းညားရတယ်ဓမ္မဓာရိကမှာတော့ရှင်သာရိပုတ္တရာရဲ့ ပရိယေမိခွန်းကြောင့်စေကြံပြီးတော့ယူသူတွေနဲ့စူးစိုက်ပြီးတရားနာနေပါတယ်။မြတ်ရိဘုရားကလည်းအစဉ်အတိုင်းသီလသမာဓိပညာတွေကိုဟောသားပါတယ်။ဒါကြောင့်ဓမ္မရာဓိကဟာတရားနာနေရင်နှလုံးသွင်းပြီးလိုက်သွားတဲ့အတွက်အနုလောမဉာဏ်ကိုရသွားပါကြတဲ့။အနုလောမဉာဏ်ဆိုတာသုံးမျိုးရှိတယ်။နေသာရုပ္ပအနာတာကိုသုံးသပ်ပြီးဆင်ခြင်တဲ့သမထနာဉာဏ်မှာစပြီးတော့ဝိပဿနာဉာဏ် ဝိပဿနာဉာဏ်အားလုံးကိုအနုလောမဉာဏ်လို့ခေါ်တာလည်းရှိတယ်။မဲရောက်ခါနီးသင်္ခါရုပ္ပကအရင်ပိုင်းကိုအနုလောမဉာဏ်လို့ခေါ်တာလည်းရှိတယ်။မဲဝိရိတေကအနုလောမဉာဏ်ဆိုတာလည်းရှိတယ်။ဒီသုံးမျိုးထဲမှာဓမ္မရာဇိကရသွားတာကိုဘယ်ညာပဲလို့အတိအကျဆုံးဖြတ်ဖို့ကတော့မလွယ်ပါဘူး။ဓမ္မဗရာဒဂရမှာ သောတာပတိမေဃတာဩရတော်သောတာပတိမေရဲ့အောက်ဖက်ကအနုလောမညာလို့ဆိုရတာကိုထောက်ဆကြည့်ရင်တော့သောတာပတိမေရောက်လို့ဤမှာ ဖြစ်တဲ့သင်္ခါရုပ္ပခာအရင်ပိုင်းညာကိုဆိုလိုအောင်ရှိပါတယ်။ဘာကြောင့်လဲဆိုတော့သမတနာညာကိုဆိုလိုရင်ဥရပြညာမရောက်မီလို့ရင်လဲဆိုွယ်ရှိပါတယ်။သောမို့ဒုဏဝိပဒနာလို့ရင်လဲဆိုွယ်ရှိပါတယ်။အလုံးဝေးတဲ့သောတာပတိမေတော်တော်ထောက်ပြီးဆိုွယ်မရှိပါဘူး။ ဒါကြောင့်ဗုဒ္ဓပါတိမေကြီးအောက်ဖက်ကအနုလောမညာလို့ဆိုတဲ့ဓမ္မဗဒအထကရာလိုအားဖြင့်ဗုဒ္ဓပါတိမေနဲ့မဝေးလာတဲ့သင်္ခါရုပ္ပခာညာအရင်ပိုင်းကို ဆိုလိုတယ်လို့ယူသင့်ပါတယ်ဒီလိုယူရတာများရှိပါရဲ့လားလို့ဆိုရင်ရှိပါတယ်ဘုရားလောင်းတော်များမြတ်စွာဘုရား၏သာသနာတော်မှာဝင်ပြီးရဟန်းပြုရင်နုလောမညာအထိဝိပဿနာကိုပွားများအားထုတ်တယ်လို့အထကရာများမှာပြဆိုထားပါတယ်။ အဲဒီလိုဆိုရမှာမဂ္ဂုတိတဲကနိလောမညာကိုတော့မယူရပါဘူးမဂ္ဂုတိတဲကနိလောမညာကိုရောက်ရင်တော့မေဖို့ကိုလည်းတခါတည်းရောက်သွားတော့တာပါပဲနိလောမညာရင်ယတ္တနေရောမရှိပါဘူးပြီးတော့ဘုရားလောင်းဆိုတာကလည်းဘုရားဖြစ်မဲ့နောက်ဆုံးဘဝဘုရားဖြစ်မဲ့အချိန်ကာလကြာမှသာမေဖို့ကိုရောက်နိုင်ပါလေခြေစီစောစောဘဝတွေတုန်းကတော့မေဖို့ကိုမရောက်နိုင်ပါဘူးဒါကြောင့်

ပြောရရင်တော့ဝိပဿနာဉာဏ်တာမန်ကိုယူရင်လည်းအသင့်ပါတယ်အောက်ထစ်ဆုံးသမတနာဉာဏ်ကိုယူရင်လည်းသင့်ပါတယ်ယူရင်ရယူနိုင်ပါတယ်ဒါကိုပဲယူယူအမှားရမှုသတိအဆောင်လျှောက်ကလေးကတော့ပြည့်စုံနေပါပြီအာကိုဇာသတိအဆောင်လျှောက်အကာအကွယ်ကလေးကတော့သူ့မှာရတော့ပါပြီအရိယာနေရင်လည်းရောက်နေပြီညီပါပြီဒါကြောင့် ရှင်သာရိပုတ္တရာမထေရကြီးကဒါတော့ဆိုရင်အပေသေးကကာကွယ်နိုင်တဲ့တတိအဆောင်လျှောက်ကလေးနဲ့ပြည့်စုံသွားပြီဒါတော့ဆိုရင်စိတ်ချရပြီတော်တော့ပြီသူ့မှာဒါလည်းလည်းတိုးတက်ဆရာအကြောင်းမရှိတော့ဘူးလို့ယူဆပြီးတော့တရားကိုညီကုန်းချုပ်အဆုံးသတ်တော်မူလိုက်ပါတယ်အဲဒီလိုတရားဟောပြီးတော့အရှင်သာရိပုတ္တရာလည်းပြန်ကြပြန်ကြွသွားတော်မူရဲ့ ဓမ္မဒါရိကကလည်းရှင်သာရိပုတ္တရာကိုလိုက်ပို့ပြီးလန်ကုလကပြန်လာတဲ့အခါမှာဒီဘဝအောင်တွေကညာညှို့ဖွဲ့လာခဲ့တဲ့ဘလူးမကနွားမရောင်ဆောင်ပြီးခွေးသားလို့သိဆုံးသွားရကြတယ်ဒီနေရာမှာနွားမရဆောင်ပြီးခွေးသားတယ်ဆိုတာကိုမကြိုက်ရင်နွားမမှာပူကပ်ပြီးတော့ခွေးသားတယ်လို့ဒီလိုလဲယူနိုင်ပါတယ်ဒါကဘာကြောင့်ပြောရတာလဲလို့ဆိုတော့အခုကာလမှာ ဝေဘာနဲ့လူတွေကပေါ်လုံးလို့ကျန်တဲ့နေရာမှာရှိတဲ့အတိုင်းအတိအကျပြောလိုက်ရင်ယုတ်တိမရှိအဲယုတ်တိရှိမရှိဝေဘာနာကြလို့အခုကလူတွေရဲ့အမြင်နဲ့ရင်းယူခြင်းလဲယူရအောင်ပြောရတာပါပဲသူကျမ်းစာဆိုတော့နွားမရောင်ဆောင်ပြီးဝိသတယ်လို့ပဲရှိပါတယ်အဲဒီလိုဝိသလို့သိဆုံးသွားတဲ့အခါမှာဓမ္မရိကကြီးဘယ်ကိုရောက်သွားတယ်လို့ဆိုတော့သူတိတာဆိုတဲ့နတ်ဘုံကိုရောက်သွားပါတယ် သတုမာယေဒါဝရိဏာယာမာတုတ်တိတာဆိုတော့နာတိကြောက်တာမှာသရုပ်ကနာတိပေါ့အဲဒီနာတိဟာတရားလောင်းတော်တို့ရဲ့ဆံရလည်းဖြစ်ပါတယ်အင်မတန်လေးပြရတဲ့နာတိပါပဲအဲဒီဓမ္မဒါရိကကြီးပြဆုံးသွားတယ်ဆိုတာကိုကြားသိရရတဲ့ဉာဏ်တော်တွေကတရားတော်ပြင်မှာဆွေးနွေးကြတယ်ဓမ္မဒါရိကကြီးဟာ55နှစ်ကာလပါလုံးအင်မတန်ကြမ်းကြုတ်တဲ့မကောင်းမှုတွေကိုပြုသွားတယ်

လူတွေကိုသတ်ပြီးတော့ဒုက္ခဒါနတိကိုကြောက်သွားပါသလားဗျာလို့ထမှန်ပြီးမေးလျောက်ကြပါတယ်ဒီတော့မြတ်စွာဘုရားကဟုတ်တယ်ခြေသားတို့တန်မြမရှိကြနဲ့လူကသေကံဤပန်းဝင်ကံဤအချိန်လေးမှာကလျာဏမိတ်တမိတ်ဆွေကောင်းဖြစ်တဲ့ရှင်သာရိပုတ္တရာကိုအမိရသွားတယ်။ဟာရိပုတ္တရာဤတရားကိုနာယူပြီးလူလောမညာကိုရသွားတဲ့အတွက် အပယ်သေးကလွတ်ပြီးသုတိရနာပြည်ကိုရောက်သွားတယ်လို့မြတ်စွာဘုရားကရှင်းလင်းပြီးမိန့်ကြားတော်မူပါတယ်သူပါတိတံသူနေတဝါနာနဂရေသောရကတကောလူလောမခန္တိန်လာရနာမောရတိတိဝံကတောနဂရေရာဇိုမြို့၌သောရကတကောဓမ္မဓာတိကမိသောခိုးရပူကြီးသည် သူပါတိတံစင်္သာရိပုတ္တရာကောင်းစွာဟောကြားမြတ်တရားကိုလူနေတဝအနာကျနာရ၍နုလောမအခန္တိန်အနိလောမဝိပဒနာဉာဏ်ကိုလာရဏရ၍ဝါရသောကြောင့်ဒီဝံသူတိတာမိသောအနတ္တိလောကသို့သတောရောက်လျက်မောရတိဝမ်းမြောက်ဝမ်းသာလျက်နေရပေသည်အဲ့ဒါဓမ္မဂရဒဂရမှာအထင်ရှားပြဆိုထားတဲ့စကားပါပဲ။ ။ဒါကြောင့်ဝိပဿနာတတိအစလျှောက်ကလေးဟာအစစရာရာမှာလုံုံတယ်သိချရတယ်အာကိုရတယ်ဆိုတာအလုံးပဲထင်ရှားပါတယ်။ဒီတတိအစလျှောက်ကလေးသာမရှိရင်တော့ဓမ္မရာရိကကြီးဟာလူ့ဘဝအသေးဆုံးနေတဲ့ကြိမ်နဲ့အပင်ရဲ့ကြသွားမှာသိကြနေပါတယ်။သူအာကိုတွေကသူ့ကိုဆွဲချမလို့အစဉ်လေးရှိနေကြပါတယ်။ဒါပေမဲ့လို့ဒီဟာနည်းလေးမှာကပ်ပြီးတော့တရားနာပြီး ဝိပဿနာသတိအစောင့်ရှောက်ကလေးကိုရသွားတဲ့အတွက်သူ့အကုသိုလ်တွေကဝင်မဆွဲနိုင်နိုင်ငံညာတာယုံနဲ့ဝင်ပြီးကိုယ်နေတဲ့လူကိုရဲသားတွေကဖမ်းခွင့်မရတာနဲ့လည်းခတ်တူတူပါပဲဒါကြောင့်ဓမ္မရာရိကမှာအပင်ငယ်ကလည်းလက်မတင်ကလေးလွတ်သွားတယ်အပင်ကလွတ်ရုံနဲ့မကလည်းဘူးနာပြည်လောကလည်းရောက်သွားလိုက်သေးတယ် ဘယ်လောက်နေရကြသလဲဆိုတာစဉ်းစားတာကြည်ကြသေးတော့အခုတရားနာပြီးတရားထုတ်ကြတဲ့ပုဂ္ဂိုလ်တွေလည်းစိတ်ပါလည်းပါနဲ့အချင်းရရောက်အာထုတ်ထားရင်နာရသူရိရောက်ဖို့ကတော့သိကြပါရဲ့ဒီလိုယောဂီတွေကသူတို့မှာပြင်းပြင်းထန်ထန်ယောဂဝေဒနာတစ်ခုခုဖြစ်ပေါ်လာရင်သူ့လိုလိုပဲအမှတ်တတိလေးကပေါ်လာတဲ့အကြောင်းအဲဒီလိုတတိလေးနဲ့ ရှုမှတ်လိုက်တော့ဒုက္ခဝေဒနာတွေလည်းသက်သာသွားတဲ့အကြောင်းများကိုပြောကြပါတယ်။အဲဒီလိုတတိကအလိုလိုဖြစ်လာတာမြတ်စွာဘုရားလည်းတဲ့တော်ကဒနင်္ဇာနီဆိုတဲ့ပုံလေးမှမှဖြစ်ပုံနဲ့လည်းတူပါတယ်။ဒနင်္ဇာနီကသောတာပန်ဥပပိကမှာတဲ့။သူရဲ့ခေမုံပုံနာကယမနာအယူရှိတဲ့အတွက်ဒီနေ့တော့အခါကာလမှာယမနာဆရာတွေအပင့်ဖိတ်ပြီးတော့ကျွေးမွေးပူဇော်ပါတယ်တဲ့။အဲလိုကျွေးမွေးတဲ့အခါမှာ သလင်္ကာမီကလည်းအိန္ဒိယရဲ့ဝတရားကြည်ညွန်စွာနဲ့သမင်းဟင်းစားတော့ွယ်များကိုလိုက်ပြီးကမ်းလှမ်းပေးနေပါတဲ့ဘုန်းသားဆရာတွေကိုဝင်းဝေးခံနေတော့မှဗုဒ္ဓမြတ်စွာဘုရားကိုကြီးမွန်းရှိခိုးတဲ့စကားမျိုးကို မဆိုကိုလည်းသူခင်မုန်းကသိပင်တောင်းပန်ထားပါတဲ့ဒါပေမဲ့ခရုတ်တိုင်းမိပြီး ချေချော်သွားတဲ့အခါနာကျင်တဲ့ဒုက္ခဝေဒနာဖြစ်လာတော့မှတ်တတိကသူ့လိုလိုရောက်လာတယ်။အဲဒီလိုဝေဒနာနဲ့တရားကိုသတိရပြီးတော့မြတ်စွာဘုရားကိုလည်းသတိရလာတဲ့အတွက်မြတ်စွာဘုရားရှိရသည်လည်းရှိပြီးတော့နမောတတဘဂဝါတောအရဟတောသမ္မာသမ္ဗုဒ္ဓသာလို့ဘုန်းကြီးတိုင်းလည်းဆိုပြီးသိကုန်ပြီတဲ့။ဒါကြောင့် ဒုက္ခနဲ့တွေ့ရတဲ့အခါမှာတတိကသူ့လိုလိုဖြစ်ပေါ်လာတတ်ပါတယ်ဒီကနေ့မှာဒုက္ခဝေဒနာတွေနဲ့တွေ့ရတော့လဲတရားထုတ်တာတဲ့ပုဂ္ဂိုလ်မှာဒီလိုပဲမသတိကသူ့လိုလိုဖြစ်လာနိုင်ပါတယ်ဒါကြောင့်ပယ်လေးပါးမှလွတ်မြောက်ပြီးသူဝတိရောက်သွားနိုင်တာသူဝတိရောက်သွားနိုင်တာတဲ့ဒီအမှားရတဲ့တတိဟာအမတန်ကောင်းပါတယ်အမတန်အာကိုရသိချရပါတယ်ဒါကြောင့် သူ့ကိုအရိယာဝါဒအရိယာတို့ဤနေလို့ဟောထားသေးတာပဲအာထုတ်ဘူးတွေတဲ့သူတွေဟာအာထုတ်စရာအမှန်ကောင်းပါတယ်အာထုတ်ကြီးပုဂ္ဂိုလ်တွေကိုတော့ခွန်ကြီးတို့ကအထုတိုက်တွန်းစရာမလိုပါဘူးသူတတိကသူ့ဟာသူတိုက်တွန်းနေပါလိမ့်မယ်အာမထုတ်ပါသေးတဲ့သူတွေကိုတော့အာထုတ်ကြည်စမ်းပါလို့ခွန်ကြီးတို့ကအဲတိုက်တွန်းဟောပြောရပါတယ်ဘာကြောင့်လဲဆိုတော့သူတို့ကတရားရတာကိုမသိကြသေးလို့ပါပဲတရားဟောရတာကဇေယောမနာရာနဲ့တူပါတယ်ဇေယောနဲ့သူက မသေးတဲ့သူတွေသိအောင်သူပစ္စည်းကောင်းကြောင်းပြောပြကြော်ညာရပါတယ်မုံဆိုရင်ချိုပါတယ်စိတ်ပါတယ်ကောင်းပါတယ်စသည်ဖြင့်ကြော်ညာရတယ်ဘဝထဲဆိုရင်လည်းလှပါတယ်ခိုင်ပါတယ်ပေါ့ပါတယ်စသည်ဖြင့်ကြော်ညာရပါတယ်သုံးမှုတဲ့သူတွေအတွက်ဆိုရင်တော့ဘာမှကြော်ညာနေဖို့မလိုပါဘူးကောင်းမှပြီးတဲ့အတွက်သူ့လိုလိုဝယ်ယူနေတော့တာပါပဲတရားကလည်းဒါလိုပါပဲ မတူတဲ့ပုဂ္ဂိုလ်တွေအတွက်တရားရဲ့အကျိုးတွေကိုပြောပြပြီးတိုက်တွန်းရပါတယ်။ရားထုတ်ထားပြီးပုဂ္ဂိုလ်တွေကိုတော့တိုက်တွန်းဖို့မလိုတော့ပါဘူး။သူတို့တရားတရားနဲ့อืมသူတို့အလိုလိုပဲသတိရပြီးအားထုတ်နေကြပါတယ်။ကမ္မထာကြောင့်ကိုမလာပါနဲ့အောင်လို့တားလို့တော့မရပါဘူး။တခါတရားမှာကမ္မထာကြောင့်ကအာထုဆယောဂီအသည့်တွေနဲ့ပြည့်ကြနေတယ်။အဲဒီလိုအခါမှာ ယောဂီဟောင်းတွေကိုမလာပါနဲ့ဦးလို့တောင်းပန်ရတယ်ဒါပေမဲ့မရပါဘူးသူတို့မှလည်းအခွင့်ရတဲ့အခါကလေးမှာအထုရှင်လုံးလို့ပါဆိုပြီးတော့အတင်းလာပြီးအထုကြတာပါပဲအဲ့ဒါဘာကြောင့်လဲဆိုရင်အရိယဝါဒနေအိမ်မှာနေရတာကိုကောင်းမှန်းသိသွားလို့ပါပဲပြီးတော့သူတို့မှရရှိသွားတဲ့တရားနဲ့တတိကလည်းသူ့လိုလိုတိုက်တွန်းနှိုးဆော်နေလို့ပါပဲဒါကြောင့်ဖြစ်တိုင်းမှရှိသတိပြုစောင့်ဝစဉ်ထားဆိုတဲ့ ဒီရိယဝါဒတတိအဆောင်လျှောက်ကလေးဟာအမတမဲကောင်းပါတယ်ဒီရိယဝါဒနေအိမ်မှာမနေဘူးတဲ့သူတွေကိုသာမီးအစမ်းသဘောနဲ့နေစမ်းကြည့်ကြပါလို့ဘုန်းကြီးကအထူးတိုက်တွန်းပါတယ်။อืมအစမ်းလျှောက်တစ်ပါးနဲ့ပြည့်စုံရမယ်ဆိုတဲ့အရိယာဝါဒကိုတော့နားလည်တော့ပါအခုသတုရာပတေနော နေရာလေးပါးရှိရမယ်ဆိုတဲ့အရိယာဝါဒကိုရှင်းပြရမယ်။ကောင်းစဉ်ဆောင်ဘုကလေးရမိကားလို့ဆိုထားတယ်။တတိယဆောင်လျှောက်ကလေးကိုဖြစ်စေလိုရင်နေရာလေးမျိုးကိုမှီပြီးအားထုတ်ရမယ်လို့ဆိုလိုပါတယ်။အဲ့ဒါကဘာတွေလဲဆိုရင်သင်္ခါယေကံပတိဒေဝတိသင်္ခါယေကံဒီဝါသေးတိ သင်္ခါယေကံပရိဝေစေတိသင်္ခါယေကံဝိနောရေတိဧကံတစ်ခုကိုသင်္ခါယဆင်းရဲ၍ပြုသေးဝတိညီဝဲဤသုံးဆောင်လိုက်တဲ့ပစ္စည်းလေးပါးကိုဆင်ញင်ပြီးသုံးဆောင်ညီဝဲရမယ်ကိုမှာအဝတ်မရှိရင်အေးပူစားစီကြောင့်ဆင်းရဲဒုက္ခတွေရောက်နိုင်မယ်အဝတ်မရှိပဲကိုတွန်းလုံးကြီးဆိုရင်အမြင်လည်းမတော်ဘူးဒါကြောင့် ဒီလိုဆင်ញင်ပြီးတော့အဝတ်ကိုလည်းဝိယုံသုံးဆောင်ရမယ်တို့သူမစားရတော့လည်းမနိုင်ဘူးဒါကြောင့်သူ့ချိန်တဲ့သူအစာဟာရကိုလည်းဆင်ញင်ပြီးမျှတာယုံစားရမယ်အမိုးကာယနေရာမရှိပဲကွင်းမြင်တဲ့ကမြေကြီးပေါ်မှာနေရင်လည်းအေးဘူးစားပြီးကြောင့်အများကြီးဒုက္ခရောက်နိုင်ပါတယ်ဒါကြောင့်လေလုံးမိုးလုံးအစာအုံနဲ့အိယာနေရာကိုလည်းဆင်ញင်ပြီးသုံးဆောင်ရမယ်မကြမ်းမာတဲ့အခါမှာဆေးပစ္စည်းကိုလည်း နှိဝဲသုံးဆောင်ရမယ်အဲဒီအဝတ်အစားနေရာဆေးဆိုတဲ့ဒီနည်းစည်းလေးပါးကိုသုံးဆောင်ခြင်းတဲ့အချိန်မှာဆင်ញင်းပြီးစက်လျော်ယုံသုံးဆောင်နှိဝဲရမယ်တဲ့အဲဒါဟာနှိဝဲတင်တာကိုနှိဝဲတာပါပဲတဲ့နေရာတစ်ပါးလို့ဆိုလိုပါတယ်ဆောင်းမုံမှာဒါကိုနှိဝဲလို့တူတူလေးပေးထားပါတယ် မိဝဲတိခံကြောင်းပယ်လန်းလေးရာမိယာများတဲ့အဲ့ဒါကိုဆိုကြရမယ်မိဝဲတိခံကြောင်းပယ်လန်းလေးရာမိယာများဆိုမိဝဲတိခံ စာနေရာနဲ့ဆေးများကိုမမီပန်းသုံးဆောင်ပဲပေးတည်ပြီးနေရင်မိမိကိုယ်ကိုနှိမ့်ဆက်ညှင်းဆဲတဲ့အကျင့်လို့ခေါ်တယ်။ပါဠိလိုအတ္တကိရဏယောဂအကျင့်တဲ့။မရလက်တော်ကာလတုန်းကဝိကန္ထအာဇီဝခေါ်တဲ့တေကရုံးနေဟာဝုံမိုပဲအစာမစားပဲအိယာနေရာနဲ့မနေပဲဒီအတ္တကိလမထအကျင့်တွေကိုကျင့်ကြတယ်။ တရားတော်ကိုတောင်မှစောစောတိုင်းကဒုက္ခစရိယာအကျင့်ကိုကျင့်တယ်ဆိုတာဟာဒီအတ္တကိလမထအကျင့်ပါပဲအဲဒီတော့ကမေဇိမာပရိဒါဆိုတဲ့အလေလန်းအကျင့်မှန်ကို မတွေ့ရသေးလို့သက်သက်ဝင်တဲ့ဒေကိုအောင်ချုပ်ထားခြင်းအဇာဟာယကိုကျော့ခြင်းဖြတ်ခြင်းစသည်ကို ခဲခဲရင်းချင်းကျင့်စမ်းခဲ့ပါသေးတယ်။နောက်ကြတော့အဲဒီအတ္တကိလမထလမ်းဟာ

ဂျိန်းဝါရအယူရှိတဲ့သူတွေက ပြင့်နေတော့မှာပဲမြတ်စွာဘုရားသာသနာတော်မှာတော့အဲဒီလိုပုဂ္ဂိုလ်ကိုညှင်းဆဲတဲ့အတ္တကိလေသာအကျင့်ကိုလည်းမကျင့်ရဘူးကောင်းပြီဆိုတော့အဝတ်အစားနေရာတွေကိုတာယာတတ်မယ်ပြီးတော့စိစိမ်ခါနေတဲ့ကာမဒုက္ခဏိကအကျင့်မျိုးကိုလည်းမကျင့်ရဘူးမေဇိမာပရိဒါခေါ်တဲ့အလေလားအကျင့်ကိုသာကျင့်ရတယ်ဒါကြောင့်ဘုံကောင်းတဲ့ပစ္စည်းများကို သုံးဆောင်တဲ့အချိန်မှာညာနဲ့ဆင်ခြင်ပြီးသုံးဆောင်ရတယ်ဒီလိုသုံးဆောင်တာမိယာလေးပါးတဲ့ကပထမမိယာကိုမိပြီးမိပါတယ်ပြီးတော့ဒုတိယမိယာကဧကံတခုကို သင်္ခါရဆင်ခြင်၍အဓိဝါသေးတိသိခံ၏သိခံနေတာတွေကိုသိခံရမယ်တဲ့ဘာတွေကိုသိခံရမှာလဲဆိုရင် အေးကိုသိခါရမယ်အပူကိုသိခါရမယ်နာမချမ်းသာတဲ့အပန်းလေးစကားတွေကိုသိခါရမယ်ကိုယ်တည်းကမခံနာတဲ့ဒုက္ခဝေဒနာတွေသင်ရှားပေါ်လာရင်အဲ့ဓာတွေကိုသိခံရမယ်တချို့ကဒုက္ခဝေဒနာကိုသိမခံနိုင်ဘူးဒုက္ခဝေဒနာဖြစ်လာတာနဲ့တခါတဲ့အမှားလွတ်ပြီးသက်သာသက်သာကြောင်းတွေကိုကြောက်လို့တတ်တယ်အဲဒီလို တရားလည်းလုံလုံနေရင်တရားကမတိုးတက်တော့ဘူးဒါကြောင့်ဒီဒုက္ခဝေဒနာတွေကိုသိခံပြီးရှုမှတ်ဖို့ရာအလွန်ရေးကြီးပါတယ်ကာယေသဇီတေသအနဘေကတံဥပထာပေတိကာယေသကိုယ်၌၎င်းဇီတေသအသက်၌၎င်းနာဘေကတံမငဲ့ကွက်မတွေ့ရခြင်းကိုဥပါထာပေတိဖြစ်စေ၏ကိုယ်နဲ့အသက်ကိုမငဲ့ကွက်ပဲအာထုတ်ပါတဲ့ တရားရရင်ပြီးတော့သိရင်လည်းသိပါစေဆိုတဲ့အနေနဲ့စွန့်စွန့်စားစားအထုတ်ပါတဲ့ဒီလိုတိုက်တွန်းထားပါတယ်ဒီနေရာမှာတချို့ကတရားကတဲရစ်ဆက်ပါလားလို့ထင်မြင်လဲထင်ကြပေလိမ့်မယ်ဒါကတရားရရင်တရားရရင်အတွက်အားပေးတာပါတကယ်တော့လေတရားထုတ်လို့သူရဲ့မပါရလို့မရှိပါဘူးဒီလိုမပြောနဲ့တော့ယောဂဝေဒနာတောင်းဖြစ်တတ်ပါဘူးဒီလိုပုဂ္ဂိုလ်တွေမှာဆိုရင် ။ရာအားလို့ဒါနဲ့မူလကရှိနေတဲ့ယောဂဟောင်းနေတောင်ပျောက်သွားတာပါသေးတယ်။ဒီလိုယောဂပျောက်သွားဘူးလားဟာတော်တော်များပါပြီ။อืมယခုပြီးခဲ့တဲ့ဟွာတွင်ကဓမ္မတယောက်မှာသူ့ဝမ်းမိုက်ထဲအလုံးရှိနေတဲ့သွေးလုံးလားလေလုံးလားတခုဖြစ်မှာပေါ့။သူကတရားမတော်ခင်အိမ်မှာနေတော့ကလည်းကြာကြာမထိုင်နိုင်ဘူးတဲ့။ဧည့်သည်လာလို့ အခါစကားပြောနေတာတောင်10မိနစ်15မိနစ်ကြာအောင်မထိုင်နိုင်ဘူးတဲ့ဒါကြောင့်သူကဆရာဝန်ကိုပြတော့ဆရာဝန်ကခွဲထုတ်လိုက်မှ ပြောင်းမယ်လို့ပြောတယ်ပြီးတော့သူကမခွဲခင်အာကိုရာလေးရအောင်လို့ကြည်ဝဲပြီးတော့ဘုန်းကြီးတို့သာသနာ့ဤတမှာလာပြီးတရားထုတ်တယ်သူဆရာဝန်ကကြာကြာမထိုင်နဲ့ကြာကြာထိုင်ရင်ပြေးနိုင်မယ်လို့လည်းပြောထားတယ်ဒါနဲ့ ကမ္မထာပြတဲ့ဆရာဘုန်းကြီးကလည်းသူ့အကြောင်းကြားသိရတာနဲ့ကိစ္စမရှိပါဘူးသူများတို့တော့သိပြီးပြင်းပြထန်တာအာမထုံနဲ့ဖြည်းဖြည်းချင်းခါရော့ရော့ခမမှန်ပဲအာထုတ်သွားတာပေါ့လို့ညွှန်ကြားတာနဲ့အဲဒီလိုညွှန်ကြားတဲ့အတိုင်းခါရော့ရော့ခမမှန်အာထုတ်လာရင်သတိသမารိညာတွေတော်တော်ကောင်းလာတယ်ဒီလိုသတိသမารိညာတွေကောင်းကောင်းလာသလောက်သူ့လုံးရောကလည်းရော့ရော့သွားတယ် နောက်တဲမကြခင်ပဲအဲဒီလုံးယောကအကုန်ပြောက်ကင်းသွားတယ်အဲဒီကနောက်မှာဘယ်လောက်ကြာအောင်ထိုင်နေမယ်လို့ဘာမှမဖြစ်တော့ဘူးတဲ့ဒါပေမဲ့သိကြတယ်သိကြအောင်သူကဆရာဝန်ကိုသွားပြီးတော့ပြကြတယ်ဆရာဝန်ကစမ်းသပ်ကြည့်ပြီးတော့ဘာမှယောဂကိုရှာလို့မတွေ့ရတာနဲ့ခင်ဗျာဘယ်လိုပြောက်သွားတာလဲလို့မေးတယ်တဲ့ဒါတော့ တရားထုတ်တာပါပဲတခြားတော့ဘာမှမလုပ်ပါဘူးလို့ပြန်ပြောတော့ယောဂလည်းမရှိပါဘူးခွဲဖို့လည်းမလိုပါဘူးလို့ဆရာအောင်ကပြောလိုက်တယ်ဒီလိုတရားထုတ်လို့ယောဂအပြောက်တဲ့အခြားသူတွေလည်းတော်တော်များများရှိပါတယ်ဒါကြောင့်ကာယေစကိုယ်၌၎င်းဇီဝတိစအသက်၌၎င်းနာဘေခာတာမငဲ့ွက်မတွေ့တာခြင်းကိုဥပါထာပေတိဖြစ်စေ၏လို့ညွှန်ကြားထားတာကတော့တရားသူကိုရဖို့ရာ အားပေးတိုက်တွန်းထားတာပါပဲအဲ့ဒါကသီခံနိုင်ရင်ညသီခံပြီးတော့ရှုမှတ်သွားဖို့ပါပဲဒီမခံနိုင်တော့အောင်ဝေဒနာကလွန်ကဲလာတဲ့အခါကျတော့ပြုပြင်ရပါတယ်ဒီခံရင်နိဗ္ဗာန်ရောက်တယ်လို့ဗမာစကားပုံကဆိုထားတယ်အဲ့ဒါတခြားနေရာမှာတဲ့ဒီတရားထုတ်ရမှာပါပြီးတော့ရည်ကြီးပါတယ်ဒုက္ခဝေဒနာဖြစ်တိုင်းဖြစ်တိုင်း ဒီမခါမဲ့အမှတ်တမဲ့ပြုပြင်နေရင်သမာဓိမဖြစ်နိုင်ဘူးသမာဓိမဖြစ်တော့ဉာဏ်လည်းမဖြစ်ဘူးဒါကြောင့်ဒုက္ခဝေဒနာတစ်ခုထင်ရှားပေါ်လာရင်သိခံနိုင်ရသိခံပြီးရှင်းမှနေရတယ်ဒီရှင်းခံနိုင်လောက်အောင်လွန်ကဲလာတော့မှအမှတ်တတိမလို့စေပဲရှင်းမှရင်ပြုပြင်ရတယ်ဒါကြောင့်ဒီသိခန္ဓာဟာမြည်ရတာပါပဲပြီးတော့ မိဝဲတိခံရှောင်ပယ်လှန်လေးရာမိယာများလို့ဆိုတဲ့အတိုင်းတတ္တိယမိယာကတော့ဧကံတခုကိုသင်္ခါရဆင်ခြင်၍ပြိဝေစေတိရှောင်ခြင်းဤဘေးရန်တွေဖြစ်စေရတာကိုရှောင်ရမယ်တဲ့ဒါကတော့လွယ်ပါတယ်ဝိကိတနဲ့နေရာကိုမသွားနဲ့သင်္ကန်းဉာဏ်နွားချမ်းတွေသင်္ကန်းဉာဏ်နွားချမ်းနေတာကိုမကနဲ့ရင်ထားချမ်းတွေကိုရှောင်ရမယ် ခုကာလမှာမော်တော်ကားတွေကစိတ်ကြောက်စရာကောင်းတယ်။ရန်ကုန်မှာဆိုရင်ကားတွေကလွန်များတာနဲ့နေ့စဉ်လိုလိုပဲကားတိုက်မှုတွေကိုကြားနေရတယ်။ဒီတန်လင်းမှာတော့ဒါတော့များဖို့မရပါဘူး။ဒါပေမဲ့ကားကိုတော့သတိပြုပြီးကြောင်မှပဲ။မကြောင်ရင်ဒုက္ခပေးသွားမှာစိုးရင်ရတယ်။နောက်ပြီးတော့ကြောင်ကြရတွေကရှိသေးတယ်။ကျင်းနေ၊ကြိုက်နေ၊၆ကဘာတွင်နာမသွားနဲ့။ အခမ်းအခမ်းမတော်လို့ရှိရင် လိမ့်ကြပါမှာဆိုရင်ရလို့ပါပဲပြီးတော့သူညောက်ခလုံးများတဲ့နေရာကိုလည်းမသွားနဲ့တဲ့ဒါတွေဟာဘုန်းကြီးကရှေ့ပြောနေတာမဟုတ်ပါဘူးဘုရား ပါဠိတော်ထဲမှာကိုတည့်ရိုက်ပြဆိုထားတာတွေပါစူပေါ်တဲ့နေရာတွေသွားရင်စူးစူးပြီးနာကျင်နေတော့တရားထုံးမှုပြက်သွားနိုင်ပါတယ်ဒါကြောင့်ဒီလိုနေရာမျိုးတွေကိုလည်းရှောင်မှုသင်ကြတာပါတယ်ငါတရားထုံးနေတာပဲကိစ္စမရှိပါဘူးဆိုပြီးတော့ လူဆောင်ကောင်းကြီးမလုပ်ပါနဲ့မသွားတဲ့နေရာတွေကိုအရက်ဆွန့်ပြီးတော့မသွားပါနဲ့ရသော်ဘုရားကပန်းငယ်သမီးငယ်လေးတွေကိုမိခင်ကရင်းရင်းရရမုံမဆုံးမနေသလိုပဲကျဲကြည်ညိုစရာကောင်းတာပဲနောက်ပြီးတော့မနိစ္စသင်္ကာတွေနဲ့လည်းမနိစ္စသင်္ကာတွေလည်းရှိသေးတယ်။ဘာတွေလဲဆိုရင် ရားထုတ်နေခိုင်းမှာယောက်ျားနဲ့မိန်းမတွေအချင်းချင်းမနိစ္စဖို့ပါပဲ။ အတူအချင်းတော့ညာတော်များမှာဓမ္မတွေနဲ့မနိစ္စဖို့ပါပဲအဲ့ဒါကလည်းယောနနိစ္စနေရင်မဟုတ်ဘဲနဲ့လည်းအကဲ့ရဲ့ဆွဆွဲခံရပါတယ်ဒါကြောင့်အဲ့ဒီဝိသဘာကအာယုန်နဲ့လည်းမနိစ္စအောင်ရှောင်ရပါတယ်အဲ့လိုရှောင်တာလည်းပဲတရားထုတ်တဲ့ပုဂ္ဂိုလ်မှာမြည်ရတခုပါပဲဒါကတော့လွယ်ပါတယ်ခေရင်းချင်းနေရတာမဟုတ်ပါဘူးမသွားတဲ့နေရာတွေကိုမသွားပဲနေုံမျှပါပဲ သရုဋ္ဌပူရာကတော့ဧကံတစ်ခုကိုသင်္ခါရသင်္ငင်း၍ဝိနောရေတိပယ်ဖြောက်၏ဘယ်လာမင်းနာတွေကိုပယ်လာရမယ်လို့ဆိုလိုပါတယ်။ဘာတွေကိုပယ်လာရမှာလဲဆိုရင်ကာမဂုဏ်နဲ့စပြီးတော့ကြံစီတဲ့ကာမဂုဏ်နဲ့စပြီးတော့ကြံစီစိတ်ကူးတဲ့ကာမဝိတက်ကိုလည်းပယ်ရမယ်။ သူတော်ဘာကိုသေးပါစေပြည့်စည်ပါစေလို့ကြံစီစိတ်ကူးတဲ့ဇာဘာရဝိတက်ကိုလည်းပေးရမယ်သူတော်ဘာကိုကိုယ်နဲ့အဖြစ်ဖြစ်နှုံနဲ့အဖြစ်ဖြစ်ဉာဏ်ဉာဏ်နဲ့ဆက်ဖို့ဉာဏ်စိတ်ကူးတဲ့ဝိညာဉ်ဝိတက်ကိုလည်းပယ်ရမယ်တဲ့ဒါကအရေးကြီးပါတယ်အကျိုးကသိမခက်ဘူးလို့ထင်ရင်လည်းထင်နေကြမယ်ခက်ပါတယ်အများကြီးကိုခက်ပါတယ်ကာမဂုဏ်နဲ့စပြီးတော့ဉာဏ်ကြီးနေတာဆိုပါတော့အဲ့ဒါလေးကို လက်မခံပဲပယ်ဖို့ရဟာအများကြီးခက်ပါတယ်ကိုလိုချင်တာလေးတွေကိုရဖို့ကိုတွေးချင်တဲ့လူတွေနဲ့တွေးဖို့ကိုဆွချင်တဲ့အတိုင်းဖြစ်ဖို့ကြံစည်နေတဲ့လူမှာအဲဒီလိုကြံစည်နေတာကိုအရသာရှိတယ်လို့ထင်နေတယ်ကိုတွင်းသားအနေနဲ့လည်းထင်နေတယ်အဲဒါကိုခွန်ကြီးတို့ကယူမှပြီးပဲကိုပြောရတယ်ကြံရင်ကြံတယ်ကြံတယ်လို့မှတ်ပြီးပြလိုက်ပါလို့ပြောရတယ်ပြောတော့တချို့ကပြောကြတယ် တရားအထုရတာကကြဲကြတိတာကိုစိတ်တော်မမကူရဘူးထုတ်ချလိုက်တာလွန်ပါရောအဲလုံးလုံးလလာကိုမနေရတော့ဘူးလို့ယူပြီးပြောကြတယ်အဲလိုပြောကြတာဟာဟုတ်တော့လေဟုတ်ပြီတာပဲတရားမထုတ်ခင်ကဆိုရင်ကြံညာကြံတွေးညာတွေးစဉ်းစားညာစဉ်းစားလို့လုံးလုံးလလာနေလာကြရတာကိုဒီလုံးလုံးလလာနေရာတွေကစိတ်တိုင်းစိတ်တိုင်းကိုလိုက်ပြီး မပြတ်ရှုနေရတယ်ဆိုတော့သူကညာတော်တော်တောင်လေးနေတာပေါ့ဒါပေမဲ့အထုဆတရက်နှစ်ရက်သုံးရက်လောက်အတွင်းအသားမကြသေးခင်လောက်ပါပဲတောင်လေးတတ်ပါတယ်နောက်အသားကြလာတဲ့ခါကျတော့အဲဒီလိုမပြတ်ရှုနေရတာလေးကိုကကောင်းနေတာသိမကူရမကြံတွေးရပဲနဲ့ဖြစ်တိုင်းဖြစ်တိုင်းကိုလိုက်ပြီးမပြတ်ရှုနေရတာကို မပြတ်ရှုနေရတာကိုကအရသာပေါ်ပြီးတော့အမတန်ကောင်းနေတာစမ်းပတ်ကြည့်ပါတရားရတာဘယ်လောက်ကောင်းလဲဆိုတာကိုကိုယ်တိုင်သိရပါလိမ့်မယ်ဘုန်းကြီးတော်သနာဤသာမနိုင်ငံညာပုဂ္ဂိုလ်တွေလည်းလာပြီးအားထုတ်ကြပါတယ်အဲဒီနိုင်ငံညာသားတွေကတော့အများအားဖြင့်ဘုန်းကြီးတို့ပြနေတဲ့တရားလုံငန်းစဉ်အကြောင်းကိုသိမသိကြပါဘူးသရာတရားရှိလို့သာလာပြီးအားထုတ်ကြပါတယ် မရုကသာမှာသူတို့ကဘယ်လိုပြောကြလဲဆိုတော့သူတို့နောက်နိုင်ငံသားတွေကစာမကြည့်ရရင်မရဘူးဒါကြောင့်စာမကြည့်ရဘူးစာမရရဘူးဆိုတာဟာသူတို့တဲ့အမြဲတမ်းလေးပါတယ်တဲ့ဟုတ်တယ်သူတို့မှာစာကြည့်စာရေးတဲ့ဘက်ကအမြဲတမ်းဝါသနာပါနေတယ်အချိန်ညာတိုင်းသူတို့ကစာကြည့်နေရတယ်စာရေးနေရတယ် ဇာအောင်ငယ်ငယ်နာပြတ်တယ်လို့မရှိလာဘူးဒါကြောင့်သာမကြီးရသာမီးရတာဟာသူတို့တဲ့သမတန်တာဝန်လေးနေကြကြပေးလိမ့်မယ်ဒါပေမဲ့သာကြည့်သာရင်းနေတယ်ဆိုတာဟာသံဃပလီဘောရာပါဝင်မယ်မာဓိဖြစ်တယ်။သမာဓိမဖြစ်တော့အညာလည်းမဖြစ်နိုင်ဘူး။ဒါကြောင့်သာမကြည့်ရဘူး၊သာမရဘူးဆိုတာကို နောက်နိုင်ငံသားတွေအတွက်အထူးသတ်မှတ်ထားရတယ်။ဒါကိုသူတို့စိတ်ထဲမှာတော်တောင်လေးကြကြပါလေ။ဒါလည်းစလောက်ပါပဲ။နောက်ကြတော့တောင်မလေးကြမဖက်ကြပါဘူး။ခေါင်းကဒီလာပဲတိုင်တုံးတရားဟောသွားတဲ့ဥပိတုမာလာသီဝန္တပြောသွားတာကို ကြားလိုက်ကြတယ်မို့လား။သာသနာ့ဤသာနာဝါဒင်းကသူနဲ့တူအားထုတ်တဲ့အမေရိကန်သားမစ္စတာဒူဝဲရဲ့အကြောင်းကိုသတိပြုကြရမို့လား။အဲဒီမစ္စတာဒူဝဲဟာ

ကျွယ်ဝပြည့်စုံနေပေမဲ့လို့ဒီလိုစိတ်ကိုပြုကျင်တဲ့နည်းကမရှိမရှိတဲ့အတွက်လူတွေမှာယာဂိုင်နှုန်း60ကျော်လောက်ကသိစင်းရနေတဲ့အကြောင်းများကိုသူကပြောသွားပါတယ်။ဒုဗမာပြည်ကကြံသွားလို့ဟိုရောက်တဲ့အခါမှာလဲဒီတိပ္ပံကမ္မထာကြီးကိုညင်ကြပြတာပြီးတော့သူမိတ်ဆွေတွေသူ့လူမျိုးတွေကိုသိချမ်းသာအောင်ပြုပြင်ပေးမယ်ဆိုတဲ့အကြောင်းလဲအာရဝမ်းမှနဲ့ပြောသွားပါတယ်။ဘယ်လောက်အောင်မြင်မယ်ဆိုတာကတော့ သူစီကသတင်းညာမှာဆုံးဖြတ်ရမှာပဲဒီတိဒါရှိမှနေကဘယ်သူဖြစ်ဖြစ်တကယ်အားထုတ်ကြည့်ရင်မစ္စရာတူဘောလိုပဲစိတ်ကိုတကယ်ချမ်းသာရတဲ့တရားပဲဆိုတာကိုယ်တိုင်သိရပါတယ်။မြမတာကောင်းတဲ့တရားပါပဲ။ဒါကြောင့်ကာမဝိတ္တအစရှိတဲ့ကြံစည်မှုတွေဖြစ်ပေါ်လာရင်လက်မခံပဲနည်းနည်းရှုငါပြီးပြရမယ်တဲ့။အဲဒီလိုပြရအားလဲ အရိယဝါဒလုပ်ငန်းစဉ်ထဲမှာမိရတပါးပါပဲဒီဝဲဒီခံရှောင်ပယ်လန်းလေးတာမိရများဆိုတဲ့မိရ၄ပါးအရိယဝါဒတရားကတော့နားလည်လောက်ပါပြီအင်္ဂါ၅ပါးအဲ့ဒီမိရ၄ပါးကိုမိပြီးတော့ဖြစ်တိုင်းမှရှုသတိပြုစောင့်မှုအစဉ်သာဆိုတဲ့အရိယဝါဒအရဓဝါ၆ပါးက ပေါ်လာသမျှကိုမပြလိုက်ဒီရှုမှတ်နေတော့ကျိုးစွာဘာကိုတွေ့ရတယ်လဲဆိုရင်နိဝရမ၅ပါးဆိုတဲ့တရားစိုးတွေကိုတွေ့ရတတ်တယ်အာထုဆပုဂ္ဂိုလ်မှာတတိနဲ့တမာရီကအာမကောင်းနေတဲ့အတွက်စိတ်ကိုကောင်းကောင်းမထိနိုင်သေးဘူးဒါကြောင့်စိတ်ကသူသွားနေကြအာယုန်တွေဒီကိုကြီးသွားနေတာတယ်အဲ့ဒါတွေဟာ ရှုမှတ်မှုဘာဝနာကိုတားမြစ်တတ်တဲ့အတွက်သူတို့ကိုនិဝရဏလို့ခေါ်တယ်။ဒါတွေကိုရှုမှတ်ပြီးပယ်ရတယ်။မပယ်ရင်သူတို့ကနိဗ္ဗာန်မဲ့ဘုံကိုမသွားနိုင်အောင်တားမြစ်ထားရတယ်။ဒါကြောင့်မြတ်စွာဘုရားကသင်္စင်ငဝိပ္ပိနောအင်္ဂါ၅ပါးကိုပယ်ပြီးဖြစ်ရမယ်လို့ပထမဆုံးအရိယဝါဒကိုအကျဉ်းချုပ်ဟောထားပါတယ်။အဲ့ဒါအကျေဝေဘာမှုကတော့ ကထင်စာဘိက္ခွေဘိက္ခုသင်္စင်္ဂဝိပ္ပိနောဟောတိဘိက္ခွေယံတို့ဘိက္ခုယံဤဘိက္ခုတံမြာဘိက္ခုရှုမြင်သောပုဂ္ဂိုလ်သည်ဘိက္ခုကိလေသာကိုဖြစ်စည်းရသောပုဂ္ဂိုလ်သည်ကထင်စာဘိက္ခုံပဲနည်းဖြင့်သင်္စင်္ဂဝိပ္ပိနောသင်္ဃာ၅ပါးကိုပယ်ပြီးဟောတိဖြစ်ပါသည်တဲ့ဒါကအကျေဝေဒံကြတော့မလို့မေခွန်းထုတ်လိုက်တာယေဝေဒံကတော့ဣဒာဘိက္ခွေဘိက္ခုနော ကာမေသံတော်ဘိနောဟောတိ

ဒီနာမေရန်ခိုင်းမဲ့ခြင်းဝိရိနာမေရာကိုဩရိဇာကိုစံပြမဲ့ပူပန်မှုကိုဝိသိကိစ္စယုံမှတွေ့တော်မှုကိုဒီနာပေအတိဒီဟောတိဖြစ်၏ရှင်ညုတ်ကတော့နိဝရဏ၅ပါးတရားစုတွေကိုပယ်ရမယ်လို့ဆိုလိုပါတယ်ဒီနိဝရဏ၅ပါးပယ်ဖို့ကတော့အစဉ်အတိုင်းဆောင်မှုကလေးတွေဆိုပြီးရှင်းပြသွားရမယ်ပထမဆောင်မှုက နှစ်သက်လိုခြင်းကျွေးမိခြင်းအလင်းပဲဖြောက်လေကဲဒါကိုဆိုကြရမယ်နှစ်သက်လိုခြင်းကျွေးမိခြင်းအလင်းပဲဖြောက်လေဆိုနှစ်သက်လိုခြင်း လိုချင်တဲ့သဘောပဲကာမလိုချင်တယ်ခန္ဓာလိုလားတယ်နှစ်သက်တယ်ကာမအာယုန်နေနဲ့စာပြီးနှစ်သက်လိုချင်တဲ့သဘောကိုကာမိသန္တာခေါ်တယ်ကာမဂုဏ်တွေဆိုတာလူချင်းကြရပါပဲသူကလည်းလူချင်းငါကလည်းလူချင်းလူတိုင်းကလူချင်းနေတဲ့အရာဝတ္ထုတွေပါပဲစားကြလေးဆိုတော့လူတွေကနှစ်သက်လို့စားခြင်းလို့စားရအောင်ဇမင်ပြုမြင်ပြီးထားတယ် ဒီထဲမှာနေကောင်ကရောက်လာတယ်သူကလည်းနှစ်သက်တယ်စားကျင်တယ်ရောစိတ်လေးတွေကရောက်လာကြတယ်သူတို့ကလည်းနှစ်သက်ကြစားကျင်ကြတယ်ဒါကြောင့်ဒီကောင်လည်းမလာနိုင်အောင်လုံးလုံးချုံချုံဖို့ထားရတယ်လူကစားတော့နေရာမှာလည်းသူတို့ကဝင်ဝင်ပြီးစားလိုက်သေးတယ်ဒါကြောင့်ဒီလိုအများပြည်မှာကလူချင်းတွေတဲ့အရာဝတ္ထုတွေကိုကာမဂုဏ်လို့ခေါ်ပါတယ် ကုသိုလ်ရှိတဲ့ကောင်းတဲ့အသင်အာယဝတ္ထုတွေနာရမေကောင်းတဲ့အတန်အာယဝတ္ထုတွေအနံကောင်းအာယဝတ္ထုတွေအရသာကောင်းအာယဝတ္ထုတွေကျေးဇူးကြီးဟာအာယဝတ္ထုကောင်းတွေဒါတွေဟာသူတော်ဘာလူချင်းနေကြတာတွေပဲဒါကြောင့်ကာမဂုဏ်လို့ခေါ်တယ်ဒီကာမဂုဏ်ကိုအပြစ်ပြတဲ့ဥပမာကတော့ဘာရင်းနဲ့တူပါတယ်တဲ့ ဒါရဲတစ်ခုကိုသံဃာကခြိသွားတယ်ဆိုရင်အဲဒီဆုံးကိုအခြားဆုံးတွေကဝိုင်းပြီးထိုးကြသိကြတယ်။အခြားဆုံးတွေကသူတို့လည်းသားတို့ကိုစကြင်ကြလို့လိုက်ပြီးထိုးကြသိကြတာပေါ့။အထိုးစီခံရပေါင်းများလို့ပြီးမခံနိုင်တဲ့အခါမှာသားတို့ကိုခြိထားတဲ့ဆုံးကသားတို့ကိုပြစ်ချလိုက်ပါရောတဲ့။ဒီတော့တခြားဆုံးကောင်ကအဲ့ဒီသားတို့ကို ကောက်ယူပြီးဖြီးသွားကြတယ်အဲဒီဇုံကလည်းအခြားဇုံတွေကမိတူရဲ့ဝိုင်းပြီးထိုးကြဆိတ်ကြပြန်တယ်မခံနိုင်တော့အဲဒီဒုတိယဇုံကလည်းသားတွေကိုလှုပ်ရှားလိုက်ရပြန်တယ်ဒီနည်းဖြင့်သားတွေကိုကောက်ယူတဲ့ဇုံတိုင်းဟာအထိုးစိတ်ခံရတယ်သားတွေကိုလှုပ်ရှားလိုက်မှပဲသက်သာရပါတယ်တဲ့အဲဒါဘာကြောင့်လဲဆိုတော့ သားတို့ကိုဆွန်တိုင်းကနှစ်သက်လိုရင်းနေကြလို့ပါပဲကာမဂုဏ်တွေဆိုတာကလည်းဒါလိုပါပဲလူတိုင်းလူတိုင်းကလိုရင်းနေကြတာနဲ့အဲဒီကာမဂုဏ်ဝိသုပစ္စည်းတွေသိမ့်ပိုက်ထားတဲ့လူကိုလူကလူတွေကထိုးစိတ်ပြီးလူယူဖို့အားထုတ်နေကြတယ်ဟုတ်တယ်အခုလောကမှာလူတွေကဒီလိုလုပ်တယ်လို့နေကြတာပဲဒီရောက်နဲ့ဒီရောက်တိုက်ကြခိုက်ကြတယ် တပွဲနဲ့တပွဲတိုက်ကြခိုက်ကြရဲတပါတိနဲ့တပါတိတိုက်ကြခိုက်ကြရဲနိုင်ငံနဲ့နိုင်ငံတိုက်ကြခိုက်ကြရဲဆိုတာတွေဟာဒီကမကုံတွေအတွက်ကြီးပါပဲဒါကြောင့်ဒီကမကုံကိုပညာရှိသူတော်ကောင်းတွေကကိုယ်ရဲ့ကျုပ်ချပြီးတော့ဆုံးပယ်ကြပါတယ်ဒါပေမဲ့ကာမဝိရဲ့အပြုကိုမြင်နိုင်တဲ့လူတွေကတော့ဒီကာမဝိကိုပဲအမြဲတမ်းကြည့်လို့ဒီစားနေကြပါတယ်။ အခုခုလူတွေဟာချင်းအတော်ကိုလုံလုံဆဲဆဲနဲ့မောနေကြပါတယ်ဒီကာမဂုဏ်နဲ့ပြည့်စုံရင်လောကနိဗ္ဗာန်လို့ထင်ပြီးတော့ကုသိုလ်အကုသိုလ်ကိုတောင်လုံးမသွင်းနိုင်တော့ပဲရရနည်းနဲ့ရှားနေကြပါတယ်ဒီလိုလူချင်းစီယာမမောစီယာတွေဖြစ်တဲ့အတွက်အဲ့ဒါတွေကိုကာမဂုဏ်လို့ခေါ်ပါတယ်ဒီထဲမှာအသင်းအာယုံဆိုတာကမျက်စိနဲ့မြင်ရတဲ့ အစင်းရုပ်ကလေးတက်တက်ကိုသာဆိုလိုတာမဟုတ်ဘူးအဲဒီလှပါတဲ့အစင်းရဲ့တရားဖြစ်တဲ့မိမယောက်ျားသက်ရှိလူပုဂ္ဂိုလ်တွေရောအဝတ်အထည်အစရှိတဲ့အပေါင်းအဆောင်တက်မဲ့ဝိတုပစ္စည်းတွေရောအကုန်လုံးပါပဲအပ္ပအာရုံဆိုတာမှလည်းထိုးတူပါပဲသူတို့သာသာပြောဆိုတဲ့ပုဂ္ဂိုလ်တွေရောအတိအမုတ်ဒုရဝိတုပစ္စည်းတွေရော အကုန်လုံးပါပဲအနတ်ဆိုတာမှလည်းအမွေးကြုံနေတာတွေရောအဲဒီငါလူလိန်ထားတဲ့လူတွေရောအကုန်လုံးပါပဲအရသာကြတော့စားကောင်းတောက်ဖွယ်တွေရောအဲဒီစားဝယ်ကိုဆက်ပြပြုလုပ်ပေးတဲ့လူတွေရောအကုန်လုံးပါပဲအတူအတူဆိုရမှာလဲတွေ့ထိနိုင်တဲ့ဥပ္ပာနေရာအဝတ်အထည်အသုံးအဆောင်တွေမှာစ၍ မိန်းမယောက်ျားလူပုဂ္ဂိုလ်တွေရော အကုန်လုံးပါပဲအတူတူပြောရရင်လူကြီးမြတ်ဆရာတွေလူတို့များကိုကာမဂုဏ်လို့ခေါ်ပါတယ်အဲဒီကာမဂုဏ်ရာရေးသုံးဆောင်ခံစားရင်းနဲ့စာပြီးကြားပြီးနေတာလူချင်းနေတာနှစ်သက်နေတာကိုကာမိသနာညဝရဏလို့ခေါ်ပါတယ်အဲဒီကာမိသနာကိုပြုနေတဲ့ဒီလိုလည်းမြတ်စွာဘုရားကဟောထားပါတယ်နှစ်သက်လူချင်းမှုကာမိသနာရှိနေတဲ့ သူကိုလည်းယောဂီတင်းနေတဲ့သူနဲ့တူတယ်လို့ဟောထားပါတယ်။ဒါကြောင့်ကျွေးတင်နေရင်ကျွေးကိုမြန်မြန်ဆက်ရသလိုဒီကာမဆန္ဒကျွေးကိုလည်းမြန်မြန်ပယ်ရမယ်လို့လည်းမြတ်စွာဘုရားကညွှန်ကြားထားခဲ့ပါတယ်။အဲဒါကိုဘုန်းကြီးကသူထုံးပြီးတော့မေတ္တာလိုခြင်းကျွေးမြည်ခြင်းအလင်းပဲလျှောက်လေလို့ဆောင်းမှုကလေးရှိထားပါတယ်။ ရုပ်ဖြစ်ကာလတုန်းကရုပ်ကြီးတင်နေတဲ့သူကရုပ်ရှင်ကိုယူလို့ရတယ်ဘယ်လားဘယ်ရက်ကြရင်ပြန်ဆပ်ပါမယ်လို့တတိစာချုပ်ထားတဲ့ချိန်ရောက်လို့မဆပ်နိုင်ရင်အဲဒီရုပ်ရှင်ရုပ်ရှင်ကိုထားရရရနဲ့တောင်းပန်ရတယ်ရုပ်ရှင်ကလည်းသူ့ကိုယ်သူ့ကိုရရင်ဓမ္မရုံးနဲ့မရတော့သူဆုံးပြီလိမ့်မယ်အဲဒီလိုသိသောပြီးမာမဲပြောဆိုရင်းနဲ့ ကျွတ်တယ်နေတဲ့သူကကြံလာပြီးမပြောဘူးငုံပြီးခံနေရပါတယ်တဲ့ဒါကကျွတ်ကျွတ်တုန်းကဖြစ်ပုံပါပဲယခုကမှတော့ဒီလိုကြောင်းလေးတွေကညာနေလို့ကျွတ်ကျင်ကိုယူရရသေးသလားယူရရတော့ဘူးလားဆိုတာမပြောရပါဘူးဘုန်းကြီးတို့ကလောကကြီးတော့ဘယ်မကြမ်းကျင်ဘူးဟောတာယခုခေတ်မှာယူရရသည်ဖြစ်စေယူရရသည်ဖြစ်စေထားပါတော့

ခါရယူသေးဖို့မလိုတော့ပါဘူး။ကာမသန္တာဆိုတဲ့အမျိုးရမတရားကလည်းအဲဒီကျင်းနဲ့တူပါတယ်တဲ့။ကာမသန္တာနဲ့လူကျင်မြစ်တဲ့နေရင်ပြည့်တင်နေတာနဲ့တူပါတယ်တဲ့။ဘယ်လိုလဲဆိုတော့ပြည့်တင်နေတဲ့လူကကျူးရှင်ကိုခါရယူသေးရတယ်လို့ပဲလူကျင်မြစ်တဲ့နေတဲ့လူကလူကျင်မြစ်တဲ့အာယဝတ္ထုကိုယူသေးနေရပါတယ်။များများကြီးမြစ်တဲ့ ချစ်ခင်လေးလေးညာညာကြီးယူရရလေးလေးပါပဲအလွန်မြန်လို့နေတဲ့မကံကလေးဆိုတော့အဲ့ဒါလေးမကွဲမပြေအောင်အမနာယူရရတယ်ရွှေငယ်လုံးလို့စာဖိုးတာပြီဆိုရင်ဘာပြီးတော့ယူရရသေးတယ်အမနာလုံးလုံးနဲ့ကြတာတော့ထည့်ပြီးတော့တော့ရထတာခတ်ပြီးတော့ပြင်မဲ့ဒီလိုလိုသိမ့်ထားရတယ်ဘောနေဘောရံကိစ္စရှိလို့ဖိုးတာဝိကလေးဝို့သွားတယ်ဆိုရင်ဟိုကြတော့ ပန်းပြတဲ့နေရာကောင်းကိုရွေးပြီးထိုင်ရတယ်။နေရာကောင်းကလည်းမရှိဘူးဆိုရင်ထိုင်မှုရတောင်ဆက်ပြီးနေရတယ်။အဲ့ဒါဘာကြောင့်လဲဆိုရင်ကိုယ်ကအဖိုးတော်ဟိုကိုမြန်လို့နေလို့ယူသိနေရတာပါပဲ။အခုပြောခဲ့တာတွေကတော့အသုံးဆောင်တဏ္ဍဝတ္ထုပစ္စည်းတွေလည်းရှိပါသေးတယ်။သက်ရှိလူပုဂ္ဂိုလ်တွေကြမှာသာပြီးယူရတာ။သက်ရှိလူပုဂ္ဂိုလ်တွေဆိုတာတခြားလူတွေမဟုတ်ပါဘူး။မိမိတို့အိမ်မှာ အတူတူရှိနေကြတဲ့အိမ်လူရဲ့အိမ်သားရဲ့အဲ့ဒါတွေပါပဲသမီးခင်မောချင်းများတဦးနဲ့တဦးချင်းများလို့နေကြတဲ့အတွက်တဦးကိုတဦးအမတန်လေးကျင်နေကြရတယ်အပြောဆိုရင်လည်းအမတန်ကြီးဆိုင်ကြရတယ်တစ်ခါသားဖြစ်တဲ့သူကသိခုသွားမှာကိုအမတန်ဆိုရင်ကြရတယ်နင်နမယာတရားကပိုပြီးဖြစ်တယ်ဆိုရင်အဲ့ဒီအချင်းကြီးတဲ့သူကပိုပြီးတော့ယူရရတယ် ဒါကတော့ဘုန်းကြီးတို့ကစာရုပ်သဘောနဲ့သူ့စာပြီးပြောရတာပါပဲသူလောကမှာတုံညတဲ့ဒကာဓမ္မတွေကပိုးပြီးပြီးမှာပါအဲဒီလိုမြတ်တရားလို့အပ်တဲ့သစ္စိတမဲ့အာယုံတွေကိုရိုးရင်းနေကြတာကျင့်စဉ်ကိုရိုးရင်းနေကြတာနဲ့ဒီပါတယ်တဲ့ဘယ်သူကိုမှဘယ်ဟာကိုမှမြတ်တဲ့ခင်မင်းမရှိဘူးဆိုရင်တော့ဘယ်သူကိုမှဘယ်ဟာကိုမှယူသေးလို့မလိုတော့ပါဘူး အဲ့ဒါကျူးဆက်ပြီးတဲ့အခါကျူးရှင်ကိုမယူသေးရတော့တယ်လို့လွတ်လပ်သွားတာပါပဲဒါကြောင့်တရားတို့နေကိန်းမှာတစုံတရာကိုနှစ်သက်လူချင်းမှုဖြစ်လာရင်အဲ့ဒါကိုနှစ်သက်တယ်လူချင်းနဲ့စသည်ဖြင့်ကျူးမှပြီးတော့ပယ်လိုက်ရမယ်အခုဘုန်းကြီးပြောနေတာကတရားထုတ်တဲ့ကောင်မှာကျူးမှဖို့ပြောနေတာနော် အိမ်မှာလောကီကိစ္စတွေနဲ့ကျောင်းသားဆိုင်နေတဲ့အခါမျိုးမှာကျူးမဖို့ပြောတာမဟုတ်ပါဘူးတရားအားမထုတ်ပဲအလွတ်နေတဲ့အခါတွေမှာတော့မြင့်တဲ့လူမြင့်မှုတွေကိုလိုက်မှနေရမယ်ဆိုရင်ဘယ်မှာဖြစ်လိမ့်လို့အဲ့ဒါကတော့ဖြစ်နိုင်ပါဘူးဒါကြောင့်တရားနှလုံးသွင်းအားထုတ်နေတဲ့အချိန်ကိုသာပြောနေပါတယ်

ဒါပေမဲ့တမာရီကအားမရှိသေးရင်တော့တစ်ချက်နှစ်ချက်လောက်ရှိမှယုံနဲ့မကြောက်တာလည်းရှိတတ်ပါတယ်။တစ်ချက်နှစ်ချက်နဲ့မကြောက်သေးရင်ဘုန်းကြီးတို့ကျမှပေါ့။ဒါနဲ့မှကြောက်သေးရင်လည်းငါးရက်ဆယ်ချက်မှပေါ့။အဲ့ဒါလည်းမကြောက်သေးရင်အချက်20 30စသည်ဖြင့်ကြောက်မပြင်းမှပေါ့။တရားအထုတယ်ဆိုတာဟာကိလေသာတွေနဲ့စစ်လို့ရတာပဲ။ စိတ်တိုက်ဘလို့ပဲသဘောထားပြီးတော့မကျော်ပဲအပြင်းမှတ်နေရင်နောက်ဆုံးကြတော့ကြောက်တော့ပါလိမ့်မယ်။ဒါဘုန်းကြီးတို့အတူနဲ့ပြောနေတာမဟုတ်ပါဘူး။လက်တွေ့သံတာဘူးလို့ပြောနေတာပါ။မပြောင်းပြင်းမှမယ်လို့စိတ်အားတင်းပြီးတော့မပြတ်မှတ်နေရင်နောက်ဆုံးကြတော့ကြောက်တော့ပါလေ။အဲဒီလိုကြောက်သွားတဲ့အခါကျတော့အစပထမက မြတ်တာမှုလို့ဖြစ်ပေါ်လာခဲ့တဲ့လမ်းစာလေးတောင်ကြားပြီးဆင်ခြင်ကြည့်တာတောင်မြတ်တာမှုဟာကြားမပေါ်လာပဲငြင်းနေတတ်ပါတယ်ဒီနေ့သားကိုပေရမိမှာတော့အကောင်းဆုံးပါပဲဒါကြောင့်နှစ်သက်လိုခြင်းကျွေးမြူခြင်းအလင်းပဲဖြောက်လေလို့ဆောင်းဘုကဆိုထားပါတယ်နှစ်သက်လိုခြင်းနဲ့ကျွေးမြူခြင်းနဲ့ရင်အဲ့ဒါလေးကိုဖြောက်လိုက်ပါတဲ့ မပယ်ထွက်ရင်ဘာဖြစ်တယ်လဲလို့ဆိုတော့အရိယာတွေနေနေမနေရတာပေါ့မစောလို့ရင်တော့အရိယာတွေနေနေရောက်နေတယ်ညီပါတယ်ဒါကြောင့်အဲ့ဒီမြစ်တဲ့လူတွေနဲ့ကျူးစိတ်ကလေးကိုရှုပြီးပယ်နိုင်တဲ့အချိန်မှာပြေးသွားမယ်ဆိုရင်အပယ်လေးပါးကိုမရောက်နိုင်ဘူးအပယ်လေးကလုံလုံသွားပါတယ်အဲ့ဒီမြစ်တဲ့လူတွေနဲ့ ကျုပ်ကတန်းလာနဲ့သိသွားရင်တော့အပေလေးပါးကိုကြောက်ရောက်သွားရတယ်။ဒါတော့ဘာကြောင့်လဲလို့ဆိုရင်ဝိရုဇဉ်နေအိမ်မှာငြိမ့်နေလို့ပါပဲ။ဝိရုဇဉ်နေအိမ်ကမလုံလို့မလုံလုံလို့ပါပဲ။အမိုးကမလုံလုံတဲ့အိမ်မှာဖြစ်စေအမိုးကမရှိတဲ့ကုန်းမြန်မာဖြစ်စေနေတဲ့သူဟာမိုးရရင်လည်းဆိုချွေးမယ်၊နေပူရင်လည်းပူလောင်မယ်။ လေလာရင်လည်းလေတိနဲ့ဇွန်ပြောက်ကဘယ်လိုတို့တို့အရန်ပြလိုက်ရင်လည်းမတော်တဆရှိမှသွားမယ်မွေတို့ကင်းတို့လည်းကြိုက်သွားနိုင်တယ်အဲဒီလိုဒုမျိုးမျိုးတွေရောက်နေပါတယ်ဒါလိုပါပဲဘုရုဇဉ်တွေမှာနေရင်အပယ်လေးနဲ့အပယ်သေးတွေနဲ့တွေ့ရတာပါပဲမြတ်စွာဘုရားလက်တော်ကာလတုန်းကအရှင်ဒုဒ္ဒါဆိုတဲ့ယဟန်တော်တော်က အဝတ်ထည်သင်္ကန်းတစ်ခုကိုနေရာစကူထူးရတဲ့အတွက်အဲ့ဒီသင်္ကန်းကိုအလုံးနဲ့တည်းများလို့နေပါတယ်တဲ့နိတ္တညာနိုးနေရဆိုတာကာမိခန္ဓာပဲအဲဒီကံကအဲဒီသင်္ကန်းကိုမထံလာဝုမယ်လို့ယူရပြီးတော့သင်္ကန်းသားပေါ်မှာတင်ထားပြီးစိတ်ထဲအလိုမြတ်တဲ့ညာနိုးနေတဲ့

မြေပြင်မှာအကြောင်းလေးတွေရေးပြတယ်။ဟောဒီအကြောင်းရှိကြီးအရှင်ကြီးကဒီအကြောင်းလက်ကတော့လူကဒီအကြောင်းတူလေးကတော့သမီးကြီးကလို့ပြောတယ်။သမီးကြီးကဆိုတာဒီအောက်ရမှာရှိလို့မရပါဘူး။အထက်ရမှာရှိပါတယ်။ဒီကောင်လေးတွေကမြေထဲမှာကပ်ပြီးနေတယ်။အထွားလောက်ပဲရှိပါတယ်။ ယမရာသိငယ်တဲ့အကောင်လေးပါပဲမျက်စိကောင်းတဲ့လူမှဒီကောင်ကိုမြင်နိုင်ပါလေလူသားတဲ့ဒီကောင်ဝင်းကျွဲနေရင်မြင်းမြင်းမြင်းမြင်းနဲ့အမတနာပါလေဒါကြောင့်အဲဒီဒီကောင်ကြီးကသူ့ကဆင်းကြီးပေရင်ကင်းင်းကြီးကောင်လေးဖြစ်နိုင်မှာမလားကင်းင်းကြီးကောင်လေးကသိရင်တော့ဆင်းကြီးဖြစ်နိုင်မှာမလားလို့မေးတယ်လူဆိုလာတာကတော့ သင်္ကောင်ကြီးရဲ့အသက်လိပ်ပြာကအကြီးမြင်လို့ကမင်းကမင်းမိကောင်ရဲ့ကိုယ်ကလေးထဲမှာဆမှမလားကမင်းမိရဲ့အသက်လိပ်ပြာကသိငယ်နေလို့သင်္ကောင်ကြီးရဲ့ကိုယ်ထဲမှာဝင်ဖြစ်ရင်ညံ့နာမှာမလားလို့ဆိုလိုပါတယ်ဒီလိုမျိုးကနေဟာသုတ္တမရှိတဲ့လူမျိုးကိုသင်အောင်ထင်မှဝိသိကိစ္စဖြစ်စေတာပါလေအခုနေခါမှာ ရုပ်ဝါဒကိုသဘောကျပြီးတော့ဓမ္မလုံးကမရှိဘူးလို့ယူတဲ့ပုဂ္ဂိုလ်တူကဘုရားဟောတရားလိုလိုဘာလိုလိုနဲ့လူတွေရောင်ဝါဖြစ်ကုန်အောင်ကျမ်းစာတွေရေးထုတ်ပြီးတော့ဒီလိုပြောမျိုးတွေကိုပြောနေတယ်လို့ကြားရတယ်။ဒီပြောပုံကသက်ရှိတရားတွေထဲမှာလူဟာအမြင့်ဆုံးအရင်ဆုံးအစဉ်တန်းရောက်နေတဲ့အတွက်လူတွေရင်တဖန်ဖြစ်တောင်မှလူသာဖြစ်နိုင်တယ်။ လူရဲ့ညာတဲ့ဘဝမျိုးမဖြစ်နိုင်တော့ဘူးတဲ့သူပြတဲ့အကြောင်းလေးသူကတော့မကြီးစေကမကြီးခင်တာပေါက်နိုင်တယ်ဓမ္မပင်မပေါက်နိုင်ဘူးမြေရကပြောင်းလာခဲ့တဲ့ရွှေရဟာတဖန်ပြန်ပြီးမြေရမဖြစ်နိုင်တော့ဘူးအဲ့ဒါများလို့ပါပဲတဲ့ဒီလိုကြောင်းမျိုးတွေကတော့ဘုရားဘာသာဝင်တွေကိုရုပ်ဝါဒပဲညွတ်သွားအောင်လို့

ဒါကြောင့်အကြီးငယ်ပုံသဏ္ဍာန်လည်းမရှိပါဘူးယုံနာစဉ်များတာရှိပါတယ်အဲဒီယုံနာနှစ်ပါးထဲမှာလည်းနာစဉ်ကပြဋ္ဌာန်းပါတယ်ဒါကြောင့်ပရိစ္ဆေသမုပ္ပါဒနာတော်မှာမသိမှုအဝိဇ္ဇာကြောင့်ပြုလို့မှုသင်္ခါရဖြစ်တယ်ပြုလို့မှုသင်္ခါရကြောင့်ဘဝတိဝိညာဉ်ဖြစ်တယ်စသည်ဖြင့်ဟောထားပါတယ်ဒီတော့ ဘဝတိဖြစ်ရမှာဘဝဟောင်းကရုပ်တွေရောအဲဒီရုပ်တွေအစမ်းအစမ်းတတ်ပြီးရောဘာမှလိုက်ပါမလာပါဘူးစိတ်နာရဲ့အရှင်ဝါမြတာလိုက်ပါလာပါတယ်သိဆိုတာကလည်းငယ်ရကြီးတယ်လို့ထူးခြားခြင်းမရှိပါဘူးဒါကြောင့်သင်ကြီးရဲ့စိတ်နဲ့သမီးမိကောင်တို့ရဲ့စိတ်ဟာအတူတူပါပဲဘယ်ဟာမှပို့ပြီးတော့ကြီးလည်းမကြီးဘူးငယ်လည်းမငယ်ဘူး ပြီးတော့ဒါမှန်ပုရုဇဉ်ရဲ့စိတ်နဲ့နွားခွေးစားယူတဲ့တိရစ္ဆာန်တို့ရဲ့စိတ်ဟာလည်းမထူးခြားလာပါဘူးရင့်နေလို့ကြာမစောနိုင်တဲ့စိတ်ရဲ့လို့မရှိပါဘူးဒါကြောင့်တချို့လူတွေဟာမူလကစိတ်ငြိစေတာကောင်းတဲ့လူကြီးလူကောင်းတယောက်ဖြစ်ပါလေရဲ့နဲ့အကြောင်းတစ်မျိုးမျိုးကြောင့်စိတ်ချောက်စိတ်ဖောက်များပြီးရုပ်ကိုတွားကြတာတွေလည်းရှိနေတာပဲပြီးတော့ ခွေးကြီးကြိုက်လို့ခွေးကြီးကြံသွားတဲ့လူတွေမှာခွေးကြီးပေါက်နေတာကိုလည်းထင်ရှားတွေ့ရပါတယ်။ဒါကြောင့်လူကပြေးပြီးတဲ့နောက်လူရဲ့ညနဲ့ဘဝမဖြစ်နိုင်ဘူးဆိုတာဟာအသိဉာဏ်ဒီလည်းမရှိပါဘူး။ဘုရားဘာသာတရားတော်နဲ့လည်းဆန့်ကျင်ပါတယ်။အမှန်ကစိတ်ဆိုတာဟာတရားတတိစာရှိတော်တရားကောင်းတွေနဲ့ပွားများထုံပေးရင်တိုးတက်ရင်တန်လာပါတယ်။ ဒါကြောင့်သေကာနိမသရာပတိအစရှိသောတရားကောင်းတွေနဲ့အထုံရလာရင်ဒေဝီအချမ်းမဲ့ဒေဝီအချမ်းမဲ့မှာသင်္ကြန်မြင့်မြတ်တဲ့စိတ်ငြိမ်လေးဖြစ်ပေါ်လာပါတယ်အဲဒီလိုစိတ်ကဘယ်မှာဖြစ်တယ်လဲဆိုရင်လူဘဝနတ်ဘဝဓမ္မဘဝဆိုတဲ့ပုဂ္ဂိုလ်ဘဝတွေမှာဖြစ်ပါတယ်ပြီးတော့ဒီစိတ်ကိုလောဘဒေါသအစရှိတဲ့တရားစိုးတွေနဲ့ပူးတဲ့ထားရင်သုံးမြတဲ့စိတ်တွေဖြစ်လာပြီးတော့အစဉ်တိုင်း

စိတ်ကနေဘုံနတ်ဘုံစသည်အဝင်းကြီးကိုဘယ်လိုလုပ်ပြီးသွားရောက်နိုင်ပါသလဲလို့စဉ်းစားကြည့်ရရှိပါတယ်စိတ်ဆိုတာကအထယ်ရရှိတာမဟုတ်ဘူးဒါကြောင့်စိတ်မှာနီးတာရယ်ဝေးတာရယ်လို့ဘာမှမထူးကြပါဘူးအခုလည်းဒီစဉ်းစားကြည့်ပါပထမကိုကြောကိုစဉ်းမြင်ကြည့်ပါဒီနော်ကဲဒုတိယဇေဝံစေရကြည့်အောင်ကြည့်ပါ

ဒရံသွားရလိမ့်မယ်ရန်ကုန်ပဲရောက်တော့လဲသာဒါနာစည်းပြီးသွားရလိမ့်မယ်ဒီလိုဘုရားရှင်ရောက်တော့လဲဘုန်းတော်ဘောရောက်တက်နေရတာတော့ကြအောင်မယ်အဲဒီကပြန်လာတော့လဲအသွားကလိုပဲအဆင့်ဆင့်နဲ့အချိန်တော်တော်ကြာကြာပြန်လာရလိမ့်မယ်အဲ့ဒါစိတ်နဲ့ရွေးကြွားကြဖို့ပါပဲ။ ခဏကစိတ်နဲ့ကြည်ကုံသွားလိုက်တာဘာမှမကြောက်ဘူးခဏလေးနဲ့ပြန်ရောက်လာတယ်ခကြီးတွေလည်းမကုန်ဘူးဒါရင်မဟုတ်သေးဘူးနေငါညာကိုလည်းစိတ်နဲ့သွားလိုက်ရင်ဘာမှမကြောက်ဘူးဘာလို့လဲမတို့ဒီကောင်းလဲမတို့ဘာလဲမမှလည်းမယူရဘူးဘယ်သူကမှလည်းမတားမြင်ဘူးဘယ်သူကမှလည်းမတားမြင်နိုင်ဘူးသွားခြင်းသွားလိုက်ရရင်ကြလိုက်နဲ့စိတ်ကအလိုကြီးတိုင်းလုပ်နေပါလေ ငရဲပြင်းသားပြည်တွေလဲသွားခြင်းရင်သွားနိုင်တာပဲဘာမှအထူးတမ်းမရှိဘူးနောက်နေခြင်းလည်းမရှိဘူးလွယ်လွယ်ပါပဲဒါကြောင့်သရဝတွေမှာဒေဂာမိကဆွဲလမ်းနေတဲ့အတိုင်းဘဝကောင်းဘဝကောင်းဘဝဆိုးတွေမှာဖြစ်ကြပါတယ်ဒေဂာမိကစင်ကြယ်တဲ့ကုသိုလ်စိတ်နဲ့ဆွဲလမ်းပြီးသေးလာခဲ့ရင်လူဘဝနာဘဝဆိုတဲ့ဘဝကောင်းတွေမှာစင်ကြယ်တဲ့ပြိပ္ပိစိတ်ဝိညာဉ်ကလေးဖြစ်ပေါ်လာပါတယ်။

ကာမစ္ဆန္ဒနဲ့ဆွဲလာမိသေးခဲ့တယ်။ဒေဆိုတာကလည်းနောက်ဆုံးစိတ်ကလေးချုပ်ပြောက်သွားတာကိုခေါ်တာပါပဲ။အဲဒီလိုမြင်နဲ့အကုသိုလ်စိတ်နဲ့ဆွဲလာမိသေးခဲ့တဲ့အတွက်အဲဒီနောက်ဆုံးစိတ်ကလေးလည်းပြောက်သွားရောသံဃောကယုခန္ဓာလည်းမြင်သွားနဲ့မရိဒေစိတ်ဝိညာဉ်လေးလည်းဖြစ်ပေါ်သွားရောတကယ်စင်စစ်တော့ရဟန်းဘဝကရုပ်ပြီးဘာမှလိုက်ပါမလာပါဘူး ဒီကနေ့ကဆွဲလန်းခဲ့တဲ့ညင်နွမ်းတဲ့ကာမဆန္ဒစိတ်ရဲ့အရှင်ဘွာလောက်သာလိုက်ပါလာပါတယ်ဒီလိုရဟန်းဘွာကတန်းဖြစ်ရတာဘာကြောင့်လဲဆိုတာကိုစစ်ဆေးကြည့်ကြအောင်လို့သီလမစင်ကြယ်လို့လားမဟုတ်ပါဘူးသီလကစင်ကြယ်ပါတယ်ဒါပြင်ဘာကြောင့်လဲလို့ဆိုရင်ကာမဆန္ဒကိုရှုမှတ်ပြီးပယ်တဲ့အရိယာဝါဒအရိယာတို့၏နေမှာမနေဘဲနဲ့ သင်္ကန်းကိုတတ်မဲ့နှစ်သက်နေတဲ့ကာမိသနာဆိုတဲ့ဥပဒေနေမှာနေနေလို့ပါပဲဒီကာမိသနာကိုပဲဖို့ရဟန်းတော်များမှာမြတ်စွာဘုရားပေးထားတဲ့နည်းတွေရှိပါတယ်အောက်တဆုံးအားဖြင့်သစ္စာခဏခေါ်တဲ့သင်ញင်နည်းနဲ့သင်ញင်ဖို့မြတ်စွာဘုရားကပฏิသင်္ခာယောနိတော်စီဝရံပฏิဒေဝတိစသည်ဖြင့်ညွှန်ကြားထားခဲ့ပါတယ်ယောနိတော်တင်သောအကြောင်းအားဖြင့် ဝါနိမလမအပြင်ပฏิသင်္ခာပฏิသင်္ခာယာဉာဏ်ဖြင့်အစဉ်ဉာဏ်ရေးပြုရန်သင်္ခါဘောပฏิသေဝတိညီဝဲသုံးဆောင်ဤနိမလမလည်းဆင်ញင်ပြီးသုံးဆောင်ပါတဲ့ဘယ်လိုလဲဆိုရင်ဝိတာတာဧကောပฏิကတာယပဲပြောချင်းွယ်ကချင်းကျုံငါဩနာတာဘူဝပฏิကတာယပဲပြောချင်းွယ်ကချင်းကျုံငါပฏิသေဝတိညီဝဲသုံးဆောင်ဤစသည်ဖြင့် ညွှန်ကြားထားပါတယ်လူများမှာအဝတ်ထည်ဝတ်ဆင်ကြတာကတော့လှပတင်တယ်လို့ရလို့ရည်ရွယ်ကြပါတယ်။ညာများမှာတော့လှပတင်တယ်အောင်ဆိုတဲ့ရည်ရွယ်ချက်မပါပါဘူး။အမှန်ကတော့ရုပ်ကိုယ်ကြီးကအေးဘူးစားတော့ဘေးရနေတဲ့တွေ့ရင်မခံနိုင်ဘူး။ဒါကြောင့်အဲ့ဒီအေးဘူးတွေကိုကာဝယ်ဖို့ရှင်မဲ့စပြီးမနစ်ဆက်နိုင်အောင်ကာဝယ်ဖို့အမြင်မတော်တဲ့ကိုယ်ငါတွေဖုံးကွယ်ထားဖို့စသည်ဖြင့် ဒီကျိုးများတော့ရည်ရွယ်ပြီးတော့ဝိုးရသုံးဆောင်ရပါတယ်။ဒါတော့ဝိသင်္ကဟာလှဖို့တောင်းဖို့မလိုပါဘူး။လုံုံမှုရအောင်ပဲလိုပါတယ်။ဒါကြောင့်သင်္ကန်းကိုကိုယ်လိုသုံးဆောင်ရတာဟာအနာကိုရင်းလုံးအောင်ဖုံးပြထားရတယ်လို့ယွန်စရာညီကြီးတွေကိုဖုံးပြထားရတယ်လို့ရုပ်ကိုယ်ကြီးလုံုံအောင်မလွဲတာလို့ကိုယ်လိုသုံးဆောင်ရတယ်လို့ဒီလိုဆင်ញင်ပြီးသုံးဆောင်ရပါတယ်။ ဒီတော့ဝိသင်္ကကလှဖို့ကောင်းလို့လဲဝိသင်္ကကလှလို့ကောင်းလို့လဲပါရစရာမရှိဘူးမလှလို့မကောင်းလို့လဲသိပြစရာမရှိဘူးဒါကြောင့်သင်္ကနဲ့စားပြီးနိတ္တတာဝမှုကာမိသနာဟာလုံးဝလည်းကျင်းသွားနိုင်တယ်လုံးဝမကျင်းတောင်းကြော်ပါသွားနိုင်ပါလေဒီပြင်အတုပသဘောသင်္ခါရသဘောနဲ့ဆင်ញံပုံတွေလည်းရှိပါသေးတယ် မြစ်သက်သာမှုဖြစ်နေတဲ့အခါမှာအလွယ်ဆုံးအကောင်းဆုံးကတော့အဲ့ဒီမြစ်သက်သာယာမှုကိုရှုမှတ်ပြီးပြတာဟာအလွယ်ဆုံးကောင်းဆုံးပါပဲမပြောင်းမကျရှုမှတ်နေရင်နောက်ဆုံးကြတော့အဲ့ဒီမြစ်သက်သာယာမှုဟာလုံးဝပြောက်သွားပါလိမ့်မယ်လုံးဝပြောက်စေပါမှုရှုမှတ်နေရင်ကိုရှုတိုင်းရှုတိုင်းအရိယာဝါဒနေရင်တွေကိုရောက်နေပါတယ်ဘေးရတဲ့လုံုံနေပါတယ် ဒါကြောင့်ခုနကပြောခဲ့တဲ့အရှင်ဒိဋ္ဌယဟန်ဟာဒီလိုရှုမှတ်ရင်းသာပြန်တော်မူသားမယ်ဆိုရင်တမ်းမဖြစ်နိုင်ပါဘူး။နာယသူကတိကိုရောက်ဖို့ရှိပါတယ်။ဒါပေမဲ့အဲဒီယဟန်ကမေတ္တာမှုကိုရှုမှတ်ပြီးမပဲဘူးလက်ခံထားတယ်။လက်ခံထားတော့ဘုရင်တင်တင်ရောက်နေတာပေါ့။အပေလေးမလုံခြုံတဲ့နေရာရောက်နေတာပေါ့။ဒါကြောင့်သူ့ခမညာ

ဒါကြောင့်ဒီဝိယဝါဒတရားကိုပွားများရင်အပေကိစ္စဒီမှာလွတ်မြောက်တယ်ဆိုတာကိုယုံကြည်ရမယ်။မယုံကြည်ရင်တော့ဒီဝိယဝါဒအိမ်ကိုမဆောင်နိုင်ဘူး။တချို့ကတော့ကိုယ်တိုင်တွေ့ပြီးမှယုံကြည်နိုင်မယ်။မတွေ့ရင်တော့မယုံကြည်နိုင်လေဘူးလို့ဒီလိုဆင်မြင်ပေးကြပြန်တယ်။ယုံကြည်ဆိုတာကတွေ့ပြီးမှယုံကြည်ရတာလည်းရှိပါတယ်။မတွေ့ခင်ကအသိယုတ်နဲ့ချင်းချင်းယုံကြည်ရတာလည်းရှိပါတယ်။

အကယ်၍မိမိကကိုယ်တိုင် မရောက်ဘူးကိုယ်မိမိကကိုယ်တိုင်မရှိဘူးမရောက်ဘူးတဲ့အတွက်မယုံလို့မရှိပဲနေရင်တော့အဲဒီမိမိလိုရှိရရကိုမရောက်နိုင်ပါဘူးနားလိုပါလဲအရိယဝါဒတရားကလည်းသောသောတွေကဒေသနာနဲ့အသိယုတ်နဲ့ချင်းချင်းပြီးယုံကြည်သောအားဖြင့်အားထုတ်ရပါလေဒီလိုအားထုတ်ပါမှအရိယဝါဒနေမှာလည်းနေရပါပဲ။ နိဗ္ဗာန်ကိုလည်းသိမြင်ပါတယ်ဘယ်ဝိသတိမှလည်းလုံးမြောက်ရပါတယ်မယုံလို့အာမထုတ်ပဲနေရင်တော့အရိယဝါဒနေမှလည်းမနေရဘူးနိဗ္ဗာန်ကိုလည်းမတွေ့နိုင်ဘူးမလုံးမြင်တဲ့ပုရိသေနေမှကြီးနေနေတဲ့အတွက်အဘယ်ဝိသတိနဲ့လဲမပြတ်သေးပြီးဒုက္ခတွေရောက်သွားပါလိမ့်မယ်နောက်ပြီးတော့ခொနကဥပမာထဲမှာကြီးသွားတဲ့လူဟာ ယထာလံဆုံးမမောလံဆုံးလေလံဆုံးဌာနရောက်တဲ့အခါကျတော့ကိုရောက်ခြင်းတဲ့အရာဟုတ်မဟုတ်ကိုစစ်ဆေးဆင်ခြင်ကြည့်ရပါတယ်ဒီလိုဆင်ခြင်ကြည့်တဲ့အခါမှာကိုရောက်ခြင်းတဲ့အရာဟုတ်မှန်နေရင်မိမိစီးရင်းလာခဲ့တဲ့ညီညထာဖြီးစဉ်ဟာလမ်းမှန်ပဲမူလကမြင်ကြလိုက်တဲ့စကားတွေဟာလည်းအမှန်ပဲလို့ဧကံဆုံးဖြတ်ယုံကြည်ရပါတယ်အဲ့ဒါကတော့ တွေ့ပြီးမှသင်ပြတာမျိုးပါပဲဒီရိယဝါဒပြတာလည်းဒီနည်းတိုင်းပါပဲတကယ်တော့အားထုတ်လိုက်တဲ့အခါမှာအခုဘုန်းကြီးပြောတဲ့အတိုင်းသမာဓိညာအထူးကိုဖြစ်ပေါ်လာတာကိုကိုယ်တိုင်တွေ့ကြပါလိမ့်မယ်အဲဒီတော့မှမိတို့အလိုရှိနေတဲ့တရားစစ်တရားမှဟုတ်သလားမဟုတ်ဘူးလားဆိုတာစစ်စစ်ကြည့်ကြပါအဲလိုစစ်စစ်ကြည့်တဲ့အခါမှာဟုတ်မှန်ကြောင့်မျက်မှောက်တွေ့ရပြီးတော့ အဝိဇ္ဇတတာပါဆိုတဲ့မတုံ့မလို့တဲ့ယုံကြည်တဲ့သရာတရားနဲ့ခိုင်ခိုင်ငယ်ငယ်ယုံကြည်သွားကြပါလိမ့်မယ်။မြတ်စွာဘုရားရဲ့တရားတော်ကအစစ်သေးခံနိုင်တဲ့ဧဥပတိကတရားတော်ပါ။လာကြည့်စမ်းပါလို့တိုက်တွန်းတိုက်တဲ့တရားတော်ပါတဲ့။လောကမှာမကောင်းတဲ့ရတာကိုစားဖို့ရမတိုက်တွန်းရဘူး။ဘာကြောင့်လဲဆိုရင်တစ်ဖက်သားပုဂ္ဂိုလ်က စာကြည့်လို့အရသာမကောင်းမှသိရတော့တိုက်တွန်းတဲ့လူကိုအပြစ်တင်တတ်တယ်အရသာကောင်းမလေးများကိုကြည့်ကြည့်ရင်တော့အစားရတဲ့လူကအမှန်တရားကျေးဇူးတင်တတ်ပါတယ်ဒါလိုပါပဲမြတ်စွာဘုရားတရားတော်ကကောင်းလုံးလို့တိုက်တွန်းတဲ့အတိုင်းအားထုတ်ကြည့်တဲ့သူကတရားရတာကောင်းတွေကိုတွေ့ရတဲ့အတွက်တိုက်တွန်းတဲ့လူကိုကျေးဇူးတင်လို့မဆုံးနိုင်အောင်ရှိတတ်ပါတယ်ဒါကြောင့်

ဒါလည်းစိတ်ကတစ်မျိုးပါပဲပြီးတော့မဆုံးမနဲ့ပြင်းပြင်းထန်ထန်အားထုတ်တဲ့လုံလဝိရလည်းရှိဖို့လိုပါတယ်ဇေကောင်းဖို့လိုပါတယ်ဒါလည်းစိတ်ကတစ်မျိုးပါပဲဒီတရားခန္ဓာဝိရဆိုတဲ့ဈေးစကားနဲ့ပြုလုပ်ရင်တော့အရိယဝါဒနေရင်ကိုရောက်နိုင်ပါတယ်ယုံကြည်တယ်လိုလားတယ်မပြင်းဘူးဆိုရင်ဓာတ်ကြောက်ပါကပေါ်လာတဲ့ညကိုရှုမှတ်နိုင်ပါတယ် သွားရင်လည်းမှန်နိုင်တယ်။ကြာရင်ထိုင်ရင်အေးရင်စားရင်တောင်ရင်လည်းမှန်နိုင်တယ်။မတော်မတော်ရိယဝတ္တနေအိမ်ကိုဆောက်လုပ်နေပြီညီတာပဲ။အရိယာနေအိမ်နဲ့ဝင်ရောက်နေပြီညီတာပဲ။အဲဒီလိုရှိမှနေရင်မြစ်တဲ့လူချင်းနဲ့ကာမိဆန္ဒဖြစ်ပေါ်လာရင်အဲ့ဒါကိုမြစ်တဲ့တဲ့မြစ်တဲ့တဲ့စသည်ဖြင့်မှတ်လိုက်ရင်အရိယဝါဒနေအိမ်ကိုဆောက်လုပ်နေပြီညီတာပဲ။ အရိယဝါဒမေရင်နဲ့ဝင်ရောက်နေပြီညီတာပဲအဲဒီလိုမှတိုင်းမှတိုင်းအပေါ်လေးကလည်းလုံးမြောက်လုံးမြောက်သွားတာပဲရဲမြဲကြတာပဲပိုက်ကတရားမှမကုန်မဲနဲ့အရိယာနေရင်ကောင်းတဲ့မှာလည်းနေရတယ်ဘယ်ဘေးမှာလည်းလွတ်တယ်အမှန်တန်ကိုမြဲကြပါတယ်ဒီလိုနဲ့ကျွေးကျွေးမဲ့တတိညာနဲ့ရင်းတာပြည့်စုံလာတဲ့အခါကျတော့နိဗ္ဗာန်ကိုလည်းဆက်ရောက်ပြီးတော့ အရိယာပုဂ္ဂိုလ်အစ်ဖြစ်သွားနိုင်ပါတယ်အဲဒီကကြတော့အရိယာမေကြီးတွေကိုကိုယ်ပိုင်ရပြီးတော့သိချလက်ချတင်းတင်းတည်းကြီးနေသွားရပါတယ်အခုဒီလိုလုံးကြီးပါအင်းကြီးအိမ်ကောင်းနဲ့နေကြကြသလားအင်းကိုအိမ်ကိုကလေးနဲ့နေကြကြသလားအင်းကြီးနဲ့ကိုင်းမြန်မာပဲနေကြကြသလားလို့မေးကြည့်ပါကိုင်းမြန်မာပဲနေကြတယ်လို့တော့ ဘယ်သူကမှဖြစ်မယ်မထင်ပါဘူးအိမ်ကိုအိမ်ကိုကလေးနဲ့နေကျင်တယ်လို့လည်းဖြစ်ကြမယ်မထင်ပါဘူးအိမ်ကြီးအိမ်ကောင်းနဲ့နေကျင်တယ်လို့ဒီဖြစ်ကြမှာပါပဲဒါကြောင့်လဲဆိုရင်အိမ်ကြီးအိမ်ကောင်းနဲ့နေရတာကဘေးရန်တွေလည်းကျင်းတယ်တင်းတင်းတွေလည်းရှိတယ်ဒါကြောင့်ပါပဲအဲ့ဒါလိုပါပဲသံဃာစကားမှလည်းအိမ်ကြီးအိမ်ကောင်းနဲ့တူတဲ့အရိယာနေအိမ်မှာနေရင်မလား

သဘောကျရင်လည်းကြနေကြမယ်ပြောလို့မဖြစ်ဘူးအမှန်မှာတော့အရိယာနေရင်ကနေဖို့ရာကောင်းပါလေအစဉ်တန်းလည်းမြင်တယ်ဘေးရန်တွေလုံုံတယ်အဲဒီတော့အပယ်လေးပါးဘေးရန်တွေကလုံုံအောင်အရိယာနေမိနဲ့သံဃာညာညာတင်းနေတယ်ကြီးနေပြီးတော့သွားနိုင်အောင်အရိယာဝါဒဆိုတဲ့အရိယာနေအိမ်တရားတွေကိုဒီဆောက်ဖို့ရာဒီကနေ့ည ဒီမှာဘုန်းကြီးကဒီတရားကိုဟောနေတာပါပဲအခုအရိယာနေသောဘုရားဘယ်နှခုပြီးသွားလဲလို့ဆိုတော့တတိယဆောင်ဆောင်နဲ့ပြည့်စုံရမယ်ဆိုတာတခုပြီးသွားပြီမိဝါလေးပါးရှိရမယ်ဆိုတာလည်းပြီးသွားပြီအင်္ဂါ၅ပါးကိုပြောရမယ်ဆိုတာကတော့အင်္ဂါ၅ပါးတွေကတပါးပဲပြီးသေးတယ် မြစ်သက်လိုခြင်းကျွေးမြည်ခြင်းအလင်းပဲပြောက်လေဆိုတာလေးတဘုံပဲပြီးပြီသူကလေဖို့ကြံနေသေးတယ်နောက်ပြီးတော့ငင်္ဂါ6ပါးနဲ့ပြည်စုံရမဲစာရခြင်းဉာဏ်နာတွေကတော်များပါသေးတယ်အဲဒီဉာဏ်နာကြားနေတာတွေကပိုပြီးယူကြည့်ပါတယ်မေခံကြလဲလာပြီးတော့တရားကိုဆက်လက်နာကြဖို့တရားဆိုတာဒီဆုံးအောင်နာဖို့ယူကြည့်ပါတယ် မြတ်စွာဘုရားရဲ့လည်းတဲ့တော်ခါကာလတုန်းကမြတ်စွာဘုရားကြီးမျက်မှောက်မှာတောင်းမှအကြောင်းမမြင်လို့ရှိရင်တရားဆိုတာကမရနိုင်ဘူး။ရောင်းညွှန်းမှရတယ်။ဒီနေရာမှာတရားမရခြင်းအကြောင်းကငခုရှိရဲ့။ဘာတွေလဲဆိုလို့ရှိရင်ကိရိယာပရိဟာနိနဲ့ပါပမိဒတာတဲ့။ကိရိယာပရိဟာနိနဲ့ပါပမိဒတာဆိုတဲ့အကြောင်းတစ်ခုဟာ တရားဥကိုမရနိုင်အောင်အန္တရာယ်ပြုတတ်တယ်နှောင့်ယှက်တတ်တယ်တစ်ချိန်လုံးကမြတ်စွာဘုရားဗံဃာတော်ပြိဋ္ဌတွေနဲ့တရင်ကောင်းပြီးနေတော့ကန္တရကာဆိုတဲ့ဘဂဝိုင်းနဲ့သစ္စာဆိုတဲ့လူ့ကြောင့်တကားပြောရောက်လာကြတယ်အဲဒီလိုရောက်လာတဲ့အခါမှာမြတ်စွာဘုရားရဲ့ပါဝင်ညီမရှိနေတဲ့ဗံဃာတော်တွေငြိမ်သက်ပင်မွေ့နေတာကိုမြင်ရတော့ ကံတော်သားဆိုတဲ့ဗရပိုက်ဟာဘာဝနာဉာဏ်မကယသိဖြစ်ပေမဲ့သူ့မှာတရားတရားတွေဖြစ်တယ်။ဘယ်လိုဖြစ်တယ်ဆိုတော့ဒီလောက်များတဲ့တန်ဃာတော်တွေထဲမှာတပါးမှလက်လှုပ်ခြင်းမရှိဘူးခြေလှုပ်ခြင်းမရှိဘူးစကားပြောဆိုခြင်းမရှိဘူးသိမွေ့ပါပေရဲ့ဒီမျိုးစရာကောင်းပါပေရဲ့ဒါဟာအမြဲတမ်းကောင်းတဲ့ဩဝါဒနဲ့ဆုံးမထားလို့ဖြစ်မှာပဲလို့ဆင်ခြင်ပြီးတော့သူ့စိတ်ထဲမှာသဘောကျညီညွတ်သွားတယ်။ဒါကြောင့်မြတ်စွာဘုရားကို အဲဒီကြောင့်ထုတ်ပေါ်ပြီးကြောက်တယ်ဒီလိုကြောက်တော့မြတ်စွာဘုရားကကာနကပရပိုက်သင်ပြောတာမှန်ပါတယ်ငါဒီသားတွေကိုကောင်းသောဩဝါဒနဲ့ဆုံးမထားပါတယ်ဒီသံဃာတော်တွေထဲမှာတချို့ကယဟန္တာတွေပဲတဲ့ဘုရားပြောကြတဲ့အတိုင်းတတိတွေအမြဲထင်နေတဲ့ပုဂ္ဂိုလ်တွေပေါ့လေတချို့ကလည်းအနာဂါနေတဲ့တတိတွေ လေးပုံသုံးပုံပြုဆောင်နေတဲ့ပုဂ္ဂိုလ်တွေပေါ့တချို့ကလည်းသရဂါနေတဲ့တတိတွေတဝက်လောက်ပြည့်စုံနေတဲ့ပုဂ္ဂိုလ်တွေပေါ့တချို့ကလည်းသောတာပန်နေတဲ့တတိတွေလေးပုံတစ်ပုံပြည့်စုံနေတဲ့ပုဂ္ဂိုလ်တွေပေါ့တချို့ကလည်းပဲမတိပ္ပံတရားတွေကိုပွားများအားထုတ်နေတဲ့ပုဂ္ဂိုလ်တွေပဲလို့မြတ်စွာဘုရားကဒီလိုမကြားတော်မူပါတယ်တတိပ္ပံတရားအားထုတ်နေတဲ့ပုဂ္ဂိုလ်မှာတတိက ပြုစုံမီလို့မဆိုအားသေးတော့လဲရှိတယ်တော့တော့ရှိနေပါတယ်ဒါကြောင့်လက်ကိုကျင်လို့ရှိရင်ကိုကျင်တဲ့စိတ်ကလေးကစားပြီးကိုကျင်တယ်ကိုကျင်တယ်လို့ရှုပြီးတော့ကိုရတဲ့အခါမှာလဲကိုရကိုရလို့ရှုပြီးတော့ခြေခြေချင်းကိုသွားတယ်မရှိဘဲနဲ့ရုပ်တရက်ကိုမှုဆမ်းမိတာရဲ့လို့မရှိဘူးဒါကြောင့်သူကအင်ဒိုသိရနေတယ်ဒါကြောင့်ဉာဏ်တဲ့အခါမှာလဲအကျိုးရှိမရှိ ဆင်းရဲသေးတယ်အဲဒီလိုမဟုတ်ရင်လည်းပြောကျင်တဲ့စိတ်ကလေးကိုပြောကျင်တယ်ပြောကျင်တယ်လို့မှတ်နေရတယ်ဒါကြောင့်ပြောစရာအကြောင်းကမလုံတော့ရင်မပြောဖြစ်တော့မလောတာလို့ပြောကြရင်လည်းပြောတာလေးကိုမှတ်နေရတော့စကားတွေကအပိုးအမိုးတွေများများမဖြစ်ဘူးများများမပြောဖြစ်ဘူးဒါကြောင့်အင်းကြီးရနေပါတယ် မြတ်စွာဘုရားဘာဝဉာဏ်မှာရှိနေတဲ့ပုဂ္ဂိုလ်တွေထဲမှာတချို့ကယ ahanan တချို့ကအနာဂံတချို့ကသဒ္ဓါဂံတချို့ကသောတာမန်တချို့ကပရိဒါန်တရားပွားများနေတဲ့ပုဂ္ဂိုလ်တွေဖြစ်နေကြတယ်။ကမ္မထာလွတ်လွတ်တဲ့ပုဂ္ဂိုလ်ရတော့မရှိဘူး။ဒါကြောင့်သိပြီးသိမွေ့နေတယ်ဆိုတဲ့အကြောင်းကိုမြတ်စွာဘုရားကအမိန့်ရှိပါတယ်။ဒီလိုမိန့်ရှိတော့သစ္စာဆိုတဲ့လူကြောင့်တရားကပြောက်ထားတယ်။မြတ်စွာဘုရားတဲ့ မြတ်စွာဘုရားလူတွေကိုဖြောင်းမအောင်ဆုံးမတာအင်မတန်ကောင်းပါတယ်တဲ့အဲတိရစ္ဆာန်တွေဟာမကောက်ကြည့်ဘူးဖြောင်းမတယ်တိရစ္ဆာန်တွေဟာသူတို့လုံနေကြတာကိုလောက်တာပဲယဉ်ကြီးစွန့်ညင်တယ်စွန့်ကြလိုက်တာပဲယဉ်ငယ်စွန့်ညင်တယ်စွန့်ကြလိုက်တာပဲဘာတွေညာတွေသူတို့မစင်စားဘူးပြီးတော့လူလူတွေကိုလိမ့်ညာပြီးငါပဲလေလောက်ပြီးငါပဲလေလုံမယ်လို့ ဒီလိုကောက်ကျစ်တဲ့အကြမရှိဘူးသူတို့မလုပ်ချင်ရင်သူတို့မကြိုက်ရင်ကိုယ်ကလောက်တာပဲလူတွေကတော့ဒီလိုမဟုတ်ဘူးဗျာတဲ့လူတွေကတောက်ကျစ်တယ်ရှင်းမှာတစ်မျိုးမျက်ကွယ်မှာတစ်မျိုးနဲ့ရှင်းမှာတော့ဖြင့်အကျိုးကိုလူလားလို့ရောင်းရောင်းမေတ္တာရှိရောင်းရောင်းလောက်တတ်ကြပါတယ်မျက်ကွယ်ကြတော့ဒီလိုမဟုတ်ဘူးအကျိုးမဲ့တွေလောက်တတ်ကြပါတယ် လူတွေဟာအင်မတန်ကောက်ကျစ်ပါတယ်အဲဒီလိုကောက်ကျစ်တဲ့သဘောရှိနေတဲ့လူတွေရဲ့စိတ်ဓာတ်တွေကိုဖြောက်မအောင်မြတ်စွာဘုရားပြုမြင်ထားတာသိကောင်းတာပါပဲဗျာလို့อืมလို့ပြောထားတယ်ဒါတော့တတိတော်လဲလိုကြံဝင်မယ်လို့ဒီသတိထံတရားကိုရမရန်ခါဝါနာနေပါလေဗျာလို့သူကချီးကျူးပြီးတော့ပြောထားကြတယ်ဟုတ်တယ် ပရိဒံတရားဟာစိတ်ဓာတ်ပြုပြင်ရေးမှာအလွန်ကောင်းတဲ့တရားပဲလူတွေကောက်ကျင့်နေတယ်ဆိုတာဟာကိုယ်စိတ်ကောက်ကျင့်နေတာကိုမသိလို့ပါပဲကိုယ်စိတ်ကိုသိနေရင်ဘယ်မှာကောက်နိုင်တော့မလဲကိုယ်စိတ်ကလေးကောက်ရင် ကောက်မှန်းပြီးဖို့မကောက်ရင်လည်းမကောက်မှန်းပြီးဖို့သိတာနုပါဒနာအလွန်ကြီးကြီးပါတယ်သိတာနုပါဒနာကောင်းမှပြည့်စုံတဲ့ပုဂ္ဂိုလ်မှာ ဒီလိုကောက်ကျစ်တဲ့သဘောတွေဘာမှမဖြစ်နိုင်ဘူးသူစိတ်တွေဟာအလုံးခြောက်စင်းနေတယ်အလွန်ကောင်းနေပါဗျာသစ္စာကအဲဒီလိုလျှောက်ထားတော့မြတ်စွာဘုရားကပုဂ္ဂိုလ်လေးမျိုးဝေဘာပြီးဟောတော်မူတယ်ဒါပေမဲ့ပုဂ္ဂိုလ်လေးမျိုးဝေဘာမယ်လို့ကောင်းစဉ်စင်္ကားရှိတယ်အဲဒီသစ္စာကဘာပြောတယ်လဲဆိုတော့အရှင်ဘုရားဒီလိုမှကိစ္စတွေကများတယ်ဗျာ သာဝေရဆံပြပါအောင်လို့မြတ်စွာဘုရားကိုလျှောက်တယ်။အဲဒီလိုလျှောက်တော့မြတ်စွာဘုရားကသူ့ကိုအာဘိဒမျိုးငါဟောတဲ့တရားဆုံးအောင်နာအောင်လို့ပြောရမယ်နေနိုင်မှာမဟုတ်ဘူး။အာနာလို့နေကြတဲ့စိတ်ကမပရပါနဲ့နားနေတော့သူ့မှာဘာမှအကျိုးရှိမှာမဟုတ်တော့ဘူး။ဒါကြောင့်မြတ်စွာဘုရားကလည်းသူ့ကိုမတားနိုင်အဲတင်တော်အတိုင်းပဲဆိုပြီးတော့သင်ပြလိုက်ရပါတယ်။မေတ္တာပြန်သွားတော့မြတ်စွာဘုရားက မရှိတယ်ဖြစ်သားတို့ပိဿဟာဒီညာရှိတယ်လူဟာငါငါဗျာအခုဟောမဲ့ဒေသနာစတာရှိသေးထသွားလို့ဒီဒေသနာဆုံးအောင်သာနာလေးရလို့ရှိရင်လူဟာသောတာပန်ဖြစ်မယ်သောတာပတိမဲ့ရသောတာပတိဖို့ရသောတာပတိမဲ့ဖို့ရမယ်အကျိုးများပါမယ်လို့မိန့်တော်မူပါတယ်အဲ့ဒါကိုအကြောင်းပြုပြီးတော့သထာဝရမှာ ဖွင့်ပြထားပုံကတော့မြတ်စွာဘုရားကြီးမျက်မှောက်မှာတောင်းမှတရားရလိုက်တဲ့ပုဂ္ဂိုလ်တွေနဲ့တရားမရပဲဖြစ်နိုင်သေးသလားဆိုတဲ့အကြောင်းကိုမျိုးစုံထုတ်ပြီးတော့ဖြစ်နိုင်ပုံကိုဒီလိုဖွင့်ပြထားပါတယ်။မေဖို့မြတ်ချင်းအကြောင်းကကိယပရိဟာမိယပါပမိတ်တတာယဒါလိုမကုရှိပါတယ်တဲ့။ကိယပရိဟာမိဆိုတာကပြည့်စုံပြည့်လိုက်တာကိုပြည့်စုံမပြည့်ခြင်း မပြုတ်ကျင့်တာတဲ့ပြုရင်ပြုလိုက်တာကလည်းပဲနှမျိုးရှိပါလေဟောတဲ့ပုဂ္ဂိုလ်ကပြုရင်ပြုလိုက်တယ်များပြည့်စုံအောင်မပြုတာကတမျိုးနားတဲ့ပုဂ္ဂိုလ်ကပြုရင်ပြုလိုက်တယ်များရောပြည့်စုံအောင်မပြုတာကတမျိုးဒီလိုနှမျိုးရှိပါလေဟောတဲ့ပုဂ္ဂိုလ်ကမေဖို့နေပါရနိုင်လားတရားကိုပြည့်စုံအောင်မဟုတ်ဘူးဆိုလို့ရှိရင်ဟောတဲ့ဆရာရဲ့တာဝန်လိုနေတာတဲ့ဟုတ်တယ် ဟောတဲ့ပုဂ္ဂိုလ်ကမဂ္ဂနိဗ္ဗာန်ရနိုင်လောက်အောင်တရားကိုပြည့်စုံစွာမဟောလို့ရှိရင်တပည့်ကဘယ်နဲ့လုပ်ပြီးတော့အထုတ်ကြမလဲတချို့ကတရားအထုတ်ရှင်များပါတယ်ဒါပေမဲ့တရားဟောမဲ့ဆရာကမရှိဘူးယူပြေလာရမဲ့သူကမရှိဘူးဒါနဲ့တချို့လူတွေကအိုဘူးသေးကုန်ဆရာကြတယ်တရားလည်းအမ်းထုတ်လို့ရဘူးတရားရဖို့ဆိုတာတော့ဝေးရောအဲ့ဒါကြောင့်ဟောတဲ့ဆရာက လိုနေလို့တရားမရတာလည်းရှိပါတယ်တဲ့ဒါကတော့ဆရာတော်ချုံရပါပဲအခုဘုန်းကြီးတော်ကတော့ဆရာတော်ချုံရအောင်လို့အပြည့်စုံဟောနေပါရဲ့တိုက်တွန်းနေပါရဲ့ဒါကြောင့်ဘုန်းကြီးတို့တို့တော့ဆရာတော်တို့ဘက်ကလူရမရှိပါဘူးတချို့ကတတိဖြစ်တဲ့တရားနာပုဂ္ဂိုလ်တွေကတရားကိုသုံးအောင်မနာဘူး ။တရားနာကြတော့လဲကျင့်ပါဆိုတော့မကျင့်မြန်ဘူး။ကျင့်ကြတော့လဲနည်းနည်းတော့ပဲကျင့်တယ်ပြည့်စုံမကျင့်ဘူး။အာမထုတ်ဘူး။အဲဒီလိုပြည့်စုံမလုပ်တဲ့မကျင့်တဲ့အတွက်အဲဒီပုဂ္ဂိုလ်မှရသင်ရလိုက်တဲ့တရားကိုမရပဲဖြစ်သွားတတ်ပါရဲ့။အခုပြောနေတဲ့ပိဿာမြတ်စွာဘုရားမျက်မှောက်မှာပဲသူကတရားကိုသုံးအောင်မလားလို့တရားသုံးအောင်နာပြီးနှလုံးသွင်းလိုက်ရင် သောတာပန်ဖြစ်သွားနိုင်ပါရဲ့နဲ့အဲဒီကျိုးကိုမရပဲဖြစ်သွားကြပါလေ။ဒါကြောင့်ဘုညောတဲ့နေရာလဲသုံးအောင်လာကြပေါ့။အဲဒါကလည်းအကြောင်းသူမရှိရင်ပေါ့လေ။ကျမရေတို့ပြည့်ပြင်ကိစ္စတို့မလွယ်မကင်းလာတာတွေကရှိနေရင်တော့လည်းမတတ်နိုင်ဘူး။အကြောင်းမျိုးလို့ရှိရင်တော့လက်ဖြံလဲလာပြီးတော့ဆက်လက်ပြီးပြန်လာကြပေါ့။ ဘုန်းကြီးကလည်းဒီတန်လင်ဘက်ကိုလာဖို့ရာသိပြီးတော့မလွယ်ဘူးအခုတခါရောက်လာတာအကြောင်းမျိုးလုံးလို့ရောက်လာတာပဲယောက်တန်းနာကအောင်စီယုံကြောင်းသင်သမုတ်ကိစ္စရှိတာနဲ့အဲဒီသင်သမုတ်ကိစ္စအတွက်ပဲဘုန်းကြီးကတာဝန်ခံခဲ့ပါတယ်အဲဒီကိစ္စပြီးရင်ရန်ကုန်ကိုနေချင်းပြန်မှုပါပဲပြီးတော့လဲအဲဒီသင်သမုတ်ကိစ္စအတွက်ပြင်အောင်စီယုံဘုန်းကြီးကရွှေဘူကပါဆိုပြီးတော့သူက ဘာဝစဉ်မင်းနဲ့ပင်လို့လိုက်အောင်မပဲဆိုပြီးတော့လိုက်လာခဲ့ပါတယ်အဲဒီလိုသင်္တမုကိစ္စကိုဝန်ခံထားပြီးတဲ့နောက်ဒီတန်လင်ကတရားကြီးကိုလာတာရောက်လာတယ်တန်လင်ပဲသွားရင်ဒီတရားကြီးကိုလာတော့ယောဂီတွေကရှိနေတော့သူတို့ကမပြောဘဲနဲ့ဒိဋ္ဌိလူသားတော့မဖြစ်ဘူးကိုယ်တောင်မပြေပဲဖြစ်နေလိမ့်မယ်ဆိုပြီးတော့ ဒကာကြီးဘုလားကိုပြောခဲ့ပါတယ်ဒီလိုပြောတော့ဒါချင်းတရားအပြန်ကြတော့တန်လူမှာတရားဟောရင်မကောင်းဘူးလားတဲ့ဒီလိုဘုလားကလျှောက်ပါတယ်ဒါတော့ဘုန်းကြီးလည်းတာယဟန်လည်းဆိုတာလည်းပဲကောင်းပါရဲ့လို့တရားဟောဖို့ကလက်ခံလိုက်ပါတယ်ဒါကြောင့်အဲ့ဒီတင်သမှုသွားရင်အကြောင်းမျိုးလို့အခုတရားပွဲဖြစ်လာပါတယ်နောက်တစ်ခါလာပြီးဟောဖို့ရဆိုတာကတော့ဘယ်တော့မှအကြောင်းညွှန်မှမသိသေးဘူး ဒါကြောင့်နေသိမှာလည်းလာပြီးတော့တရားနာကြပေါ့တရားမြာခြင်းဤအခြားအကြောင်းတစ်ခုကတော့ပါပမိတ်တာတဲ့ပါပမိတ်တာဆိုတာကိုတရဏအတိုက်ညမပြန်လို့ရှိရင်တစ်ဖက်သားပုဂ္ဂိုလ်မှာတော်တော်မခံကျင်စရာကောင်းတယ်ပါပကသူယုတ်မှာမိတ်တာကမိတ်ဆွေ ယုံမာတဲ့မိတ်ဆွေနဲ့ပေါင်းသင်းလို့တဲ့ဇလောသောတခေါတာပုဂ္ဂိုလ်ကိုသိပြီးနှိချရရောက်ပါတယ်ဒါပေမဲ့သူစကားတရမဲ့ကဒီလိုလဲရတော့ဒီမြာကိုကြောင်းတော့ဤဘာသာပြန်လို့လည်းမဖြစ်ဘူးလူရင်းကတော့မိတ်ဆွေမကောင်းတော့ပါပဲယုံမာတဲ့မိတ်ဆွေဆိုတဲ့စကားကယင်ပြီးတော့အာကြီးယင်ပြီးတော့အာကြီးလို့ကြောက်ပေါ်ပြီးဘာသာပြန်မယ်ဆိုရင်မိတ်ဆွေမကောင်းလို့ မိတ်ဆွေကောင်းမရှိလို့မကောင်းတဲ့မိတ်ဆွေများရှိနေလို့ဒီလိုလဲဆိုနိုင်ပါတယ်မကောင်းတဲ့မိတ်ဆွေရှိတဲ့သူဆိုတာဘယ်လိုလူလဲဆိုရင်အထာထာကဇာရတမင်းကိုဥပမာထုတ်ပြပါတယ်ဇာရတမင်းဟာပါမင်ရှိတဲ့ပုဂ္ဂိုလ်ပဲသာမဏေပလတုတ်တရားကိုကြားနာတဲ့အခါမှာသူဟာသောတာပန်ဖြစ်ဖို့ရပါရမီကောင်းသောပြုစုံနေပါတယ်တဲ့ဒါပေမဲ့လို့ သူဟာဒေဝရာဆိုတဲ့ဘာဝမိတ်တယုံလာတဲ့မိတ်ဆွေကိုဆရာဖြစ်နဲ့ကိုယ်ကိုမိတဲ့အတွက်ဒုက္ခမြာမှာသူဆရာကမြင်ကြတဲ့အတိုင်းအမှန်တန်ကြီးလို့တဲ့အမှုကိုလုံးဝဆရာတယ်ဆရာနဲ့တပည့်ဆိုတာဆရာကပြောရင်တပည့်ကအကောင်းကြီးထင်တာပဲဒါကြောင့်သူဆရာဒေဝရကပြောတဲ့အတိုင်းနာမကျေးဇူးရှင်ဖခင်ဖြစ်တဲ့ခမည်းတော်ဘုရင်တော်ရာမင်းကြီးကိုတမ်းမိသွားကြပါတယ်ဒါကြောင့်ပိရုကာရကရာထိုက်ပိရုကာရကံထိုက်ပြီးတော့ မဲ့ဖို့တရားဓုကိုမရပဲလွဲသွားကြပါတယ်တဲ့ဒါပိဋကကာကံထိုက်အောင်ညင်ကြားတဲ့ဆရာတွေရနဲ့ပေါင်းသိမိလို့ပါပဲဒီပြင်းကြီးရလဲလူကောင်းမာတာတွေရှိပါသေးတယ်ဘုရားလက်ထက်တုန်းကဘုရားနဲ့ဆန့်ကျင်မဖြစ်တဲ့မိစ္ဆာတွေဆရာကြီးတွေရှိတယ်အဲဒီဆရာကြီးတွေရဲ့ဩဝါဒတွေကိုနာဂာမိနေတဲ့ပုဂ္ဂိုလ်တွေဟာလဲသူတို့မဲ့ဖို့မရကြပါဘူးအဲဒီပုဂ္ဂိုလ်တွေထဲမှာလဲမဲ့ဖို့ရသညာလိုက်တဲ့သူတွေ တချို့ရှိနိုင်ပါတယ်အခုကာလမှာလည်းလူပေါင်းမှဆရာပေါင်းမှနေလို့တရားမှန်ကိုမကြားမနာရတဲ့သူတွေတရားမှန်ကိုအားထုတ်ခွင့်မရတဲ့သူတွေရှိကြမှာပဲအဲ့ဒါလဲတရားသူကိုမရခြင်းအကြောင်းတစ်ခုပဲတဲ့ခဏမှပြောခဲ့တဲ့ဒုရဒုဟာမိသာအကြောင်းတစ်ခုအခုပြောတဲ့ဘာဝမိတ်တာဒါကအကြောင်းတစ်ခု မဲ့ဖို့တရားတွေကိုမရခြင်းအကြောင်းနှစ်ခုဆိုတာဟာဒါနှစ်ခုပါပဲအဲဒီအကြောင်းနှစ်ခုထဲမှာသူရပရိဟာနိမှကျင့်လို့စီရအတွက်အခုတရားကိုအဆုံးတန်ရအောင်နာဖို့ရာအဆုံးတန်အောင်နာဖို့ရာကတော့တရားတွေရဲ့တာဝန်ဖြစ်ပါတယ်ဒါကြောင့်နိဗ္ဗာန်ကတာနိုင်လို့ရှိရင်အကြောင်းညို့လို့ရှိရင်လာပြီးနာကြပေါ့ဘုန်းကြီးလည်းပဲတာနိုင်တော့ကြိုးစားပြီးဟောရမှာပဲ ဒီကနေ့တော့ဇဏာကြီးကလည်းပြီးသွားပြီဒီရင်နာဦးမှာပဲမြတ်ဖန်ကြမှာတရားကျင်းလေးတွေဆဲပြီးဟောရမယ်။ဆောင်းမုတ်ကလေးတွေဆိုပြီးတရားဝဲသိညသို့ငါအင်ပယ်လေးခုံ၆ထွေစုံစည်းဆောင်တပါဆိုငါအင်ပယ်လေး ရှိညာသစ္စာသီလများဆိုမြေ ရှာမှုကင်းစင်ကြံကြည်လင်ထောဝင်ငိမ့်စေသာဆိုရာ စိတ်ကောင်းစွာလို့ပညာလို့မချို့ကုန်စေပါဆိုရိယဝါဒ ပြဗုဒ္ဓမြတ်ဖရာဆိုအနိ จิตတိုင်းမှရှုတတိပြုစောင့်မှုအစဉ်ထားဆိုจิตတိုင်းမှရှုတတိပြုစောင့်မှုအစဉ်ထားจิตတိုင်းမှရှုတတိပြုစောင့်မှုအစဉ်ထားจิตတိုင်းမှရှုတတိပြုစောင့်မှုအစဉ်ထား မိဝဲတိခံရှောင်းပယ်လံလေးရန်မိယာမြာဆိုမိဝဲတိခံ နှစ်သက်လိုခြင်းကျွေးမီတင်းအလင်းတော်ကြောက်လေဆိုမြတ် မြတ်စွာဘုရားဟောကြားတော်မူတဲ့ဣရိယာဝတာတရားတော်ကိုနာယူကြရတဲ့ကောင်းမှုကစေရနာတော်၏အစွမ်းကြောင့်ဣရိယာဝတာတရားတော်ကိုအပြည့်စုံနာယူကြမှသာကြပြီးနှင့်ဣရိယာဝတာတရားတွေကိုမိမိတို့တန်တာနှင့်ပြည့်စုံအောင်ကျင့်ကြအားထုတ်နိုင်ကြသည်ဖြစ်၍ဝိပဿနာဉာဏ်စင်ရိယာမဉာဏ်စင်နှင့်စင်ရခါသိဉာဏ်ရာပြည့်သောနိဗ္ဗာန်ချမ်းသာတရားတော်များကို enye aaa kahị e nyemọjụna nye a ba mere iyi